ကိုင်အလုံးစုံရင်အာယုံယူချရအောင်တရားဝယ်စကြရအောင်ယနေ့သာသနာတော်2548ခုကောဇာတက္ကရီ1369ခုနှစ်ဥတုဂိမာနနွေလရာသည်ကဆုံလာဇန်တရက်နေ့ညတကူလာခွနေတယ်နော် တကူလာတကူလာပြည့်ကျော်14ရက်တကူလာခွယ်နေ့ညစင်ကာပူနိုင်ငံမဟာသတိပဋ္ဌာဝိပဿနာတရားပြဌာနဗရိန္ဒဗဒန္တရာဇိဏနှင့်တန်ဃာတော်များသာသနာပြုရာဒကာဒကမာများ သာသနာပြုရာ ကြောင်းတိုက်တာဝဲရှင်ရင်ကျင့်ပါအပ်သောဓမ္မသဘင် ထိုဓမ္မသဘင်ဝယင်နှင့်လူဒါနပြုကြသူများမှာကိုရထွမအေတိတာမိသားစုအလူတော်ငွေစင်ကာပူဒေါ်လာ200ကျပ်ရွှေနရီကိုတင်ထွမမွေးမွေးမိသားစုစင်ကာပူဒေါ်လာ30ကျပ်မသဲသဲမိသားစုစင်ကာပူဒေါ်လာ30ကျပ်နဲ့ခြားခြားသောဘာဝေလူဒါညာသည့်ကုသိုလ်ဓမ္မသဘင်ဝယ် နှလုံးမှန်ပြင်းသားရှင်ရှင်ဖို့ဘုရားရှင်တရားတော်အစဉ်တန်ဃာတော်ရှင်မြတ်တို့ရဲ့ကျေးဇူးကိုအာယုံရည်၍လက်အုပ်ချီမို့ရှိခိုးကြော့ကာဖြင့်သရဏဂုံသီလဆောက်တည်ရမှာ ဖြစ်ပါတယ်ဒီရှိခိုးကြော့ခြင်းသရဏဂုံဆောက်တည်ခြင်းသီလခံယူခြင်းလုပ်ငန်း၃မျိုးဟာဘာသာရေးကျမ်းခင် အောက်ခံ foundation လုပ်ငန်း၃မျိုးဖြစ်ပါတယ် တခုတခုပြုလုပ်တဲ့အခါမှာ ကြိုးကြောင်ထောက်ဆအတိဘယ်သဘာဝသိပြီးတော့ပြုလုပ်မှပို၍အကျိုးအမြတ်ထွက်တန်မိုးကြီးမားမှဖြစ်ပါ ထွက်ဟဲ့ထွက်ဟဲ့လူသားထွက်ရငါပါကောင်းမှမသိပိုးသာကိုမောင်းပုံစောင့်မတအဖြစ်မျိုးမဖြစ်ကြစေလိုပါဒါကြောင့်ရှ िख ုကြောတဲ့အခါမှာတိအပြည့်ရှိကကြည်ပါစေနှစ်ကောင်းကျိုးချမ်းသာဖြစ်ပါစေ ဘယ်လိုပုံကိုယ်တွေပေါ်ပြည့်ရှိနိုင်တယ်လဲဆိုရင်ဗုဒ္ဓပိစေကဗုဒ္ဓဇာရအခသာဝကမာတာပိတုကရုတထာဓမ္မဒေသကာသဒါယကာဟယပိစေကယဟန္တာဝေယမိနိဖဂုံကြီးဆရာဘေကမဟောကတရားပြ ခင်မွန်ကြီးတက်ရုပ်အချင်းချုပ်သိမ့်ထုံမှတ်ကုန်ရာတစ်ဖရာနှစ်ပိစိကဗုဒ္ဓရှင်မြတ်များသုံးယဟနာရှင်မြတ်များလေးရှင်သာရိပုတ္တရာရှင်မဝလာဆိုတဲ့လက်ဝဲရလက်ရရအစုံငါအမေ6အဖေခုနှစ်မျိုးရကသက်တေကကုမကြီးမာလီစာတိုက်တဲ့ ဥကြီးဥလေးပါကြီးပါတွေအကြီးကြီးကြီးလေးတွေကြီးတွေလေးအကိုအမစတဲ့ပုဂ္ဂိုလ်တွေရှေ့လောကီလောကုတ္တရာပညာသင်ပေးတဲ့ဆရာ ကိုကြည်ပွားရေးရှိပွားရေးလူမှုရေးအိမ်တော်ရေးပညာရေးချမ်းမာရေးတို့၌ခြေကံငွေပင်ငွေမတည်ပေးတဲ့ပုဂ္ဂိုလ်တစ်ဆယ်တရားဓမ္မဟောပြပေးတဲ့ပုဂ္ဂိုလ်ပါဆယ်ပါတဲ့လေ အေးခင်မွန်းကြီးဆက်ပါခင်မွန်းကြီးဆိုတာရှင်းသုံးစကားအဓိပ္ပာယ်ကတော့ကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်10မျိုးကျေးဇူးကြီးမားလို့မပြင်းမတိုက်တဲ့ပုဂ္ဂိုလ်10မျိုးအဲ့ဒါလေးဘုသူတပွားပြီးတော့မျိုးဆက်သစ်တို့အားအနာဂတ်ကဘာမှာဘာသာရေးအမွေပေးရအောင်နှစ်ခေါက်လောက်လိုက်ဆိုပါဖယပစ္စေကာဖယပစ္စေကာယဟန္တာယ ဝေယာမိနှင်ဖဝေယာမိနှင်ဖဘုံကြီးဆရာဘုံကြီးဆရာပေကံမာပေကံမာဟောကားတရားပြဟောကားတရားပြခင်မွန်ကြီးသရုပ်ခင်မွန်ကြီးသရုပ်အကျဉ်းချုပ်အကျဉ်းချုပ်တိမ့်ထုတ်မကုံကြတိမ့်ထုတ်မကုံကြဘုရားပစ္စေကဘုရားပစ္စေကယဟန္တာဝေယာမိနှင်ဖ ဘုံကြီးဆရာပေကံမှာဟောကားတရားပြခင်မွန်ကြီးတယုတ်အကျဉ်ချုပ်တိန်ထုံမှကုံကြဟောမပြင်းမလိုက်တဲ့ခင်မွန်ကြီး၁၀ပါးအဲ့ဒီအပေါ်ကိုနှုတ်စိတ်သုံးပါးတို့ဖြင့်ပြမမိက မတောင်းမှကတော့မကတော့ပဲနေရင်ဓာကြီး၁၀ပါးသင်ရောက်တတ်တယ်။အဒီဓာကြီး၁၀ပါးကဝေရဏံဖရုသဇာနေတရိရသသဝေရဏံလို့ရဟန်းကမှလာသည့်အတိုင်းအာနဲ့ကိုပြက်မျိုးဆွေပြက်ခန်းခက်ဝေဒနာဆုံးယုတ်စည်းပွားမိလောင်ညာခံစားရွတ်တော်နာမင်းဘေးဆွဆွဲသေးငရဲဝေခွဲတန်ဆယ်ပြား မကတောကဒံဆေဝမုတ်ချရလိမ့်နာတိအာနေတဲ့ယောဂဝေဒနာဖြစ်တတ်တယ်နှစ်ခန္ဓာကိုအင်္ဂါချင်းနဲ့မျက်စိနာနာဆုံးမပျက်စီးတတ်တယ်သုံးဆွေမျိုးမိဘသားချင်းများနဲ့တေခွဲရှင်ခွဲတခွဲတပြားသည်ဖြစ်တတ်တယ်လေးခံရခက်ခဲတဲ့ကောင်းကြီးကဝေဒနာကြိုးကြီးတို့ယောဂစသည်ဖြစ်တတ်တယ်။ ငါစီပါဥစ္စာဆုပ်ယုပ်ပြပြတတ်တယ်6နေအိမ်အလုတ်ယုံသစ်ခင်းဝခင်မြို့ပြပြည်ရွာမိဘမိထံတဲ့နတ်တယ်ခုနှစ်ယူသွတ်တဲ့ယောဂဝေဒနာဖြစ်တတ်တယ်8မင်းဘေးမင်းတန်တဲ့နာတဲ့ကိုအဆွအဆွဲခံရတတ်တဲ့တစ်ဆယ်အေးတည်တဲ့အခါငရဲရောက်တတ်တဲ့ဓာညီဘဏပါ အဲ့ဒါကိုတို့ဗုဒ္ဓဘာသာတွေက ကိုဗုဒ္ဓဘာသာလူမျိုးအတိုင်းအတာအတွင်းမှာသာခံရသလားဆိုတော့မဟုတ်ပါဘူးဘုန်းကြီးတို့ဗုဒ္ဓမြတ်စွာပါရမီဖြည့်ခဲ့တာကဗုဒ္ဓဘာသာဝင် လူသားတွေအတွက် ကွက်ကွက်ကလေးပါရမီကျင့်ခဲ့သည်မဟုတ်သူရဲ့ရည်ရွယ်ချက်ထဲမှာလောကထသရိယညာတထသရိယဗုဒ္ဓထသရိယတိနာမတ္တအနေထားလောကထသရိယ လူလောကနတ်လောကမြမာလောက30ပုံလောကသားအတွက်မြတ်စွာဘုရားပါရမီကျင့်တော်မူလာခြင်းဖြစ်ပါတယ်လူဆိုရင်အလုံးအကုန်ပါပေါ့အမေရိကန်ဟမ်တိုက်နေအမြဲအာရှတိုက်တောင်အာဖရိကမြောက်အာဖရိကတောင်အမေရိကမြောက်အမေရိကအေးဥရောပဩစတြေးလျတိုက်ကြီး9တိုက်နိုင်ငံအပြင်190နိုင်ငံရှိတယ် အဲ့ဒီလူတွေအတွက် အားလုံးဖျားကျင့်လာနတ်တွေမြမာတွေအတွက်လည်းအားလုံးကျင့်လာခြင်းဖြစ်လို့ထိုဖျားနဲ့တကွာတဲ့ဟလာတရားသံဃာစတဲ့ခင်မွန်ကြီးဆယ်ပါးတို့အားကိုနှုတ်စိတ်တို့ဖြင့်ပြင်မပြီးရင်ဘွာခတ်လို့မရဘူးထိုဘေးဒဏ်တွေကတင့်တတ်ပါတယ်အဲ့ဒါတတိကြီးစွာ ရှိကြဖို့လိုပါတယ်အာချုကဒီလိုဗုဒ္ဓဘာသာတွေက အပြစ်တွေများရင်တို့တခြားဘာသာပြောင်းသွားရင်ဒီအပြစ်လွတ်လိမ့်မယ်လို့ထင်ကောင်းထင်လိမ့်မလွတ်ပါဘူး။ဘာကြောင့်လို့ဘုရားကအလုံးသော လူနာပြမသက်ရှိတတ္တဝါတိုင်းအတွက်တပည့်ကြီးပါရမီကျင့်လာသောကြောင့်ထိုဘုရားကို ပြင်ပရင်ခံစားရပါ။ရှေးခါကာလတုန်းကဘာသာကြားလူမျိုးတယောက်ပေါ့။အိန္ဒိနာချင်းမို့ခင်းမင်းလို့အခြားဘုရားဘာသာတယောက်ကကွာလာဟိ ရောက်ခဲ့လားကျုံခဲ့လားဘုရားတို့မြို့ရောက်နေတော့သွားဖူးကြရအောင်တရားနာသွားကြရအောင်အဲ့တော့ဟူဘာသာခြားကဘာပြောနေပါဦးกว่าငါတို့တကယ်အလုပ်ပူတဲ့အခါမင်းဖះကလဲထုံပေးပါလားအာအာရှိမင်းကတရားသွားနာတရားသွားနာလို့กว่าအရကားပါလို့ဆိုပြီးတော့ပြောလိုက်မနာခြင်းလဲမနာခြင်းမှုမအားသေးဘူးဟေးပြောလိုက်ရင် ပြီးရောပေါ့ အခုတော့အဲ့ဒီလိုမဟုတ်မဟမင်းဘုရားက တို့အတွက်လဲထုံပေးမလားလို့ပြောခဲ့တဲ့တွေ့တာကြောင့်အဲ့ဒီဘာသာခြားတယောက်ဟာသိသွားတဲ့အခါမှာအင်မတန်ပူပြင်းတဲ့မိတွေတဟုံတောင်းနေတဲ့လက်ကြီးထဲမှာ ပူပြင်းတဲ့တန်ထွန်းတန်နွားသွေးနဲ့ဒုက္ခနာကိုယ်ကလည်းမိဟုံတောက်ပြီးတော့အဲ့ဒါလဲထွန်းနေရပါတယ်တဲ့အဲ့ဒါကိုဘုန်းကြီးတို့ပြိဿသဘောပေါက်ကြမကြည်ညိုမရှိကနဲ့မသွားမလားနဲ့ စုံတစ်ခုကိုနဲ့နှုတ်နဲ့ပြင်မပြီးရင်တော့ဘွာခတ်လို့မရဘူးတဲ့အမြဲတမ်းပြည့်ကြီးပါ နောက်တစ်ခုသုပ္ပဗုဒ္ဓတဲ့ဘုရားရဲ့ယနေ့ခေပြောပြောရင်ဘုရား အလောင်းတော်ရဲ့ရောက်ခမပေါ့အလောင်းတော်ဘဝကမြတ်စွာဘုရားအိမ်တော်ကြခဲ့တာကိုဘုရားဖြစ်မှာတော့အိမ်တော်မကြတော့ပါဘူးဒါပေမဲ့အများပြောကတော့ရှေးဖြစ်တာလေးဆွဲဆွဲပြီးတော့ဘုရားရောက်ခမဘုရားသားတော်စသည်ဖြင့်ပြောကြတယ်ဒါ အဲ့ဒီဘုရားလောင်းတော်ရဲ့ရောက်ခမသူသမီးယူပြီးတော့မကြေမနနဲ့တောထွက်သွားလို့အဲ့ဒါသူကဒီဘုရားလာရင်တော့သိမယ်ဆိုပြီးတော့ဘုရားလာတဲ့လမ်းကရှေ့ကနေပြီးတော့မသွားမလားနိုင်အောင်ဆုံးငံလမ်းပိတ်ဆို့ခဲ့ဟော နောက်အခါကျတော့သူမြေမြူပြီးတော့သေရပါလေဒါရောက်ခမဆွေမျိုးအရင်းကြီးပဲဘုရားဖြစ်တဲ့အပေါ်ပြင်မပြင်တော့အဲ့လိုဟာတွေခံစားရမှာနောက်ဒေဝဒညီကိုဝမ်းွယ်ရောက်ဖရော နှစ်ထဆွေမျိုးတော်ခဲ့ပါတယ်ဘုရားအပေါ်မသေးသေးအောင်သုံးချိန်ပြုလုပ်ခဲ့တဲ့အကုသိုလ်ကံကြမ္မာကြောင့်ပရိသတ်ရေမြင့်တပြားကွဲပြီးတော့အဝီစီငရဲ့ကြာရောက်ရကြောင်းသူတော်ကောင်းများသိပြီးဖြစ်ပါလိမ့်မယ်မှန်ရဲ့လားအဲဒါကြောင့်နိုးဒီကစာအိတ်ချင်းကြနေရွက်က နေဝင်ဆိုသလိုပဲအနာဂတ်မဖြစ်သေးသမျှနေခြင်းလခြင်းနှစ်စဉ်သာဝရ အနာဂတ်မဖြစ်သေးသမျှတော့ဖြင့်ကိုနှုတ်စိတ်သုံးပါးကိုတတိကြီးစွာနဲ့ထိညာဖို့အိမ်တော်ရေးစီးပွားရေးလူမှုရေးနိုင်ငံရေးချောင်းဘာသာရေးမပြတ်ပြားပါစေနဲ့ပြတ်ပြားသွားရင်တော့ဘွာခတ်လို့မရဘူးဗျာအေးအဲ့ဒါလေးတွေဘုန်းကြီးတို့တရားတော်မှာမြတ်သိထားဖို့အဲ့ဒီကိုနှုတ်စိတ်သုံးပါးမှာလည်းပဲကိုနဲ့နှုတ်နဲ့ပြင်မရင်သာ တောင်းမှကြောလို့ရအဲ ကိုယ်နဲ့နှုတ်နဲ့ပြင်မာရင်လုံးဝတောင်းပန်ကြတော့လို့မရတော့စိတ်နဲ့ပြင်မာရင်သာ တောင်းပန်ကြတော့လို့ရပါတယ်ဣဒ္ဓကြောင့်နဲ့ဒေဝထသည်ဖရာနဲ့ညီကိုရောက်ဖရောရွှေမျိုးနှစ်ထတော်ခဲ့ဖရာသေးအောင်သုံးရင်သုံးငါပြုတ်လုပ်ခဲ့တယ်ဖရာရဲ့ဘုန်းတော်ကံတော်တဘာတော်ကြောင့်မသေးခဲ့ဘူးအဲဒေဝထသည်နောင်ခါသူမှသူမြင်၍ဖရာရှင်အကြတော့ဖို့လာတဲ့အခါ ကိုရီးလက်ရောက်ကျူးလွန်ထားခဲ့တဲ့အကုသို့အပြစ်များကဖျားနဲ့တွေ့ခွင့်မပေးတော့ပဲလမ်းခွန်လမြင်းနှဖျားကွဲပြီးတော့အဝီစီငရဲ့ကြာရော်ရာချောင်းအားလုံးသူတော်ကောင်းတို့ကြားသိပြီးဖြစ်ပါတယ်။မှန်ရလား။စိတ်နဲ့ပြင်မရင်သာတောင်းမှန်ကြော့လို့ရတာ။အဲ့တော့အနာဂတ်စစ်သူမဖြစ်အပြစ်လွန်ကျူးသည်အနာဂတ်မဖြစ်သေးသည်မြအပြစ်နဲ့မကင်းကြပါဘူး။ သောတာပန်သဂရာကဆိုတဲ့အရိယာတို့သောမှခါတယံအပြစ်ကိုကျူးလွန်မိတတ်ကြသေးတယ်။သို့သောထိုသောတာပန်သဂရာကတို့ရဲ့အပြစ်ကျူးလွန်မှုကအေးယာယီခိတ္တခဏအခိုက်အတမေတ္တာဖူရလောက်ပါ။နောင်သူ့ပြစ်သူမြင်ပြီးတော့ရှ िख ောကြောကတောင်းမှန်ကြောလို့ရှိရင် အထက်မဲ့ဖို့ရနိုင်ပါသေးတယ်။ဘုရုဇင်းတို့ရဲ့ပြမမှုကတော့ရှုရှနဲ့ဆိုင်ကြမ်းထံပြင်းထန်လာတယ် အဝိဇ္ဇင်ရဲ့ဂျိုးဆွဲဂျိုးကတ်တည်တတ်အောင်ပဲဒါကြောင့်ရှင်းတော့ကသောတာပန်ပြင်းစင်ပြိုလေးတစ်ပါးနဲ့ယဟန္တာမထေအိုကြီးတစ်ပါးတို့ဆွမ်းခံဆုံညဆုံလို့ဆိုတဲ့ဖြစ်တေဝါတဲကမဟုတ်ပါဘူးတချောင်းစီပါရာဟုဆိုတဲ့ယမဆမ်းမြလောင်းလို့တဲ့အခါယဟန္တာမထေမြတ်ကြီးသည်ဟေဝိပဒနာညာအစဉ်မညာဘုံညာအစဉ်တို့ဖြင့်ဆံရကိလေသာတွေကို အစတအကျွင့်မဲ့ပယ်ပြီးဖြစ်လို့ စိတ်ကြောင့်ဖြစ်သောယောဂလုံးဝမရှိပါဘူးဒါပေမဲ့လို့ခန္ဓာကိုယ်တင်းကြီးရှိနေတော့ဒါလဝတ္တုကတာထာမင်းငုတ်တို့ကြီးကဲ့သို့ထာမင်းငုတ်တို့ကြီးသည် ပါနေအလက်တွေအရွက်တွေတော့မရှိဘူးဒါပေမဲ့ပင်လုံးပင်ကြီးကြီးရှိနေတော့မိုးဓာလီတန်သက်ဓာရီဓာမိဓာခံစားရသေးသလိုဘုရားယဟန္တာတို့ရဲ့ခန္ဓာကိုယ်မှာလည်းယုံနာရှိနေရင်တော့ကာယိကဘာရ သွေးသည်ခြင်းလေးတလိပ်စသည်ထို့ကြောင့်ဖြစ်နိုင်တဲ့ကာယိကဘာဓကိုအနာရှိနိုင်ပါသေးတယ်။ဒါကြောင့်ယဟန်နာမတိမြတ်ကြီးမှာအေကိုဘူးနာ လေးဘူးနာယောဂါရှိတဲ့အတွက်ဒါကြောင့်ရလာတဲ့ရာကုယမစမ်းမြုပ်ကလေးပူပူနွေးနွေးဖုံးပိလက်ရရင်လေးနာယောဂါသက်သာပျောက်ကင်းလိမ့်မယ်။အဲဒီလိုနှလုံးသွင်းဖြင့်ဘူးပလင့်ခွက်ဇလုံးပကမရှိတဲ့အတွက်ဒါကြောင့်တစ်တုံးမထိုင်သပိတ်နဲ့ ရာဟုစာမျိုးမော့တော့အဲ့ဒါမြင်ရတဲ့သောတာပန်ပင်စင်းပြိုလေးကဟာကိုရောကြီးနေအရှက်မရှိလေခြင်းဒီလောက်ပဲငတ်ကြီးကြသလားကိုเจ้าရောက်မှကိုကြိုက်တယ်လို့တောက်နိုင်သားနဲ့လို့အဲ့ဒီလိုစိတ်နဲ့ပြင်မာခဲ့အထက်မဲ့ဘုရအောင်အာထုတ်တာလုံးဝတမာတိနမိတ်အရေးအရာထင်မလာပါဘူးဒီယောခါကလည်းယဟန်နာမထေမြတ်ကြီးကထိုသောတာပန်ပြင်းချင်းပြိုကလေး အထက်မဲ့ဘွေရစေလိုကြောင်းကောင်းမြတ်သောစိတ်ထားနဲ့တရက်နှစ်ရက်ရှိတဲ့အခါသွားပြောပါငါရှင်သင်ဟာ သာသနာတော်မှာထောက်တရားရပလားတဲ့သာသနာတော်မှာထောက်တရားရပလားဘာတဲ့လဲအဲ့ဒီစကားကိုသူတော်ကောင်းများကြကြသတိပြုကြသာသနာတော်မှာထောက်တရားဆိုတာက သောတာပန်ဖြစ်ပလားဘုရားပွင့်ကျိုးနတ်ပလား အပေရကားပိတ်ပလားလူဖြစ်ကျိုးနတ်ပလားဘဝဂတိမြဲပလားဆိုတာနဲ့အတူတူပဲတကလုံးသာကွာတယ်နဲ့တိပဲအတူတူပဲအဲ့တော့လူဖြစ်တဲ့အခါမှာအိမ်တော်သားမှုရှိပွားရေးလောက်နဲ့သာနေရင်ဖြင့်အဲ့ဒါလူဖြစ်ကျိုးမနှက်သေးပါဘူးအိမ်တော်သားမှုရှိပွားရေးဆိုတာအောင့်နဲ့ကုတ်ကြချမ်းမှဂျိုတော်စဥ်တို့လည်းရှိတယ်အေးမိမိတို့ကအရှင်းမြလူဆိုတဲ့နာမည်ခံပြီးတော့အိမ်တော်သားမှုရှိပွားရေးလောက်နဲ့သာ ကိုဘဝကျဉ်နှက်လို့နေရင်အောင်နဲ့ကုတ်ကြချာမှာချူတော်စဥ်တို့နဲ့ဘာမှမထူးပါခြေလေးပဲထောက်တာနှစ်ဖက်ထောက်တာအဝဝထားနဲ့ဝမောထားအမိပေါက်ထားနဲ့အမိမပေါက်ထားဒါပဲကွာပါလိမ့်မယ်ဒါကြောင့်လူရလူဖြစ်လာရပြီးတော့ဝိပဿနာတရားသာသနာကြုံရိုက်ပါမှာအာမထုတ်သိရင်တော့ပြိဿရေခွာသေးသေးအရှင်မဲ့ရှိသေးတယ်။ဘာအရှင်ခွာသေးသေးဆိုတာ အာသူများသားသမီးခွေးပြောဝက်ပြောမပြောရက်ပါဘူးခွာသေးသေးဆိုတာစိတ်ကလေးလိုပဲစိတ်ကလေးတွေခွာကြည့်တာလားခွာမကြည့်ဘူးမဟုတ်လားအေးအဲ့ဒါပြောတာပါဒါကြောင့်အိမ်တော်သားမွေစီးပွားရေးကပဓာနာမဟုတ်ဘူးခရီးသွားဟန်နွဲကိလေသာမကင်းလို့ပြုရပေမဲ့ तू ဟာအလုံးမဟုတ်ဘူးတကယ်ကတော့ဘဝတန်တရားမှာအပြစ်ကင်းမှုကအရေးကြီးပါတယ် ကိုယ်နှုတ်စိတ်တို့နဲ့အပြစ်နဲ့ပတ်သက်လာလို့ရှိရင်လင်မယားပဲကွဲကွဲယာရုပဲကြကြဒါမှမဟုတ်ပဲလက်နဲ့အာနာပဲဆုံးရှုံဆုံးရှုံအေးစီးပွားပဲပြက်ပြဲဆိုပြီးတော့ကုံနှုတ်စေသုံးပါးကိုထိမ့်သိမ့်ရမှာအဲမထိမ့်သိမ့်မဲ့နဲ့ဘွာခတ်ရင်တော့အဲမှားမိလို့ရှိရင်ဘွာခတ်လို့မရတော့ဘူးအဲ့တော့ခီးသွားဟန်နွဲဆိုတာကိလေသာမကုန်သေးလို့အိမ်အောင်ပြုချပေမဲ့အိမ်အောင်ရေးဟာပဓာဏမဟုတ်ဘူး အပြစ်ကင်းမှုကပဒါနာဘာပဒါနာလဲအေးအဲ့ဒါလေးအရေးကြီးတယ်ဒါကြောင့်နှုတ်ဒီအားကြအေးချင်းကြနေရွက်ကနေဝင်ဆိုရလို့နေခြင်းလခြင်းဘဝခန္ဓာအစဉ်အနာဂတ်မဖြစ်သေးတယ်မြအပြစ်နဲ့မကင်းကြဘူးအဲအနာဂတ်ဖြစ်မှအပြစ်နဲ့ကင်းမှာမို့အနာဂတ်မဖြစ်သေးတယ်မြတော့ကိုနှုတ်စိတ်သုံးပါးကိုတတိနဲ့ထိညာခေါင်းကပြောသလိုကိုနှုတ်စိတ်သုံးပါးနဲ့ပတ်သက်လာရင် တန္တရာအပြစ်ဖြစ်မဲ့ဆိုရင်လင်မယားပဲကွဲကွဲယာရုပါကြကြရှိစဉ်ဥစ္စာအာနာပဲပြက်ချင်ပြက်ပါစေတဲ့အဲ့ဒါအပြက်ခံမိုးရအရေးကြီးတယ်ဒီဒါကြောင့်ဘုန်းကြီးတို့တရားဓမ္မများအထုသတိထားကြပြီးတော့အနာကမဖြစ်သေးသမျှကိုယ်ခန္ဓာကိုထိမ့်သိမ်းညာဟုတ်ပလားအဲအပြစ်မကင်းရင်တော့မရဘူးတာမန်လူသားမဆိုထားပြီဖရာကိုရောမြတ်ကြီးကြည့်လိုက် လေးသိချေကဘာတသိဆိုတဲ့ပုထုဇဉ်ဘဝပါရမီခရီးစဉ်ကြီးမှာပုထုဇဉ်ဘဝနဲ့ရှောင်လန်းခဲ့ရအဲ့တော့ပုထုဇဉ်ဆိုတာပုထုဇဉ်သဘာဝမဟာသဝဇော အပြစ်အမတန်ကြီးတယ်အပြစ်များတာကိုပုထုဇဉ်လို့ခေါ်တယ်ဂိုင်းဟဲ့ပုထုဇဉ်ကြီးပုထုဇဉ်ကြီးခေါ်တာများ သိချေနမနေနဲ့အပြစ်များတဲ့ပုဂ္ဂိုလ်ကိုဘာခေါ်တယ်လဲအဲဘုန်းကြီးလည်းပုထုဇဉ်ဆိုရင်အပြစ်များမှာပဲလူလည်း ပြင်းများမှာမယ်ယောက်ျားမိန်းမအတူတူပဲကလေးလူကြီးအတူတူပဲအဲ့ဒါကိုတတိထားဒီပုတ်ထဲကဒီပဲပုရုဇင်နာဖြင့်ဘုရားလောင်းလည်းမရဘူးပြစ်များတာဒါကြောင့်လောင်းတော်ကြီးတို့သည် လေးတိကြီးကပါတသိကာလအေးဓာတ်တောင်ကိုကြောမိပင်လည်းဖြတ်ရစေတော်ဆိုတဲ့ဇွဲစိတ်ဓာတ်နဲ့ ဘဝခရီးကျမ်းကိုဖြတ်တန်းခဲ့ရတဲ့အခါပုရုသေဘဝဆိုတော့ကာယကညောင်၅မျိုးဝစီကညောင်6မျိုးမနောကညောင်1မျိုးဘောင်းအပြစ်12မျိုးကျွလွန်မိခဲ့ပါသေးတယ်အဲ့ဒါကိုဝိပက်တော်12ပါးဘယ်လိုခေါ်တယ်ကင်ဘယ်နဲ့လုံးမလဲဘုရားလောင်းမကန္တရာအပြစ်ကမျက်နှာသာပေးသလားမပေးဘူးနော်အဲ့ဒါသတိထားဘယ်သူမှမညာဘူးဒါကြောင့်ဘုရားရဲ့လူဖြစ်လာတဲ့ဘဝမှာဗုဒ္ဓမြတ်စွာသည် အေးညီတော်တဝင်းဝဲဖြစ်ခဲ့တဲ့ညီကိုတဝင်းဝဲရောက်ဖရောဆွေမျိုးနှစ်ထတော်တဲ့ဒေဝဒဟိုးတကားတုန်းကသူတေချောင်းပြုတ်လုခဲ့တဲ့တွေ့တာကြောင့်သူ့မှာညီကိုဝမ်းဝဲဖြစ်ပေမဲ့လို့ကအေးဒေဝဒကြောင်မောင်းဆင်ရှားလို့ဖေဟာရှီမတော့ကြောက်လွာချကြောက်လွာထိပြီးတော့သဲကြီးသွေးကြီးဥသွားလို့ဆရာကြီးကနဲ့ကုသရတယ်ဆိုတာအလုံးကြားမှာပါ။ရှားသိကြရလား။ အဲအဲ့ဒါပဲဘုရားလောင်းပေမဲ့အကုသိုလ်ကံကြမ္မာအဖြစ်ကခွင့်လွတ်သလားအေးနောက်တစ်ခုစိမ့်စမာနဝိကအများကတော့စိမ့်စမာနလို့ပြောကြအမှန်တော့အဲ့ဒါပုတ်ဖြတ်မှားနေပါစိမ့်စဆိုတာမချီးပင်မာနဝိကကသမီးပြူသူကမိခင်ပိုက်ထဲကမွေးလာတာမဟုတ်ဘူးအေးမကြီးပင်ကမွေးလာတာဖြစ်တယ်အဲ့ဒါကြောင့်သူစိမ့်စမာနဝိကအင်မတန်ရုပ်ချော့ရုပ်လှ ဒါပေမဲ့လူကအပေါင်းမားတဲ့အတွက်ဒါကြောင့်ဒိဋ္ဌိတွေကိုဆရာတင်ခဲ့လို့ဟောဒိဋ္ဌိတွေရဲ့လှည့်စားမှုဖြင့်ဘုရားရှင်အားကိုဝန်အရင်မာနဲ့ဝမ်းပိုင်းမှာ ပြင်ကြဖုံးပြီးတော့ဟောဒီလိုပရိသတ်အစုံမှာဟောဒီကိုဝန်ဟာဂေါရမနဲ့ရတဲ့ကိုဝန်မှာအဲ့ဒီလိုဆွဆွဲခံရတာဟာလည်းပဲဘုရားရဲ့ပြစ်မှုကြောင့်ဖြစ်ပါတယ်မှန်ရလား တချိန်ကဒီစိန်စမာနဝိကာဆိုတဲ့အမျိုးသမီးကတရားကိုလေးစားခဲ့အဲ့တော့ဘုန်းကြီးတို့ဘုရားအလောင်းကအယက်သမားဘုရားဒီများကြီးကပြောကြတာစိန်စမာနဝိကာတော်တော်တရားလိုလားလေကွာဘာညာနဲ့ပြောတာအာမဟဲ့ကောင်းနေအဲ့ဒီမင်းတို့တရားလိုလားတဲ့မိမဟာငါနောက်ကအယက်ပုတ်အယက်အိုးကိုရွက်လိုက်တယ်ဆိုရင်မင်းတို့ဘာချေးလောင်းမလဲဟဲ့ကောင်ပြောမကြည့်သားနဲ့မင်းဘာမင်းမူးတာမူးပဲသေးမင်းနဲ့တခြားစီ အဲလောင်းကြီးပါဆိုပြီးတော့အဲဒီလောင်းကြီးလုပ်တဲ့အခါဘုရားအလောင်းသည်သူတော်ကောင်းရာသူတော်ကောင်းဟန်ဆောင်ပြီးတော့စိဉ္စမန္နဝိကာမြချစ်ကပ်ပါတယ်ဟိုကတရားကိုလိုလားတော့သူစီကိုလာတဲ့အခါကာလမှာနင်တရားရခြင်းဒီအရေးတောက်ရမယ်ဆိုပြီးတော့လှည့်ပြားခဲ့အဲဒါကြောင့်စိဉ္စမန္နဝိကာဟာအရက်တောက်တော့နောက်အရက်ဥရွက်ပြီးတော့သူ့နောက်လိုက်တဲ့အခါကာလဘုရားလောင်းကမြင်လားတငယ်ချင်းတို့မင်းတို့မိမဟာမိမပါပဲကွာ ငါနောက်ကအရေဥရွက်လိုက်နေပြီမို့လားကွာလို့ရှက်ခွဲလိုက်တဲ့ဟာငါကတော့တရားဓမ္မရလိမ့်မယ်ဆိုတဲ့အနေအထားနဲ့လိုက်ခဲ့သူကငါတက်တဲ့စော်ကားခဲ့တာဒီမှာပြောကြသူရှင်ခေါရမအလောင်းတင့်ကဘာကြည်တော်လဲဥဒ္ဓမကြည်ဘူးဆိုပြီးတော့ဖြစ်ရဖြစ်ရဘဝတိုင်းမှာအဲ့ဒီလိုကိုယ်ဝန်နဲ့ဆွဆွဲခံရတဲ့ဘဝတွေအကျဉ်းချင်းပဲနောက်ဆုံးဖျားပြစ်တဲ့ဘဝလွတ်လွတ်လပ်လပ်နေရသလားဆိုတော့မနေရပါဘူးပြိတ္တာ ဟုတ်ပလားအဲ့ဒါဒုဒကာရမတွေသတိထားကြနော်သိအရေးကြီးတယ်ဘာသာခြားလူမျိုးကြမခွဲဘူးဘုရားကိုရောမြတ်ကြီးကိုကိုနှုတ်စိတ်တို့ဖြင့်ပြင်မမဲ့စဉ်ဘသူဖြစ်ဖြစ်ဒီအပြစ်မျိုးခံစားရဒါတချို့ကဘာသာကွဲသွားရင်ဒီအပြစ်မခံရဘူးလို့ထင်နေတာမရပါဘူးဘုရားမြတ်စွာကအာလုံးသောတတ္တဝါတွေအတွက်ရည်ရွယ်ချက်ဖြင့်ကျင့်လာတာဖြစ်တာကိုနားလေသဘောပေါက်ပါ။ကိုင်းရှိစေတော့ဗျာ။ နောက်တစ်ခုဘုန်းကြီးတို့ဟိုမြို့သားကြီးတဦးရှိအဲ့ဒီမြို့သားကတိုင်းမှုအရှင်ပြည်နယ်မှုအရှင်လောက်ရှိပါသူကနေပြီးတော့ဆုံးသားအဲဝါစုဝါကဖို့ပင့်လျောက်လို့ဘုရားမှုရှိတန်ကဝါစုဝါကဝါစုဝါကပြီးတဲ့အခါမန္နကအဲ့ဒီဝေဒင်သာဆိုတဲ့ပုံနာကြီးနဲ့မြို့သူမြို့သားအားလုံးနှလုံးသားကိုညစ်ထားလိုက်မိအောင်လှုပ်ထားလိုက်ဘုရားမှုရှိတန်ကဝါသွင်း၃လတယောက်မှဆုံးမလောင်းပြဘူး အဲဒီမှာဘုရားမှုရှိတန်ဃာတို့သည်လူတို့ရဲ့ဆန်စဘာနဲ့မဖုံးပေးရပဲဥတ္တပရာဒက်ခေါ်တဲ့ဥတ္တရပရာဒိအဲ့ဒီနိုင်ငံကမြင်းကုံဒီတွေရဲ့လူဒန်းနဲ့မယောဇံပေါ့ပြုတ်ဆံကိုကြောင်းပြူပြီးတော့မှဘုရားသခင်သုံးလတာခံစားခဲ့ရတာတခြားမဟုတ်ဘူးဘယ်သူမပြူကိုပြူတဲ့ကံကိုထံပြန်ကံတူအကျိုးပေးခဏခေစကားနဲ့ပြောရင်ဘဝပုံရိပ်ချင်တာဗျာ အဲ့ဒါလေးကိုသတိထားပြီးတော့မိမိလည်းအပြစ်ကင်းအောင်မိမိရဲ့သားသမီးတွေလည်းအပြစ်ကင်းအောင်အထုဂယုစိုက်ပြီးတော့ဘုန်းကြီးတို့တရားတော်မှာမြထိမ့်သိမ့်ညာမှန်ရလားမှန်မိရင်ဘွာခတ်လို့မရဘူးမှန်မိရင်အဲဘွာခတ်လို့မရဘူးနော်အဲ့ဒါလေးသတိထားပြီးတော့အဲ့ဒါ ရှ िख ုကရောကြတဲ့အခါမှာတစ်ပြည့်ရှိကကြည်ပါစေနှစ်ကောင်းကျိုးချမ်းသာဖြစ်ပါစေလို့ရည်ရွယ်ချက်နှမျိုးနဲ့ကြောရမယ်။အေးခုနကသောတာပန်လေးကြတော့သူ့အပြစ်သူမြင်၍ယဟန္တာမထေရမြတ်ကြီးအားတောင်းမှန်ကြောဝန်ချပြီးတော့တရားအထုတ်တဲ့အခါအထက်မဲ့ဖို့ရသွားပါတယ်။အဲ့ဒါလဲစိတ်နဲ့ပြင်မာမှသာတောင်းမှန်ကြောလို့ရတယ်။ကိုယ်နဲ့နှုတ်နဲ့ပြင်မာပြီးရင်လုံးဝတောင်းမှန်ကြောလို့မရတော့ဘူးဗျာ။ အလုံးသဘောပေါက်မလားဘာပေါက်တာတော့အေးသဘောလေးထဲပါအရင်မပါဖျားမပါပေါက်နေကြပြန်ပြီအလုံးသဘောပေါက်မလားအေးသဘောပေါက်ရင်ရှောင်းရကိုသားကိုသမီးတွေလည်းပဲကလေးတငယ်မို့ဟာအပြစ်မရှိသေးအောင်ရောသွားအထင်မသေးလိုက်ပါနဲ့ကလေးငရုတ်သီးစားလေလူကြီးငရုတ်သီးစားလေ ငရုတ်သီးရစားကျင်တဲ့နေရာစားကျင်တဲ့အချိန်စားကျင်တဲ့လူ စားဘသူစားစားစတဲ့တယူရောကလာပုံနာမွတ်စလင်အစ္စလမ်ခရစ်ယာန်အမေရိကန်ယူရီးယားဒေဟိုကမ္ဘောဒီးယားလာအိုဂျပန်ဒီပေါ်ပြင်သီးအင်္ဂလားအာရှအာဖရိကဥရောပအမေရိကစားကျင်တဲ့လူစားစားကျင်တဲ့အချိန်စားစားကျင်တဲ့နေရာစားဘာဖြစ်လဲစတဲ့ထန်ကျက်စားကျင်တဲ့နေရာစားကျင်တဲ့အချိန်စားကျင်တဲ့လူစားဘာဖြစ်လဲအဲ့ဒါပဲကောင်းရလို့ရင်ကောင်းကျိုးရမှာမကောင်းတာလို့ရင် ဆိုးကျိုးရမယ်ဗျာဒါကြောင့်ကိုသားကိုသမီးတွေတကယ်ချစ်ရင်လဲအပယ်မနစ်အောင်ဆိုပြီးတော့တဲ့စနစ်တစ်စနစ်မှနဲ့ဘုန်းကြီးတို့ပြိဿချစ်ပြရပေတော့ဂိုင်အားလုံးကြောင်းကျိုးဆက်နွယ်ပြပြီးပြီဖြစ်၍ရှ िख ုကြောကြရအောင်လက်အုပ်ချီလိုက်ဆိုပါရှင်ဖယားရှင်ဖယားတပိတော်များသည်တပိတော်များသည်ဗျာဒိယသံဃာယတနာသုံးပါး ဆရာမိဘအနန္တ၅ပါးခင်မွန်ကြီး၁၀ပါးတို့အားပြမမိသောခြေပါစေပြမရှိသောကောင်းကျိုးချမ်းသာဖြစ်ပါစေဤနှထွေဖြင့် အဲ့ဒါသတိထားခဏိတို့ဆိုနေကြတဲ့ဩကာသကတစ်အပြစ်ရှိလို့သာကြော့တရားရောင်အိဗယ်ဆောင်တာဘာဒုသာခါတိသောပြေတုကိုပြေတုမှာပြောက်ပါခြင်းချင်းကျိုးငါတာပဲကောင်းကျိုးလိုလားတဲ့ရည်ရွယ်ချက်မပါပဲဖြစ်အဲ့တော့စနစ်တဲ့အရာခဏိအလုံးအသုံးဆောင်အပြောအဆိုအေးဒါရီဟာခေတ်နဲ့အညီဆိုပြီးတော့တိုးတက်လာတဲ့ကဲ့သို့ဘာသာရေးလည်းပဲခေတ်နဲ့အညီတိုးတက်အောင်ဒုပရိသစဉ်းစားကြ အဲ့တော့ခဏအဲ့ဒါကိုယ်ပါဇက်ထဲရှိတာရတာအော်ဆိုတာကတော့အဲ့ဒါကာရာအိုကေဗုဒ္ဓဘာသာသူများအသေးရိုက်တွင်းထားတဲ့တန်တင်ဒီလုံးသချင်းကိုအရှက်မရှိတဲ့မျက်နှာနဲ့သုံးပုတ်တရားပေးပြီးတော့အငားဆိုတာပါလေအခုလေဩဃာတကတော့ဘာမှမစင်စားပဲနဲ့သူများဩဃာတဩဃာတဝါဒါတော့ဘာလို့သာကနေရောပြည့်တော့ဗျာဘာချင်းယုံမမမမမမနဲ့ဆိုပြအဲ့ဒါကာရာဝေဘုရားပါ ရှ िख ိုးတဲ့အခါမှာလဲလက်ဦးလေးသာချပြီးတော့ခေါင်းလေးသုံးကညိတ်နာတော့ပုတ်တင်ညိုဗုဒ္ဓဘာဘာဗုဒ္ဓဘာလားအေးအဲ့ဒါသတိပြုတ်ထားကိုင်းတော်ပြီတဲ့ဒါရောင်ဆိုရိုးရှိကဆိုရကြသည်ပါဇက်ကပါဖရာလို့မကျင်နာဖဲတကယ်အနဲ့အဓိပ္ပာယ်သိစွာနဲ့ဆိုပြီးတော့ဆိုရမယ်ဆိုဖရာတရားသံဃာယရနာသုံးပါဆရာမိဘဆရာ နန္ဒ၅ပါးခင်မွန်ကြီး7ပါးတို့အားပြမမိသောခြေပါစေပြမရှိသောကောင်းကျိုးချမ်းသာဖြစ်ပါစေဤနထွေဖြင့်ယိုသေးစွာရှိခိုးပူဇော်ခုမြော်မှန်လျော့ ကတော့ပါဤရှင်ဖျားဥသုံးချိန်ပြည့်အောင်ချာတစ်ချိန်မီခမမထောင်းမှာပရမတစ်ချိန်ဖျားဒုတိယတစ်ချိန်တရားတတိယတစ်ချိန်သံဃာခေါင်းကလက်ဦးလေးအောက်ချပြီးတော့ဟမ်ခေါင်းလေးသုံးကညင်းလိုက်တာကတော့ပုတ်တင်ညဗုဒ္ဓဘာသာလို့ပြောပြီးပြီအဲ့ဒါလေးတွေသတိထားကြဖို့ gain အခုတရဏဂုံသုံးမှာ၆တိမဲ့ ဟာကိုတော့စုမပေးတော့ဘူးလားစုမတောင်းရတော့ဘူးလားအချိန်ရရင်တော့တောင်းပေါ့ဗျာအခုတော့ဘုန်းကြီးတို့ကခဏနဲ့ဖြင့်နှစ်ရက်သာတွေ့ရမှာမို့ဒါကကိုဟောခြင်းတဲ့တရားလေးတွေအတွက်အချိန်လူပြီးတော့အဲ့ဒါစုပေးစုတောင်းက မဆိုတော့ပါဘူးစုလည်းမပေးတော့ပါဘူးမောင်ကြီးနဲ့မဲမဲနောက်ပြန်ဆွဲပြီးတော့ဇပွဲပေါ်ကဟာစားရင်ငရုတ်သီးမှန်ရင်ချညက်မှန်ရင်အဲ့ဒါပဲအဲ့တော့ တောင်းလို့မအားမရဘူးလို့ဆိုရင်ဘုန်းကြီးကလည်းမေးကျင်တယ်ဆူတောင်းနိုင်ကိုရမှာတယ်လားအဲအဲ့ဒါပဲအခုခေတ်ကတရောင်းစားဗုဒ္ဓဘာသာဟမ်ဟိုဘုရားကြီးဆူတောင်းဒီဘုရားကြီးဆူတောင်းပြည်တွင်းကဘုရားမဟုတ်ဖော်ရင်းကဘုရားကြီးဆူတောင်းအမျိုးမျိုးအတွေ့ဖြစ်နေရတာကိုယ့်အရှင်ကိုပြန်ရှင်းစားမှန်ရလားအေးအဲ့ဒါလေးတွေအထုသတိထားနော်သဘာဝကြဖို့အရေးကြီးပါတယ်အဲ့တော့တဲ့ ဆိုကြည့်ပြောကြည့်မယ်လေငရဲအဲဘယ်ဘယ်ဩဃာတကရောကျိုးဖြစ်ဖြစ်ရင်ဘယ်လေးပါလွရပါလို့ဤစမှာကာသုံးပါလွရပါလို့ဤရပြည့်၈ပါကဲရပြည့်၈ပါမှန်အောင်ပြောကဲကြိုက်တာပြောရွှေလားငွေလားဒေါ်လာလားအားမရသေးရင်နောက်ဆုံးမဝတ်တော့ကားတတိပေးမယ်ဗမာပြည်ရောက်ရင်စီးရအောင်တိုင်တို့ဘုရားပါ ဘာမှလည်းမသိပဲနဲ့ရမ်းအော်နေကြတာအဲ့ဒါတတိထားမှန်ရလားအဲ့တော့အပယ်လေးပါတဲ့လွတ်ရပါလို့ဤဒါဖြင့်အပယ်ကိုလွတ်ချင်အပယ်ဟာဘာကြောင့်ကြာလာလဲကောက်ကြောင်းရှာရမယ်အရင်အမြင့်ရှာရမယ်နေကောင်းရပါလိပါခါသုံးပါးရပြီရှိပဲယန္တိမကမဝိဝတိတရားလိပါဗျာဒနာလိယကမနာမျိုး96ပါးသုံးဆန်းနမသောကာညမ36ပါးသုံးပါးတော့62ပါးသောမိစ္ဆာတေတီတို့မှာခါခါသိခင်လွန်ငိမ့်ကြဝေးခွာကြ၍ ဘယ်ဘက်ကတဆုပ်ကျဲညာဘက်ကတလဲဝင်မသိမျက်နာမင်းချစ်ခင်မသိကြံသာတဏညတနာပါစေဇောတိကဇတိလာမင်းနကပုံနာကာကဝလိယတတိငါဥကဲ့သို့ပေ၍မကောလူ၏မခန်းရှင်သာရိပုတ္တရာလူလည်းညာမညာကြည်ပါစေရှင်မောက်ကလန်လူတရကိုကြည်ပါစေရှင်မကေစီလိုလဲလှပါစေဖြူစရာတော်လိုလဲချောပါစေ ဘာနဲ့တော့ကိုယ်ပါဇာမှာကိုအာမနာကြပေါ့ကိုတင်တဲ့ဆွမ်းတော်ပွဲလေပြန်ကြည့်အောင်လက်ဝါးလောက်ဟာလေးရေခွက်ကလေးကဒီလောက်ကလေးတောင်းတဲ့စုကြမတန်တဆကိုသာဖရားဆိုအမလီမလီမလီတော်ပါတော့ဟေးတော်ပါတော့တော်ပါနင်ဆွမ်းလဲငါမသားပါဘူးနင်ရေခွက်လဲငါမတော့ပါဘူးပြန်ယူသွားပါအေးအဲ့ဒါဒုဒကာရမတွေမတန်တဆအာရမဝါဒကြီးဖြစ်နေတယ်နော် ကိုတင်နဲ့ဆုံးနဲ့ကိုတင်နဲ့ကိုလှူတဲ့ဟာနဲ့ကိုဆူတောင်းတဲ့ဟာနဲ့ကြိုက်မကြိုက်တန်မတန်လဲပြန်ကြည့်ကြအောင်ဟုတ်ပါလားအေးအဲ့တော့ဆူတောင်းကမဆူရဘူးမဆူလို့ဆိုပါဆိုတာရည်ညွှန်းချက်ပဲရှိသေးတယ်သူ့နောက်ကလှုပ်ဆောင်ချက်ပါဖို့လိုတယ်အခုလှုပ်ဆောင်ချက်ဘယ်သူမှမပါဘူးဝယ်လီဘလူရပါလို့ဣဒဲဆိုတော့အပေကြာချောင်းလုပ်ပြီးစွတ်လုံနေကြတယ်နောက်ပိုင်းကျတော့ပေါ်လာပါလိမ့်မယ်အဲ့ဒါသတိထားဖို့ပါ အဲ့တော့မဆိုရဘူးဆူတောင်းကန်းဆိုတာငရေကြီးတယ်လို့မပြောပါဘူးဆိုပါဒါပေမဲ့ဆိုတာရင်ညွတ်ညက်ပဲရှိသေးတယ်အဲ့ဒီရဲ့အပယ်လေးပါလွတ်အောင်ကောက်ကြောင်းရှာပြီးတော့လွတ်နိုင်အောင်ဆိုတဲ့ဖော်ဆောင်ချက်လုပ်ငန်းဖော်ဆောင်ချက်ဟာအရေးကြီးတယ်ဒါဖြင့်အပယ်လေးပါဘာကြောင့်ကြတယ်လဲလို့အခြေခံရှင်းမြင့်တဲ့ကောက်ကြောင်းရှာလိုက်တော့ပြိဋ္ဌရေလောဘနဲ့တည် ပြိတ္တာပြီတဲ့လောဘနဲ့တည်ပြိတ္တာ ဒေါသနဲ့သေရင်ငရဲ့ပြေဒေါသနဲ့သေမောဟနဲ့သေတရိษံပြေမောဟနဲ့သေတရိษံပြေအဲအဲ့ဒါပဲမင်းတို့လောဘဒေါသမောဟတွေနဲ့ဆိုပြီးတော့ဟမ်ဆိုတော့ရင်သာကုသိုလ်ဆိုတာဘယ်ကုသိုလ်ဖြစ်ဖြစ်အကျိုးပေးမပေးဘူးမို့ပြစ်လိုက်တဲ့ခဲလေးသူ့အင်အားနဲ့တက်သွားပြီအဲအာကုန်ပြန်ကြလာမှာပဲအခုလည်း ကိုကလောဘနဲ့ခြံရံပြီးတော့ဟုတ်လားဘာလို့ခြင်းညာလို့လဲခုနကဆူတောင်းနေနဲ့လောဘနဲ့ကျိုးပေးပါထိုက်တယ်အားလျော်သွားဒါပေမဲ့အဲ့ဒီပြစ်လိုက်တဲ့ခဲအာကုံတဲ့အခါအရှင်ကုံပြီးတော့ပြန်ကြလာတယ်လို့သူ့ရဲ့ကုသိုလ်အရှင်ကုံသွားတယ်ကဟော လောဘဆိုတဲ့အကုသိုလ်ရှင်ကငရေဆွဲအဲလောဘနဲ့ပြိတ္တာပြီးဆွဲချမှာဗျဘယ်ဆွဲချမှာလဲအေးအဲ့ဒါပဲဒါတို့လူသောလောကတွေအမျိုးမျိုးအထွေထွေကိုက အုံနောက်ကလေရမ်းဖြစ်ကုန်ကြစီပွားသိပ်ဖြစ်ခြင်းအယမ်းဖြစ်ခြင်းဟမ်အယမ်းဖြစ်ခြင်းတော့မဟုတ်က ဟုတ်ကရီရော အကုန်လုံးတခါတဲ့လက်ခံသိမ့်ပိုက်နာထောင်ဆိုပြီးတော့မှအဆောင်မလောင်နေရလဲအမျိုးမျိုးပဲတို့မြန်မာပြည်မှာတော့ဗါတဲ့ပိဋိကျင်နဲ့ပိဋိရီပွက်တယ်တဲ့ပိဋိချီနဲ့ထီတင်တယ်တဲ့။ကဲပိဋိရီပွက်သူ့ဘာသူပွက်တာကိုယ်နဲ့ပါဆိုင်။ဒါလည်းဘုန်းကြီးတို့ ဒီယံဟိုစက်မှုဌာနရဲ့ပေါ့လေစက်မှုဌာနရဲ့အဲ့ဒီကယံတွေကိုသူ့အချိုးရကြရင်ထွက်ပေးရီပွက်ပါပေးရီပွက်လို့ကိုယ်တဏ္ဍာတိရသမารီဘာဖြစ်လာမှာအဲ့ဒါစဉ်းစားဖို့လိုတယ်နောက်ပေးချင်းနဲ့ထီးတင်နဲ့ထီးတင်လို့ရမှာမို့လက်မလောက်ရှိတဲ့နိုင်လွန်ကျို့တပတ်တစစီဆွဲလိုက်တော့ဒီအထိခိုင်းတာခိုင်းတာပဲမြှဆွဲတာနဲ့တချောင်းနဲ့ဆွဲတာဒါပဲကွာ အေးအဲ့ဒါဒီနဲ့ထို့လူတွေအမျိုးမျိုးလှည့်စားခံရတာဟာတော်တော်လေးရှင်းသားစရာကောင်းတယ်ကိုယ်ပိုင်ညာမရှိရလဲရောက်တယ်မှန်ရလားအဲအဲ့ဒါသတိထားပြဟောကိုကလောဘစွန်နိုင်ရင်အဲ့ဒီလူတွေအတွေ့တဲ့ငလိန်စားမဲ့လူတွေအယံနဲ့ရှိနေတယ်နောကတာဘာရင်စရိဝါစိဘောတုကားစရိုက်ဘေယတာ နရပတိဇင်းကဒီမှာမရောက်လာသေးဘူးထင်တယ်စင်ကာပူမှာဟုတ်လားဘေယတဘာယတိအဲနောက်ပြီးတော့ဂုံမီချောင်းခေါင်းမှုချုံအသက်1400ရှိတယ်ဆိုပြီးလိန်စားနေကြအေးအဲ့ဒါဒီအထုသတိရှိကြဖို့လိုပါတယ်အေးပြောရအောင်မယ်ဘုန်းကြီးတို့ဖြူမှာတက္ကမတယောက်ရှိပွားရေးအစင်မပြေတော့ဝုတ်ဖြူစင်ကြယ်ဝုတ်ပြီးတော့သုတ်တာမှာသွားနေ ဇကားတယောက်ငွေနေရာလောက်ဇကားသမားတယောက်ငွေနေရာလောက်ပေးသူကသုတ်တာမှာဘွားတော့ရောက်နေတယ်လို့မင်းကြင်ညာလိုက်အဲ့ဒီမှာရှောက်ပြောတော့လာလိုက်ကြတာတခုလာရောတလင်ကွာရောမုတ်ဆိုးမရောအပြူကြီးရောစုံနေတာပဲမလေးအဲ့ဒီဒကမာကြီးကိုပေါင်ရင်းနှိပ်ပြီးတော့မလေးသားတော်ကိုကယ်ပါအောင်မလေးသားတော့ဘလောက်ရှုံးနေပြီဘာညာဆိုဟောလေသူတို့ခရီးမစားပြီးရတာမိနေရအဲထိုးလိုက်စမ်းခွန်ခွန် ရေးလိုက်သန်း7နှစ်သွားထိုးကြီးမနဲ့ထွက်လာတော့14နှလုံးတွေလေအဲ့တော့ပေးတဲ့လူကရှက်သွေးမွန်ပြီးတော့ထွက်ပြေးပြီခါရတဲ့လူတွေကလေအပြစ်မမြင်သေးဘူးဗျဟာတဲ့ဘွားတော်ကတော့တိုက်ရက်ပေးတာတဲ့ငရုံးနဲ့ကံမဆက်လို့ဟင်ဘယ်နဲ့ဘွားရတိုက်ရက်ပေးတာလို့7နှစ်နဲ့ခွန်ခွန်မစီမစက်ခွန်နလီ14လေတဲ့ဂိုင်းဗျာ ပေးတဲ့လူကရှက်သွင်းမွန်ပြေးပြီခံရတဲ့လူကကြည်အပြစ်မမြင်သေးဘူးရှိသေးတယ်ပသိမ်ခရိုင်ကံကြီးတော်နာကလဲစိတ်တဲ့အဲ့ဒီမှာလဲခေါင်းကဘွားတော်သူလည်းမြို့သမီးတယောက်ကသူ့စီလာရင်ရှေးရှေးဥစွာသူ့ကိုရှ िख ိုးရတယ်ရှ िख ိုးပြီးသူကပါချပြီးမှနှလုံးသုံးလုံးပေးတာပေါက်တယ်မပေါက်တယ်တော့မသိဘူးယာရုယာကမှုရန်ယာရန်နေလာကြတာတဲ့အဲ့တော့တို့စတိုရီလေးတစ်ပုဒ်ရှိတယ်ဘာလဲဆိုတော့ လူတယောက်ကတဲ့စိတ်ညစ်တာနဲ့သစ်ပင်ပေါ်တက်ပြီးတော့ကျိုးဆွဲချသေးတာအဲ့ဒါဘေးကလူတယောက်ကဝေဖန်တယ်အော်ကြံ့ကြံ့ဖန်ဖန်သစ်ပင်ပေါ်တက်ပြီးကျိုးဆွဲကျိုးဝင်းထောင်တဲ့လူကလည်းထောင်မှကွာကြံ့ကြံ့ဖန်ဖန်တက်ပြီးတော့မိတဲ့လူကလည်းမိပါကွာအခုကြံ့ကြံ့ဖန်ဖန်လောက်ကင်စားတဲ့လူကလည်းစားသဗျာအေးအဲ့ဒါကိုပဲခုနမူရဟရသားနေကလည်းလောဘဇောတိုက်ပြီးတော့ဘာမှမြင်တော့ဘူး အဲ့ဒါမိမရှိခိုးသွားမကြူပွားရိုက်ခံပြီးတော့နှလုံးတွေသုံးလုံးတွေထိုးနေကြအဲ့ဒါလေးတွေသတိထားဒါကြောင့်ဘုန်းကြီးတို့ကကြီးညာခဲ့တယ်အရင်တစ်ပတ်တုန်းကအမေရိကန်အင်္ဂလန်ဂျပန်ကနေဒါယူရီးယား၅နိုင်ငံဘုန်းကြီးတို့ပြန်ခဲ့ပြီအင်္ဂလိပ်စာလုံးဝမတတ်ပါကိုရဘာနဲ့သွားတာလဲဆိုရင် လက်တင်ဘာသာနဲ့သွားပါကိုသွားရင်တဲ့လူရဲ့လက်စာကိုရေးခိုင်းပြီးတော့အဲ့ဒါလက်တင်ဘာသာနဲ့သွားကိုကိုဆိုကိုတာပဲ အခုမှဟုတ်လားမိုးသမင်းတို့ပါလာလို့ဘုန်းကြီးတို့တော်သေးတယ်ဟိုတော့တော့ကိုးတာပဲချော့တာပဲအဲအဲ့ဒါမှာဘယ်ကြမှာသွားသရုပ်ပေါ်တော့ဆိုတော့ဘုန်းကြီးတို့အမေရိကန်ကနေပြီးတော့အင်္ဂလန်ကိုသွားမယ်တပားတယ်ပဲအဲ့တော့အဲ့ဒီလေးမြန်ဂိတ်ဟောတဲ့မှာပေါ့လေနမဘလောက်ကစောင့်နေသဘုန်းကြီးကဟာနမစောင့်နေဟိုကအကြောင်းအစင်မပြေတော့အာလော့စပီကာနဲ့ဘာဖြစ်တယ်ဘယ်နေရာကြွပါလို့ပြောတာဘုန်းကြီးဘယ်သိမှာငူကြီးထိုင်တယ် ဟာဆသွားဆသွားနားလေဟာမဖြစ်ဘူးဆိုပြီးတော့ဒါတော့လက်မဆွဲနှုတ်ဆွဲနှုတ်ပြီးနားကနိုင်ငံညာတဲ့ရောက်ခါတုပ်ဟွန်းဟွန်းဟွန်းဟွန်းအဲ့ဒါနဲ့လိုက်သွားတာအသွားကိုလက်တင်ဘာသာနဲ့သွားတယ်အမေရိကန်အင်္ဂလန်ဂျပန်ကနေဒါယူရီးယားအဲ့ဒါအပြန်ကျတော့ချီတင်ဘာသာနဲ့ပြန်တယ်ဘယ်လိုချီတင်တာလဲဆိုတော့ဟိုကအာအမေရိကန်ရောက်နေတဲ့ဒေါက်တာတွေကပြောတယ်ဘုန်းကြီးနော် သဘောပေါက်ပြီမဟုတ်လားဒီမှာကိုလေးမရှိဘူးကိုတော့အသက်ကြီးပြီကိုပစ္စည်းကိုထားမှလက်တော့ဟွာပေါ့ဗျာလက်ဆွဲတက်တာပေါ့အဲ့တော့တပည့်တော်အကြညာပေးလိုက်မယ်ခြေတော်ကိုပတ်တီးလိမ်စီးပေးလိုက်ဒီစားတွေငါးသည်အမေရိကန်အာပြီးတော့အာဗာလဲအမေရိကန်อืมပြီးတော့ဘာဘာဂျာဂျာဘူးတာတွေတော့အဲ့ဒါအင်္ဂလိပ်သမတတ်တဲ့လူအဲ့ဒီတိုင်းပဲမသိဘူးเนาะ အေးအဲ့ဓာတွေပေါ့ဗျာဒီဒီရဒီနိုင်ငံဒီနိုင်ငံနေကြော်ပြီးတော့ငါဗမာပေါ့လေနောက်ဆုံးတော့အေးအလားစကားထိုင်းပေးဟောင်ကောင်ဗမာငါခရီးသက်တယောက်ဖြစ်ပါလေငါချီတော့ဒဏ်ရာရတာလို့မင်းတို့ကူညီပါ तू ကစာရွက်ကလေးရေးပေးလိုက်အသိတဲ့အတိုင်းပဲဒါဒါတော့တခုတော့ရှိတာပေါ့လေစင်ကာပူနဲ့ဗမာပြည်လောက်ကတော့2နာရီကျော်လောက်စီရအမေရိကန်နဲ့ကြတော့ဗမာပြည်နဲ့နာရီပေါင်း20ကျော်စီရအခုဘုန်းကြီးသွားမှာဩစတြေးလျဆိုတာ17နာရီလောက်စီရမယ်မြန်မာပြည်ကဆိုရင်ပေါ့ထား အဲ့တော့လေစိတ်တစ်ခုမှဝင်နာရင်ဓာတို့လူတွေလည်းသိတဲ့အတိုင်းပါပဲကိုပစ္စည်းကိုယူသွားရတယ်အေးအဲ့ဒါပဲသူတို့ကဘာလို့ဒီကအနန္တတွေကင်းအောင်ထိုင်ကုန်အဖုံးတွေပါတွေအကုန်လုံးပြန်ပြီးတော့အသက်လဲတယ်အဲဒီပစ္စည်းချာနာကလို့ပြောက်ရင်ဒါသူတို့ရဲ့တောင်းဒါတို့ပြိတ္တလည်းသိပါအမေရိကန်မှာပစ္စည်းပြောက်ရင်ပစ္စည်းပြောက်တဲ့နေရာ ပြောက်တဲ့လူပစ္စည်းကလိမ့်စာပါရင်တွေ့တဲ့လူကတကူးတကားနဲ့လိမ့်စာနဲ့ပို့ပေးရှားမတွေ့ရင် သူတို့ရဲ့ပစ္စည်းပြောက်ဌာနကိုအနံမေးတယ်သွားကြည့်ဓာတိကိုပစ္စည်းမပြောက်ဘူးပြန်ရတယ်တို့ဗမာပြည်ကတော့ဗါတဲ့ထာသွားပြန်ကြည့်ကြံရှိပစ္စည်းစပယာယူသည်အဲအဲ့တော့မောင်တို့လည်းမြန်မာတွေဆိုတော့သတိသာထားရတော့ကို့မြန်မာရဲ့ဂုံသိက္ခာမကြချင်းနေနဲ့မှန်ရလားအေးအဲ့ဒါလေးတွေအထုကယူဆိုင်ဗျာ ဒါနဲ့ပတ်သက်လို့ရှေးတုန်းကတို့မောရစ်ကောလေတဲ့ဗမာပြည်မှာအုပ်ချုပ်သွားခဲ့နောက်သူဗမာပြည်ရဲ့အတွေ့အကြုံကိုအဲဒါငါးနေရသည်ဗမာပြည်ဆိုပြီးစာအုပ်ရေးထုတ်လိုက်ဗမာရီယာဒီသူများတဲ့တပ်ဖြာရည်သူများအိစာခိုးယူခြင်းစသည်နဲ့ပတ်သက်လို့အပင်တာအပြစ်ကင်းတဲ့အကြောင်းတွေခုံဖွဲ့ပြီးတော့ရေးပြလိုက်တာတို့ဆရာကြီးဥပခင်ဆိုတာကြားဘူးမလားသူဒီဘာသာကြားလူမျိုးရတဲ့ရောက်ဗမာပြည်မှာလှည့်လည်ပြီးတော့ဈေးရောက်တယ်သူတို့ခေတ်ကဒေါ်လာနဲ့ အဲ့ဒီဒေါ်လာနဲ့ဈေးရောက်တဲ့အခါဒီအဝတ်ခပတ်ကြီးတဲ့ဒေါ်လာတွေစုစုထားတယ်ပေါ့ကွာအဲ့ဒီရွာနဲ့ဒီရွာသွားမှာလမ်းခုလဈေးရတခုရောက်တော့ပင်မလို့အဲ့ဒီဒေါ်လာခပတ်ကြီးကိုခေါင်းအုံးပြီးတော့သူအိတ်အဲ့လိုအိတ်တဲ့ခါကလာဒေါ်လာနဲ့မှားသွားလို့ငွေသားခပတ်ငွေသားကြီးတွေကလည်းဒေါ်လာမှားနေပြီဒေါ်လာဆက်ကူထုတ်တာနော် sorry sorry ဆရာမိုင်း sorry ပေါ့ကွာဒါပေမဲ့မိုင်းတော့ပြောတီးပေါ့ကွာ အေးအေးကိုင်းရှိသေးမြန်မာပြည်ကလာသားဆိုတော့နှုတ်ကမကြိုသေးဘူးအဲရှိသေးအဲ့ဒါနဲ့ဆိုပြီးတော့မှတခါတည်းအိပ်ပြီးတော့ရှေ့ခရီးစောပင်မတော့ဒီငွေပြားခပတ်ကြီးကိုသူကမေ့ထားခဲ့နှစ်ရက်သုံးရက်လောမှတတိဟာငါငွေခပတ်ကြီးတော့ကြံရစ်ပြီသွားပြန်ယူလို့တွေ့ရင်တွေ့မတွေ့ရင်ငါမှပင်မမှုနှစ်ထဖြစ်ပြီခိုင်းသာဝိတတကမတကဘောတလားကိုယ်တည်းဈေးရောက်လို့အဲ့ဒီခရီးပြန်လာတဲ့အခါသူ့ငွေကပတ်နေရာကတလဲမှမရွ ထဲက၅ပြားတစ်စီမရော့ဗမာတွေဟာမှန်ရလားအဲအခုကြီးကြတော့ဘုတို့တိုးရစ်တပေါ့လေအဲ့ဒါအဲ့ဒါတွေကနေပြီးတော့ဘာဖြစ်တုံးဆိုတော့တယောလောင်မြောင်ညတယ်တိုးရစ်နော်ခရီးသွားတဲ့ကလေမြန်ခုနတခါဆင်းလိုက်ဘိန်းလေးဖြီးဟမ်လေမြန်ရှိဖြီးအဲ့တော့လူတယောက်ကမရင်းပေါက်ကနေလက်ထုတ်လိုက်ပြန်သွင်းလိုက်တော့ကဟာမှုကြိုင်သိမြန်နော် sorry အာရီဗျဟမ် sorry ဘာလဲ ရင်ပွင့်ပေါ်တဲ့နေရာအဲပြင်သေးရောက်နေပြီသိတယ်အဲအဲ့ဒီကနေနောက်တခါဆက်ပြန်လေသေးတခုရောက်အဲ့တော့လူတယောက်ကလက်ပြင်မဲ့ထုတ်ကြည့်လိုက်တယ်အပြန်ကြတော့ရေနာတော်နာတော့ဒါ sorry အာရိဖျရောက်ပြီမပြောဘဲနဲ့သိနောက်တခါတနိုင်ငါရောက်လက်ထုတ်ကြည့်လိုက်တော့အပြန်ကြတော့နာယီမပါတော့ဟာဗမာပြည်ရောက်ပြီအေးအဲ့ဒါလောက်ဒီနောက်ပိုင်းကြတော့အချင်းပြက်လာခဲ့ကြပြီဗျာ အဲ့ဒါတွေသတိထားကြမှန်ရလားအေးတို့ဗမာပြည်မှာလည်းအဲ့ဒီလူလေးလူခေါက်တွေကပေါ်လိုက်တဲ့ဖြစ်ချင်းမပြောနဲ့ဗျာမရှိမရှိမဲ့လေးလှုပ်စားနေရတာကိုအမျိုးမျိုးအထွေထွေတစ်လုံးနေနှလုံးနေဘေးတင်နတ်တိုက်တိုက်ရဲ့ရတရာသိတိတင်ဆိုတာတွေနဲ့လူတွေပြီးနေကြအေးအဲ့ဒါတွေအထူးသတိစိုက်ကြရမယ်နော်အဲ့ဒီလူလိန်နဲ့ဘုန်းကြီးလိန်ကပိုဆိုးတယ်လူလိန်နဲ့ အေကိုကိုပါရာဇိကကြလို့ကြမှမသိဘူးတို့လူတွေကလည်းအဲ့ဒီပါရာဇိကကြလို့လည်းကြမှမသိဘူးနင်းကရမ်းလုံနေရတာဘုန်းကြီးကပြောရင်အာတခါလေယုံတာပဲအိမ်မှတ်တာပုထုရှင်ကိုယဟန္တာထင်ယဟန္တာကိုပုထုသင်ထင်အဲ့ဒီလိုကအပြစ်အတူတူပဲပုထုရှင်ကိုယဟန္တာကိုအဲ့ဒီလူနှစ်ယောက်ဟာအပြစ်အတူတူပဲမောင်နှုတ်မဲတို့တတိထားကြမောင်နှုတ်မဲတို့ကဘာရည်ချင်းရှိလို့ မူလာဓာတ်မူလာဓာတ်အစစ်မှသိတာအလဲဓာတ်အလဲဓာတ်ချင်းချင်းမှသိတာအထက်ဓာတ်အဲမောင်တို့မဲတို့ကလူသားလောကတွေကိုမေဟာကိုလေနာကမခွာနိုင်တာဘယ်လိုလို့သောတာပန်တဂရာကအနာဂယဟန္တာရေလို့ဆုံးဖြတ်မှာလဲကိုမှလည်းအပြစ်မကုန်ဟိုလိန်တဲ့ပုဂ္ဂိုလ်ကငါကမင်းတို့ဘာဖြစ်နေလို့မင်းတို့ကယ်ခြင်းဟောင်းငါလာတာမင်းတို့ဘာလုပ်ပေးမလို့ဆိုဟိုကယဟန္တာကြီးထင်သွားလို့အဲဒီလူယဟန္တာလို့ယုံသွားရင်ဒီလူဘုရားပါရတိကကြသင်္ကန်းအထက်တရားဝတ်ထားတာပို့ပဲ ဒါတို့ပရိသတ်သိဖို့လိုတယ်မှန်ရလားအေးအခုကအဲ့ဒါဘုန်းကြီးလိမ့်နေရများနေတာဒါပေမဲ့အဲ့လိုတစ်လုံးတိုင်းနှလုံးတိုင်းသုံးလုံးတိုင်းဘေးတင်နတ်တိုက်တိုက်ရိုက်ရရသိတိတင်တဲ့ဘုန်းကြီးတွေကယနေ့အာဓမ္မဇောတိကဘွဲ့ရဘာဘွဲ့ရအာဓမ္မဇောတိကဘွဲ့ရတယ် တို့ရဲ့ဗုဒ္ဓဘာသာဝန်သားများဟလိုက်တာယဟန်သာမဏေတိလာရှင်တစ်စာပေသင်ကြားလေ့လာပွားများအားထုတ်နေ့ဝိပဿနာလေးဟောဘောညွန်းပြအားထုတ်ဒီနှစ်ခုပဲစာပေနဲ့တရားတရားနဲ့စာပေဒီနှစ်ခုမှ မလုပ်ရင်အလကားပဲဘာကြီးပြောပြောဘာဆရာတော်ကြီးပြောပြော သူ့ဘာသူဆရာတော်နေတာပဲရှိတယ်ပါရာကြီးကဘယ်တော့မှကြာနေမှာမသိဘူးပါရာကြီးကကြာတယ်ဆိုတာဂျူပေါက်တာမဟုတ်ဘူးဟုတ်လားဂျူပေါက်လာရင်ကို့တောင်မှနည်းနည်း စဉ်းစားစရာဖြစ်လာဟုတ်လားလွယ်တာမဟုတ်ဘူးနော်အဲ့ဒါတို့လူတွေကကိုယ့်ရဲ့လောဘဇောတိုက်ထားတဲ့စီးပွားကိုဘာလုပ်ပေးမယ်ညာလုပ်ပေးမယ်ယရနာဒီပံဖျောင်းနိုင်သိတိတင်းအဆောင်အောင်ပေးနေမယ်ဆိုရင်ပြောပြမယ်ရှင်းတော့ကတန်ခါချင်းနှစ်ယောက်တယောက်ကစစ်ထဲလိုက်မလို့ငါအဆောင်ရှိရင်ပေးကွာတဲ့ကြည်ခွဲအန္တရာယ်ကင်းရှိအဲ့တော့ဟိုလူကနောက်တော့တော့နဲ့မိုင်းငံစက်ကူကိုခဲတာနဲ့သူရေးချင်ရရေးပြီးတော့ကြည်ကြည်ပါလှိပ်ပေးတယ်ရော့ဒါအဆောင်ကြည်ခွဲတယ်အန္တရာယ်ကင်းမင်းပွင့်မကြည့်နဲ့နော် အဲ့လိုပြောလိုက်တော့ဟိုကောင်ကဘာရင်ညာရင်မသိဘူးပေါ့လေဒီတိုင်းဆောင်းထားခဲ့တနေ့တော့တန်ငယ်ချင်းတွေကကွဲကွာသွားတော့ငါတန်ငယ်ချင်းကအဆောင်လို့ပြောတယ်အဲ့တော့ဘာများရေးထားတယ်လဲသူလည်းမရှိတော့ပါဘူးလေလို့ဖွင့်ကြည့်လိုက်ခါကျတော့မင်းစစ်ထက်လိုက်သွားရင်တော့မင်းနှမငါယူရရတော့မှာပဲစင်ကာပူကလူတွေတလိပ်စီပေးမယ်ယူမလားအလကားပေးမှာအိုပင်ဖရီဟမ်ဘာလဲတော့ယူမလားအဲ့ဒါသတိထား မှတ်ထားဘယ်အဆောင်ဖြစ်ဖြစ်ပုတ်ရင်ပြောင်းဆောင်ရင်လေးရင်တွေတဲ့ထဲတော့သေးပေါက်တဲ့စေဒီဆောင်ရောင်ကအဝိညာဏကသတ်မဲ့ရုပ်ဝတ္ထုတွေကိုယ့်ဘောဘာစေရနာထားမလဲဟုတ်ပါလားအေးအဲ့ဒါသတိထားမဟုတ်ကဟုတ်ကားဒီနဲ့အထင်ကြီးလုံရင်တော့အလုံးမွဲမယ်ပြိတ္တာအေးအဲ့ဒါလေးတွေလည်းအထုအယူဆိုင်ဒီအဆောင်မွဲအောင်နေနဲ့ပတ်သက်ပြီးတော့အမျိုးမျိုးအထွေတွေနဲ့ဟမ် အေးအဲ့ဒါတွေဟာတက်လက်မဲ့လူကိုလိန်ကောက်စားနေတာတို့လူတွေလည်းလောဘရှိလာတော့ကဘာမှမမြင်နိုင်တော့ဟောဒီမွေဟောဒီလူအုပ်ကြားထဲမှာဖားသွားရင်မွေကဒီလောက်များတဲ့လူတယောက်မှခရီးမဆိုင်တော့သူ့အစားဟုသာမန်းတဲ့လိုက်တာအဲ့ဒီတိုင်းပဲလောဘဖြစ်လာပြီဒေါသဖြစ်လာပြီမောဟဖြစ်လာပြီဒီပုဂ္ဂိုလ်အမှန်လုံးဝမရွေးချယ်နိုင်တော့အမှန်လားလိုက်တော့တာဒီမှာလူကြားမျိုးသမီးတွေပါလို့ပြောမကောင်းလို့အများကြီးရှိတယ် လိန်နဲ့ညာတဲ့နေဘုန်းကြီးကနေအေးရဲ့လိန်ကြီးကိုလည်းကြေးအောင်ဖတ်တာအခု64နှစ်ရှိပါပြီနော်မန္တကားတို့96ပြားသောယောဂဝိရဏနဲ့လူထွက်ရင်ဘာမှလောက်ကံမစားဘူးစင်ကာပူမှာလာပြီးတော့လိန်စားမလို့လိန်စားမလို့အေးအဲ့ဒါသတိထားအဲ့တော့ဒီခေတ်လိန်ကြီးရလဲဟန်ကြတယ်ဗျပြောအောင်မယ်ဘိုးတော်တယောက်ပေါ့ရောင်သား3ယောက်ကဇာမွေးဖြေးလာဘိုးတော်မမဟောဗျာကျွတ်တို့3ယောက်ဇာမွေးဖြေးလာခင်ဗျာ ဘယ်သူအောင်မလဲအဲ့တော့ဘုရားလက်ညှိုးထောင်းထောင်းပြတယ်ဆိုတော့ကျောင်းသားတို့ဟင်ဘုရားတယောက်ပဲအောင်မယ်လို့ဆိုလိုတာလားလေဖန်ထားကြည့်လိုက်အေးပေါ့ကွာတဲ့တယောက်တည်းအောင်ရင်တယောက်တည်းအောင်လို့ပေါ့ဟောဆရာ၃ယောက်လုံးအောင်ရင်ဆရာဘယ်နဲ့ပြောဟမ်တယောက်မှမကြဘူးပြောတာလေကွာဆရာတယောက်ကြရင်ဟောတယောက်တော့ကြမယ်ပေါ့လေဆရာ၃ယောက်လုံးကြရင်ဟော တယောက်မှမအောင်ဘူးပြောတာလေကွာဆရာဂေစက်မထွက်ရင်ဆရာဘယ်လိုပြောမလဲအကြောင်းတစုံတရာချောင်းပေါ့လေဟေးလက်ညှိုးတစ်ချောင်းနဲ့ငါးမျိုးလိမ့်တာမှတ်ထားအေးအဲ့ဒါလှေနာနှစ်ဖက်နင်းတယ်လို့ဟိုလိုလိုဒီလိုလိုနဲ့လောက်ကန်စားရအင်မတန်ကြောက်စရာကောင်းကောင်းပြီတို့မြန်မာသဘုံကအခုရေတွင်တူးရင်အခုရေကြီးမတော့ရဘူး ဒါနားလဲတယ်နော်အဲ့ဒါပဲတခုသတိထားအခုရေကြီးကြောက်အခုရေတွင်တူးရင်အခုရေကြီးမတော့ရအခုမှလှုပ်တဲ့ကံအခုဘယ်လိုလုပ်ခံစားမှာလဲမောင်တို့ကဘေးရင်နေနတ်တွေဓာတ်ရိုက်တွေဟုတ်လားကိုယ်ွယ်ကြပြီအဲ့ဒီကိုယ်ွယ်လို့စီးပွားဖြစ်မယ်ဆိုရင်ဒီအခုရေတွင်တူးတယ်အခုမှရေကြီးတော့ဆိုတဲ့သကလုံးလွန့်ပလိုက်တော့ကောင်းပြီထသီကျွေခိုက်အဲထသီကကျွေတုံးကိုကြီးကနင်းလာလားကြီးနင်းလို့ထသီကျွေတာ ဒီလိုလဲသိတာပဲဟမ်ကြီးနင်းလို့သာထသီးကျွင်ထပင်မော်တော်နင်းနေတာတလုံးမှမကြံဘူးပိဋကဒါကိုပိုင်ညာနဲ့စဉ်းစားအခုမှလာပြီးတော့ကိုယ်ွယ်လို့အခုဖြစ်မယ်ဆိုတာဒီအဲ့ဒါမှားသွားမယ်ဘုန်းကြီးဂျပန်သုံးလနေခဲ့အဲ့မှာတော့လက်နဲ့ကင်ထားတဲ့ရုပ်ကြီးနဲ့လေဘာလဲလူဟာကြီးအဲ့ဒါကြီးကိုအနေကစားတင်ပေးပါဘုန်းကြီးကစကားပြန်နဲ့ပြောလိုက်တင်မပေးနိုင်ဘူးဘာဖြစ်လို့တော့ဆိုတော့ အဲ့မှာဟိုကြည့်ဒီကြည့်ရှောက်ကြည့်တော့ဘုရားရုပ်တုစင်းစင်းလေးသေးသေးလေးတွေ့အေးအေးအေးဟောတာအခုဆိုရင်ငါတင်ပေးမယ်ဘာဖြစ်လို့လဲဒီပုံကိုကြည့်မင်းတို့ရှုံမဲ့ပြီးတော့ရံလိုတဲ့မျက်နှာဘာမှဖြစ်ဘူးအေးတယ်ကြည်လင်တယ်တိမ်မွေးတယ်နုညံ့တယ်မင်းယောက်ျားတခါလေးအာတီခိုင်းပြီးတော့လက်နဲ့ကြီးခိုင်းထားတာกว่าလို့အဲ့ဒါဇကပြန်ကပြောတာအဲ့ဒါလူပြည်ကခိုင်းเสียတဲ့အမောင်မြန်မာပြည်ကခိုင်းเสียတယောက်ကြီးနှစ်သိန်းခွဲပေးရတာဒိန်ချက်ကတော့กว่า ဟုတ်ပလားအေးအေးအဲ့ဒါနဲ့ဘုန်းကြီးကဒါဆိုရင်တင်ပေးမယ်ဆိုပြီးအဲ့ဒါကိုဘုန်းကြီးတို့တင်ပေးခဲ့တယ်ကိုတော့ဘယ်လိုနေလဲမသိဘူးပေါ့အေးအဲ့ဒါတွေပဲတို့လူရအလဟသစီးပွားဖြစ်ခြင်းရတယ်လောဘဇောတိုက်ခြင်းရရင်မျက်ကြည်ကဘာမြင်တော့ဘူးအဲ့ဒါလိန်စားမဲ့လူတွေလာမယ်ကောင်းပြီလိန်ကြီးကလည်းအမျိုးမျိုးရှိတို့ရခိုင်ပြည်ကဒေါ်သန်းတင်တဲ့အမျိုးသမီးရအရာအမောင်းဒေါင်ကောင်းကောင်းပေါ့ဗျာခင်ဗျားတို့လူပြောပြောရင်တော့ဘယ်လိုပြောမှမသိဘူးပေါ့ အဲ့ဒါကနေပြီးတော့ပစ္စည်းဥစ္စာရှိလောက်မဲ့အိမ်ကိုရွေးတက်သွားတယ်ရွေးတက်သွားပြီးတော့သူကဟန်ကြီးပိုင်းတဲ့ကရဘုရားဥချသားလို့ဘာလို့ဆိုပြီးတော့အာသမီးတို့သားတို့အတွက်ပဋ္ဌာန်းပစ္စည်းဆက်လို့လာတာတဲ့။ကဲပဋ္ဌာန်းဆိုတာဘာတော့ပြောစား။ကဲပြောပါ။တို့လူတွေကကိုနားမလဲတဲ့သကလုံးနဲ့ပြစ်ပေါက်လဲဟာသူမျက်လုံးကြီးတွေပြူးပြူးသွားကြ။ထက်ထက်မဟုတ်ဘူးဖြစ်သွားမယ်။ဟမ်မျက်လုံးကြီးတွေပြူးပြူးသွားကြ။ အေးပဋ္ဌာန်းပစ္စည်းဆက်လို့လာတာကိုကပဋ္ဌာန်းကြောင့်ဘာမှလည်းမသိဘူးကပြီးတော့အထက်ကလွတ်လို့လာတာတဲ့ထက်ကဘသူကလွတ်တာဟိုထမင်းမောကထထမ်းသမားကလွတ်တာလားအတိပင်မဲ့ဒုလူတွေအဲ့လိုဗျအဲ့တော့မနဲ့လောက်တုံးဆိုတော့ဟိုကလည်းလောဘကကြီးနေတာကိုအဲ့တော့လက်တွေပြမလေးတဲ့တင့်အိတ်ထဲမှာငွေဘယ်လောက်ရှိတော့1000လောက်ရှိပြီထက်ဖမ်းမှုတယ်အုပ်အဝတ်နေနဲ့တင်းဖျားခြင်းပေါ့လက်ညှိုးနဲ့တောင်မထီဘူးနောက်တည့်ရ2000 နောက်တခါထဲအဲ့ဒီနှစ်သောင်းအဝန်းနေတဲ့အုပ်ဘုရားဝပစ္စမောတင်တာလက်ညှိုးနဲ့တာမထီဘူးနောက်တခါ၄သောင်းယုံလာပြီကွာရလာတာကိုနောက်တခါသင့်ရွှေဘလောက်သားရှိတော့တကြသားလောက်တော့ရှိမှာမို့ထဲဖမ်းမှုတဲ့အုပ်အဝန်းနေနဲ့တင်းဘုရားရှင်မောသူကလက်ညှိုးနဲ့တာမထီဘူးနောက်ရနှစ်ရနှစ်ကြသားဖြစ်တယ်ကုံတော့မယ်ဟောမသားတော့မယ်ခေါ်တော့မယ် ကိုင်တော့ရဲ့မင်းဆွေမျိုးတွေကိုဆွေဘယ်လောက်လဲဟာ30သားလောက်တော့ရမယ်ယူခဲ့ထဲဖန်မှုဖန်မှုတဲ့အုပ်အဝတ်နေနဲ့တင်းဘုရားရှင်မလက်ညှိုးနဲ့တောင်မတီးဘူးနောက်ရကြတော့အုတ်ခဲကျော်ကြီးဖြစ်သွားရောမှတ်ထားအေးအဲ့ဒါရှင်းစားကြည့်ပေါ့ကိုနဲ့ဘာသွေးဘာသားမှမတော်ပဲနဲ့ကိုကိုလာပြီးတော့မဆမယ်ဆိုတာများယုံကြည်ရင်တော့อืมနောက်ဆုံးတော့ဒါပဲကြံရင်ပဲငွေတော့မပွားဘူးလူပဲပွားရင်ပဲမှတ်ထား မင်းတို့နိုင်ငံသားသားတွေပိုးဆိုးသေးတယ်လောဘတွေနဲ့အဲ့ဒါကိုလှုပ်သားလေးနဲ့ကိုဘာကိုမြမြတတာအသုံးနဲ့အဖြုတ်နားလေမှန်ရလားဟိုဟာဒီဟာကိုသာပြောရမှဆိုရင်အများကြီးအများကြီးနော်ဒုပရိသပစ္စလက်နီးတွေနဲ့လှုပ်ယူတာတွေလည်းရှိတယ်ဆွေရောင်ပြပြီးတော့ခုနပြောလက်ညှိုးတစ်ချောင်းနဲ့ထောင်တာလေကြည့်လေဒါဘုန်းကြီးကဖော်ပြောလို့ဖော်မပြောရင်ခင်ဗျားတို့ယုံနေဥမာပဲဟုတ်တယ်မဟုတ်လား အဲ့တော့ကိုစွမ်းကိုအားနဲ့ရတာဒီအမြတခုတော့ရှိတယ်ထတိကျွေခိုက်ကြီးနေခိုက်အကျိုးပေးမဲ့အချိန်နဲ့နတ်တို့ဘေးရင်တို့ကိုးကွယ်တဲ့အချိန်တိုက်ဆိုင်မှုပဲဖြစ်မယ်ခေါဏကအခုရေတွင်တူအခုရေကြီးမတော့ရဘူးဆိုတာဘယ်နဲ့လုပ်မလဲအေးအဲ့ဒါဒီလည်းအထုသတိရှိရဖို့ဘုန်းကြီးကနိုင်မမပြေတမယနေ့ကအဲမနေ့ကဘုန်းကြီးလာတော့အလုံးလူပေါင်း200လောက်ဘုန်းကြီးရဲ့တပည့်လက်သားတွေဖိတ်ခေါ်ပြီးတော့ဆရာတကား နှုတ်ဆက်ပွဲပေါ့လေဩဝါဒခိုင်ပွဲလုပ်ပြီးတော့အဲအခုသွားမှဘုန်းကြီးကစင်ကာပူမလေးပြီးတော့ဩစတြေးလျဟိုကြမှာရရင်နေယူပါတဲ့နေယူနေယူဇီလန်ရဲ့ကနေဒါရဲ့အဲ့ဒီနိုင်ငံနေအထိထွက်ရသမျှထွက်ပါအင်္ဂလိပ်တဲ့တလုံးမှမတတ်ဘူးသွားကောလက်တင်ဘာသာနဲ့သွားအပြန်ချီတင်ဘာသာနဲ့ပြန်လာမှာဒါပေမဲ့ကိုယ့်ရဲ့မျိုးရိုးကျင်လာတွေသူများအလိမ်မခံရအောင်လို့ ဘာသာရေးလည်းပဲမပြောက်အောင်ဆိုပြီးတော့ဘုန်းကြီးသွားမှာဘုန်းကြီးမှာလက်နက်ကတော့ကိုသင်ကြသင်ယူလေ့လာထားတဲ့တရားပဲလို့အဲ့ဒါဘာဘာသာမှလည်းမတတ်ဘူးလို့ဘာသာကြားလည်းမသိဘူးလို့ဆိုပြီးပြောခဲ့တာပါဒါကြောင့်ဥစွာပထမရှင်ဘူးဖြစ်တဲ့မောင်နှမဲတို့အာသိညာပေးပါတဲ့ကိုလိုအားနဲ့ရတာကို မျှတစွာ သုံးဆွဲဖို့မှန်ရလား မဟုတ်မဟာတိနဲ့အညာခံရရင် မျက်နှာလည်းမကောင်းဘူးပစ္စည်းလည်းပြက်မိမိတို့ရဲ့ဂုံသိမ်လည်းကြပါတယ်ဟုတ်ပလားဒါကြောင့်နဲ့အခုတရဏဂုံသုံးပါးရဲ့ဒုဗုဒ္ဓဘာသာတို့ရဲ့ကိုယ်ွယ်အားထားရပဲအားကိုရမန္တန်ကြီးသုံးခုပဲမှန်ရလားအဲ့ဒါကိုကြိုးကြောင်းထောက်စားပြောရမယ်ဆိုရင်တော့ခဏိအဲ့ဒါနဲ့ပဲအချိန်ပြည့်သွားပါလိမ့်မယ်အဲ့တော့တဲ့ဟိန္ဒူခရစ်ယာန်အစ္စလာမ်မဟာမိတ်တွေမွတ်စလင်ဘာသာခြားများက တို့ဗုဒ္ဓဘာသာပဲကူပြောင်းခြင်းရင်ဘာမှလုပ်เสียမလိုပါဟောဒီဖရာတရားတန်ဃာပေါ်ယုံကြည်စိတ်နဲ့တရဏဂုံသုံးပါးကိုပြီးပြင်းစွာဆုံလိုက်ရင်ဗုဒ္ဓဘာသာဝင်ဖြစ်သွားပါတယ်။ဘာဖြစ်သွားတယ်။အေးဒါကြောင့်တရဏဂုံသုံးပါးဟာဗုဒ္ဓဘာသာတို့ရဲ့အသက်ဗုဒ္ဓဘာသာတို့ရဲ့အသက်ဟာဟုတ်ပြီနောက်တခုမျိုးသမီးလောကသီလရှင်ဝတ်ရမှာလည်းပဲတဲ့ ခေါင်းရိပ်သီလရှင်ဝလေးဝတ်ထားယုံနဲ့သီလရှင်မဖြစ်သေးဘူးဘာသာရေးရှုထောင့်ကကြည့်ရင်ရှေးရရော တပိသီလရှင်လောင်းမှာဒီတရဏဂုံသုံးပါးကိုပြည်ပင်စွာဆုံလိုက်မှသီလရှင်ဖြစ်သွားပါတယ်အဲ့ဒီတရဏဂုံသုံးပါးဆုံးသည့်နဲ့တပြိုင်နက်တည်းသီလရှင်တို့ရဲ့ပင်တိုင်းစာ၈ပါးသီလနဲ့သိခိယ85ပါးပေါင်း83ပါးသီလတည်သွားပါပြီသီလရှင်သီလဘာနှပါ83ပါး အေးအဲ့ဒါလည်းပဲသိဖို့လိုပါတယ်ဒါကြောင့်သရဏဂုံသုံးပါးဟာဘာလဲမောင်တို့ကိုခြေရလက်ပြောက်ရေလက်နောက်ပါတရဏဂုံသုံးပါးသီလရှင်တို့ရဲ့အသက်ခုနကဟိန္ဒူခရစ်ယာန်အစ္စလာမ်မဟာမေဒီမွတ်စလင်ဘာသာကြားပြောင်းသွားရင်တရဏဂုံသုံးပါးဆိုလိုက်ရင်ဗုဒ္ဓဘာသာဖြစ်သွားပြီလို့ပြောတယ်မဟုတ်လားဒါဖြင့်တရဏဂုံသုံးပါးဟာ အေးဗုဒ္ဓဘာသာတို့ရဲ့အသက်အခုသီလရှင်ဆိုတော့တရဏဂုံသုံးပါးဟာသီလရှင်တို့ရဲ့အသက်ဟာပြောရင်ထိုင်ရပါလားမမေ့သေးနဲ့နောက်တကူခုနှစ်နှစ်သားလေးခေါင်းရည်သင်္ကန်းဝထားယူနေကိုရင်မဖြစ်သေးဘူးရှေးရယဟန်ရောတပိကိုရင်လောင်းမှာဒီတရဏဂုံသုံးပါးကိုပြီးပြင်းစွာဆုံနိုင်မှကိုရင်ဖြစ်တယ်အဲ့ဒီတဏ္ဍကုံဆုံးသည်နဲ့တပြိုင်တည်းကိုရင်သီလတည်သွားပြီကိုရင်သီလဘယ်နှပါး ကဲနှစ်ပင်ကတညအိပ်ပြီးတော့စောင့်ရမှာလားဒါလေမျိုးသမီးတွေသင်္ကန်းမောကောင်းလို့မပြောနိုင်တာထားဗုဒ္ဓဘာသာမျိုးသားမှရင်ကိုရင်တော့မဟုတ်ခဲ့ကြဘူးလားကိုတက်ရောက်ခဲ့တဲ့ကိုရင်သီလဘယ်နှပါးရှိမှမသိတော့သင်္ကန်းအဟွာနဲ့ထိုးပြီးပြန်လာခဲ့ပြီဗျာတို့ဗုဒ္ဓဘာသာကြည့်ကိုဘာသာရဲ့အခြေခံကိုဘာမှမသိဘူး အဲ့တော့ဟိုလူကဒီလူကလှိတ်ယုံတော့တာပေါ့နတ်နဲ့6ဗေဒင်နဲ့6ရရိယာနဲ့6သိရိနဲ့ပေါက်တော့ဘာပြောကောင်းမလဲအေးအဲ့ဒါတတိထားကိုရင်သီလ139ပါပြောအဲ့တော့အမျိုးသားတွေကဆင်ကြီးပေးကြလိမ့်မယ်တပည့်တို့ကိုရင်ဝတ်တုံးက10ပါးစုခဲ့ရတာပါအမျိုးသမီးတွေကလည်းသူတို့ကိုဖို့တုတ်တို့ဘက်ကပစ္စလက်ကထောက်ခံလိမ့်မယ်ဟောသပတော့ ကျွတ်တို့သားလေးတွေကိုရင်ဝတ်တုံးကလည်း10ပါးပဲဆိုသံကြပါဒီကိုတော့မဲတုံးတာလက်ထက်မှာ139ပါးကြားဘူးပေါင်းတော့အေးအခုကြားဘူးတာပဲဝင်သီလဘယ်နှပါလိန်10ပါးဓာန်10ပါးဝကြီး14ပါးပေါင်းတက္ကသိုလ်ကပြန်လာပါမှမူကြိုချောင်းဝင်ပြီးမွန်းမှန်သင်္นานတက်ရအောင်မှာဒီ34ပါးလေးကိုမပြောနိုင်ဘူး ဘလောက်လဲသိခိယ85ပါးထက်109ဘယ်လောက်လဲအဲ139ပါးပြည့်အောင်ဘာ10ပါးထက်မလဲပြော10ပါးဒီလားလိန်10ပါးတန်10ပါးတဲ့ပါသွားပြီလိန်က9ပါးနဲ့ဌာန်က9ပါးကို10ပါးလို့သုံးထားတာဒါကြောင့်မောင်တို့ထီယံဝုဒ္ဓဝါနဲ့ပုံမှားရိုက်တာကိုလုတ်ပြန်တာ ကိုင်အလကားမေးလို့မဖြေရင်ဘူးဆိုရင်ထက်ထက်တို့ကကန်စားမဲထက်ပေးတယ်လို့ဖြူဖြူတို့ကလည်းကန်စားမဲထက်ပေးအဲ့ဒီဆယ်ဘတ်မအောင်ပြောနိုင်ရင်ငွေလားရွှေလားဒေါ်လာလားနောက်ဆုံးမဝတ်တော့ကားသတိထက်ပေးအေးအဲ့ဒါသတိထားဗျာတို့လူတွေကအေးဆယ်ဘတ်ပဲဆိုခဲ့ရတော့အသေးဆွဲပြီးတော့ဆယ်ဘတ်လို့ကြီးလုံနေကြတယ်အေးအမှန်ကတော့ဟိုဆိုကြတဲ့ဟာကိုရင်တွေက မြေစမ်းခရမ်းပြိုးတယ်နုနယ်ငယ်ပုံကိုယ်တွေဖြစ်တဲ့အတွက်ဒါရောက်ရှည်ပြင်းနမူနာစံပြ10ပါးဆိုပြဆူဆူမဆူဆူတရဏဂုံ3ပါးဆုံးရင်119ပါးသီလတည်သွားပြီဟုတ်ပါလားအေးအဲ့ဒါကြောင့်အဘိနာတရား10ပါးထက်လိုက်ခုနတရား9ပါးနဲ့ဘိနာတရား10ပါးပေါင်းအဲ့ဒါမသိမချင်းမှတ်တာပါကိုရင်သီလ119 အဲ119ပါရှိပါတယ်ပြိတ္တာဒါကြောင့်အဖိုးအဖွားအဖေအမေဦးကြီးဦးလေးပါကြီးပါတွေရေးရေးလေးတွေ့ကြီးတွေ့လေးအကိုအမနမညီငယ်တို့ကဒီခုနှစ်နှစ်သားကွယ်လေးကိုရှ िख ွက်ရတယ်ဘလောက်ရှင့်မြတ်စွမ်းအားမကြီးဘူးလားစွမ်းအားမကြီးဘူးလားဘာကြီးတာတော့မလုံနဲ့ဘုန်းကြီးရဲ့စီယိုတွေတက်နေတာတော်ကြဟုတ်လားပလင်မော်ရင်ပြန်တော်မူလေလို့ဘုန်းကြီးပြန်ချောင်ချနေရအောင် စွမ်းအားလေးထက်ပေးပါစွမ်းအားမကြီးမားဘူးလားစွမ်းအားဟိုပဒငါးနဲ့မဆုံနဲ့လေဘာကြီးတော့မလီနော်ဗမာပြည်အခွန်လိုဈေးတွေဖွင့်ထားလို့တော်တော့ဘုန်းကြီးပါဇက်ကထွက်တဲ့အခွန်တိုင်းသာခပေးရမယ်ဆိုရင်တော့ခဏညရတဲ့ဒေါ်လာတော့တောင်းတောင်းပြဲအဲတက်တက်ပြောင်းလောက်တယ် အဲ့ဒါကြောင့်တဲ့ကိုဟင်းသီလဘဏ္ဍပါဆိုးဆိုးမဆိုးဆိုးနော်သရဏဂုံ၃ပါးဆုံးရင်139ပါးသီလတည်သွားပြီငယ်ရွယ်သူမို့သာမြေစံခရမ်းမျိုးရှိပြင်းနမူနာစံပြကလေး10ပါးဆိုပြတာအသေးဆုပ်ပြီးတော့10ပါးလို့မထင်ပါနဲ့ဘဏ္ဍပါလေအေး139ပါး gain နောက်တစ်ခု တို့ဖရာခုနဝအတွင်းမှာကိုရင်ဝတ်ခြင်းလဲတရဏဂုံ၃ပါးနဲ့ယဟန်ခံခြင်းလဲတရဏဂုံ၃ပါးနဲ့ယဟန်ခံပေးရပါတယ်ဒီတော့တရဏဂုံ၃ပါးဟာဘာလဲ no ယဟန်တို့ရဲ့အသက်အခုအပိုင်းကယဟန်အပိုင်းရောက်နေပြီ ဒါကြောင့်ပြောတာဖြူစရာတော့96ပြားသောယောဂဝေဒနာနဲ့လူထွက်ရင်ဘာမှလောက်ကင်မသားဘူးလိန်စားမယ်ဆိုတာဒါပြောတာတို့လူတွေကတစ်ချက်ကလေးလှက်လိုက်ဝေ့သွားတာအဲ့တော့တရဏဂုံသုံးပါးဟာယဟန်တို့ရဲ့အသက်ဟာအေးအဲ့ဒီတရဏဂုံသုံးပါးဆုံးနေတဲ့တပြိုင်နက်တည်းယဟန်သီလ229ပါးသီလတည်သွားပြီ။ကိုင်မောင်တို့မဲ့လို့လဲဒုံလဘတော်၎င်းဘာကလထဒီလဲဒီတဲ့ပါရင်ပါမှာပေါ့။ ဘာဆိုတာဖုံကားကကြီးလာကလူထားကထွက် ဖုံကြီးလူတွေခိုင်ဘုန်းကြီးကိုဖူးတဲ့လူတွေပါမှာပါခိုင်ဘုန်းကြီးဖြစ်သွားဥစဉ်ဖြစ်သွားတဲ့အခါပါဏာတိပါဒဝေရမဏိလိုများဆိုရသေးသလားမဆိုရရင်သူ့တဏ္ဍတဘာမှသီလမတည်ဘူးလားဟမ်တဘာမှမတည်ဘူးလားဘယ်နှပါးတည်သွားတယ်အဲ့ဒါတတိချာတို့လူတွေဘာသာကြီးခြေဟာပြောက်နေကြတယ် ကောင်းပြီနောက်ကြတော့ရာဟုအာဘုရားခုနဝါမြောက်ရောက်သွားတဲ့ကရာဟုလာသူတို့သားလေးသင်္ကန်းဝတ်တဲ့အခါမှာဘုရားကခြေသားတို့ရကင်းကကိုရင်ရောဥစဉ်မှာတရဏဂုံ၃ပါးနဲ့ရဟန်းပြုဖို့ငါခွင့်ပြုခဲ့တယ်။ကဏိယစာအဲ့ဒီဥပဒေပယ်ဖြတ်လိုက်ပြီးရုပ်သိမ်းလိုက်ပြီးသာသနာ9000အတွင်းကိုရင်ကိုတရဏဂုံ၃ပါးနဲ့ပြုပေးကြ။နောက်ရာထာဆိုတဲ့ပုံနာကြီးယဟန်ခန္ဒီနေ့ကစ ခြေသားတို့ ရဟန်းရောကိုရင်မှာတရဏဂုံ၃ပါးနဲ့ပြုပေးဖို့ငါဘုရားခွင့်ပြုခဲ့။ကဏိယာဇအဲ့ဒီဥပရိအေးရုပ်သိမ်းလိုက်ပြီပယ်ပြက်လိုက်ပြီ။သာသနာ9000အတွင်းရဟန်းကိုညတ္တိစတုထကမဝါစာနဲ့ရဟန်းခံပေးကြလို့ဘုရားခုနဝါမြောက်ရောက်ပါမှလိုင်းခွဲခဲ့တာဗျာ။ဟုတ်ပါလား။အေးချင်းချင်းမြင့်မြင့်နားမလဲနဲ့သူများလှဲ့တာခံစားရမှာပဲ။ ဒါခုကမဟုတ်ကဟုတ်ပါလိမ့်နဲ့ဘုန်းကြီးတွေကစပြီးတော့လိန်လိန်တဲ့လူကိုလိန်မာတယ်လို့ပြောတာကိုဘေးကမကျေနပ်ကြဘူးအဲ့ဒါလည်းပဲတော်တော်မှားတာကိုပိုင်ညာနဲ့စဉ်းစားဟုတ်ပလားမဟုတ်ဘူးလားဟုတ်ပါတယ်အမလီနောငါနဲ့တော်တော်အလိန်ခံကြီးသေးတာတင်နဲ့ကိုင်းနားရှင်းမလားရှင်းပါပြီနားရှင်းရင်ဆိုဗုဒ္ဓံတရဏ ဆိုလေဗုဒ္ဓတရဏဗုဒ္ဓ ကိုတသက်တာကိုဝေယာဖရာသာဖြစ်ပါ၏ရှစ်ဆက်ဆိုပါဗျာခိုင်းတာက80ဆိုခိုင်းတာနောက်ပြန်ဆိုမခိုင်းပါဘူးပြိတ်ဆွဲနေကြဗျာ ဘုရားပြီတရားပြီအမလီမင်းတို့စင်ကူလာဟောရတာလူကိုရာဇာနေဝင်းသားကြတယ်ဟမ်ဆိုေးအဲ့ဒါဘယ်တော့မှမမေ့နဲ့ဒီကိစ္စအတွက်ဘုန်းကြီးတို့ဟာလာရတာ နောက်မဝင်ဘုန်းကြီးတို့မြန်မာပြည်မှာအေးဒီနေ့ရက်ပေါင်း360ဒီနေ့2ပွဲ3ပွဲ4ပွဲထားအကုန်ရှိတယ်အကုန်ရှိတယ်အေဓမ္မပူဇာဆိုတာလဲထိုင်းတလောက်တော့ရှိနေတယ်ဒါတွေပြောရင်တော့ကြေးတိုက်ရဖြစ်မယ်ဆိုလို့မပြောတော့ပါဘူးတညတပုံနှစ်ပုံသုံးပုံလေးပုံလောက်ကတော့အသားကလေးပလင်းလောက်ဆိုရင်ဒီကမရသေးဘူးတွဲရှင်မကိုက်ဘူးပုံလောက်နဲ့မှကိုက်တာအေးအဲ့ဒါရှိတယ်ဒါတော့တို့မြန်မာမျိုးသားသမီးများဆိုပြီးတော့လေ အဲ့ဒါဘာသာရေးမပြောက်ပြဲရအောင်ဘုန်းကြီးတို့ထိမ့်သိမ့်မို့လာတာအဲ့တော့လဲဒီဆရာတော်ဘုရားကြီးဆိုတာကြားဘူးလားကြားဘူးလေနော်အဲ့ဒီလဲဒီဆရာတော်ကြီးဟာတို့ဗုဒ္ဓဘာသာမြန်မာလူမျိုးတို့ကိုးကွယ်ရာမာယွင်းနေတာကိုမိမောင်ထိုးပြီးတော့ပြခဲ့ဘယ်လိုပြခဲ့တယ်လဲဆိုတော့နတ်ကဲတော်ညာသည်မြဘာကမမတွေးမခေါ် မြောက်တဲ့ညခိုင်းစေသောကောင်းလုံးကျော်ကျက်သားထာယီကအရက်ဆုံးသည်နရကုံကူကြစေတာကိုွယ်ချဘိုးဘိုးအောင်ရဲ့ခေါင်ထက်ခေါင်တင်းစာသူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံးစွာနှုတ်အာမယွထာကြည့်တော့ခိသာမိတိတရဏပြောလို့ဟုတ်မညီပါ မိစ္ဆာသာမောင်မလို့မြောက်စားကြဤမျိုးစုံ နေ့ရက်တွေကုန်ရှစ်ဆက်လို့တကယ်ဆုံးလျင်အပေဘုံကြလိမ်ွယ်လေအဲ့ဒါလေဒီဆရာတော်ကြီးရဲ့ဒိဗေကနဂရောညာသည်မြဘာကမမတွေမခေါ်တို့ဘုရားဘာသာတွေနဂရောအစုပ်အပြတ်အယုတ်တမာမပြောတဲ့ဇကားနားထောင်နေကြ ဘာလို့စုပ်ပြတ်တာလဲဘဝကဌာနနေခဲ့လို့ဥစ္စာမရှိဆင်းရဲသဖြင့်ကိုယ်ဘဝကို မရက်တည်နိုင်လို့နတ်ကို အမိပြုတ်ပြီးတော့လောက်ကင်စားရတဲ့နတ်ကတော့အစုပ်အပြတ်ဒီတဲ့ရုပ်ပတ်တာပူသေးအိမ်မှာလင်ကြီးငုတ်တုတ်ရှိစတဲ့နတ်နဲ့မင်္ဂလာဆောင်တဲ့လေအင်္ဂလိပ်လိုပြောရင်စမောဆွဲဗမာလိုပြောရင်ခိုင်းချီစား တို့ဗမာပြည်ရဲတွေနဲ့တွေ့တယ်မင်းမင်းတို့တွေ့ကြုံလေးပြောသားကွာဟာဘုန်းကြီးတဲ့ပြောရမှာတော့ခက်တယ်နတ်ကတော့တရားရွှေဆွဲပြောက်ရွှေချိုးပြောက်လို့တပည့်တို့ဒီလာတယ်တဲ့ဟေးနတ်ကတော့သူကိုယ်လည်းဟောနေတာပဲကွာမင်းတို့ဒီလာသေးတာဘာတတ်နိုင်မှာတော့ဘုန်းကြီးအလကားလင်စားနေတယ်တပည့်တော်ကပြစ်ပြစ်နဲ့နဲ့တောင်းလိုက်တယ်တဝက်ရပေးမယ် အပေးပါမယ်ဆိုတော့ဒီမျိုးတို့ကသိတာပေါ့လူစုဘယ်တငါဘယ်နေရာဘယ်နေရာရှိတော့အကုန်လုံးဆွဲပြီးတော့ရှိပြီးတော့မင်းတို့ဟိတ်ကောင်းနေပေးမင်းတို့သုံးပုံတစ်ပုံပေးမယ်ဆိုပြီးဟောတပည့်တော်ကတစ်ပုံရသူတို့ကတစ်ပုံရမိရောနတ်ကတော့ရေးတော့လက်မြောက်ရတယ်ဗျအဲ့ဒါလေသတိထားရအောင်ဘာမှလည်းမဟုတ်ပဲနဲ့တို့လူတွေအဲ့ဒီနတ်ကတော့လိန်ရင်ညာရင်အဟုတ်ကြီးထင်တာဂိုင်မောင်တို့မလို့လဲကြားဥပါတယ်ဟမ်နတ်တော်လာတဲ့တစားမုံနဲ့ပြာသူရဲ့ချားတဲ့ကဘာလား အဲ့ဒီနတ်ပါလို့အဲ့ဒီလမှာမင်္ဂလာမဆောင်ခေါင်းဘူးတဲ့နတ်ဆွဲကိုကြိုက်တယ်အဲ့ဒါကြတကယ်လို့သာနတ်ပါလို့မင်္ဂလာမဆောင်ခေါင်းရင်နတ်တကူနတ်ကဆုံနတ်နေယုံနတ်ဝါဆိုအကုန်လုံးနတ်တေကြီးတက်ပြလဲရင်ဘုန်းကြီးဒီလားရှင်အားကောင်းလားကိုဘကကိုတွေးရတာလေမှန်ရလားအေးအဲ့ဒါတွေနဲ့ဒုလောကတွေကဥကြောင်ကြောင်ဖြစ်ကုန်ပြီဟောအိမ်သားနေခြင်း အဲနဂရောကအိမ်မော်တက်လာလေပြောဘယ်တော့ကလေးကိုတက်ကငိုမှန်ပေါ့နင်တော့ကလေးနတ်အုံးသီးမှမဆွဲပဲနဲ့ကဲတန့်ပြောတယ်အဲ့တော့ဘုန်းကြီးကအိမ်နေတယ်တင်းနဲ့တောင်ငော့ပါဒီတခုပဲပြောကြရှိသလားဘိုက်ပူလို့ဟုတ်လားကလေးဘိုက်နာလို့ဒါမှမဟုတ်အေးလို့လို့ပူလို့လို့မငိုနိုင်ဘူးလားအခုတော့သူကဘာမှမဟုတ်နတ်ကရောနဲ့နတ်အုံးသီးမဆွဲလို့ဆိုကိုသားအိမ်ရှင်တွေတင်းနဲ့တောင်ငော့ပါ ဒါကြောင့်တို့လူတွေကသိခံတဲ့နေရာမဟုတ်တရုပ်ကသိခံလွန်နေကြတာခက်တယ်အခုတော့ဘုန်းကြီးတို့ကတော့အဲ့ဒါဖွင့်ချတာလားကြိုက်တဲ့အချိန်ချိန်မရွေးဟုတ်ပါလားချဲမယ်ဒါပဲမဟုတ်ကောင်းကကိုယ့်ဘာသာသာနာဖြစ်ကတာမှာအဲ့ဒီလိုသွားပြီးဘုန်းကြီးဟောခဲ့တာနာကတော့စုပွားစုပွားနဲ့လှုပ်တာသုံးနာသင်္ဘောကြီးမောက်တာ9ယောက်ပါသွားတယ်တနာเสียပါပဲအေးမဟုတ်မှလှုပ်ရင်ကိုယ့်ဘာသာကိုပြစ်ပန်ပြမနေတာ ကိုကဗုဒ္ဓဘာသာဖြင့်ကိုဘုရားလွတ်မလွတ်ဘုရားခိုင်းတရားခိုင်းတန်ခါခိုင်းလွတ်မလွတ်စဉ်းစားနင်းကံပြီးတော့အယမ်းလုံနေကြတာအေးအဲ့ဒါတွေသတိထားဗျာဒါကြောင့်နဂရောညာသမယပါကမမတွေမခေါ်မြောက်တင်ညခိုင်းစေသောကောင်းလုံးကျော်ချက်သာထိုင်းကြီးကအရက်ဆုံးသည်တဲ့တို့ဘုရားအထည်ရဲ့ကြိုက်တာချက်သာဖဲသားတာ ကိုင်းနတ်ကတော့အစုပ်ပြရုပ်ဓမ္မမကဒုဗယမကြိုက်တဲ့ချက်ကောင်လုံးကျော်နဲ့အရင်ပလင်းနဲ့နတ်တရားမယ်ဆိုတော့ဖရာမျက်နှာအုံးမဲသုံးလိုက်ပြီကိုပါအလိုလိုအလိုပါဖြစ်သွားမယ်မြပန်းပြေတော့ဘုန်းကြီးတို့ဟောတယ်ဟာကုညီဘုရားကြီးဆိုတဲ့လူတွေတကယ်ကုညီပဲဆိုရင်လာခဲ့ပါလာခဲ့ပါ အဲ့ဒီဟာဘာလုပ်နေလဲဆိုရင်ယာတုရှိတဲ့လူပစ္စည်းရှိတဲ့လူသည်ကိုယ့်ယာတုကိုယ့်ပစ္စည်းမတိုးရင်နဲ့မရွတ်အောင်ဟုတ်ဟုတ်မဟုတ်ဖယားမကြိုက်တဲ့အရက်ကိုဖယားကတင်ထောင်ထားတာတွေပြပါမယ်လာခဲ့ပါစိတ်ခေါ်တယ်အေးဒါကြောင့်ခက်တာလည်းအတော်ခက်တာ ဥပဒေလေးစားပါဥပဒေလေးစားပါနဲ့အဲ့တော့ဥပဒေလေးစားပါဆိုရင်အားလုံးအကျုံးဝင်တယ်လောကဥပဒေရောသာသနာဥပဒေရောအကျုံးဝင်မှုလား ပီအောင်ပြောရင်ပြောနော်နောက်ဆုံးဖြတ်မပြောနဲ့အားလုံးအကျုံးမဝင်ဘူးလားဒါကြတော့ဝင်ပါတယ်လို့မပြောတော့ဘူးအောင်မင်းမသာမတွေတော်တော်အပန်းနာသွားပြီဘုန်းကြီးကတော့ပြောင်းမဲရှင်းရှင်းနဲ့ပွင့်ပွင့်အေးအဲ့ဒါသတိထားဗမျက်နာမမထားဘူးဘုရားမျက်နာထောက်မှာပဲအေးအဲ့ဒါသတိထားဗျာခိုင်းရှိစေအခုပြောနေတာဘာလဲ ရက်ပလင်းတို့ဟုတ်လားထရေပလင်းတို့ဖယ်ပြီးတော့ကြက်သားတို့ကြက်သတ္တဘက်သတ္တဖျားကြိုက်တာအဲ့ဒီမကြိုက်တဲ့လုပ်ငန်းနဲ့နတ်ကတော့ပြောင်းနေထားတာကိုယ့်ဘာသာစော်ကားတာပဲဘုန်းကြီးတော့မခံဘူးဒါကိုပြောလို့လားဟုတ်ပလားကိုယ့်ဘာကိုလောက်ကိုင်းစားအပြည့်လုံးအောင်လောက်ကိုင်းစားမဟုတ်မှတည်းနဲ့ကိုဘုရားဘုရားမကြိုက်တဲ့အလုပ်တွေတော့လာမလုံးနဲ့ပြိတာမရဘူးအဲ့ဒါကိုလက်ဒီဆရာတော်ကြီးကပါလဲ အေးနရက်ကုံကူးကြစေတာတဲ့အဲ့ဒါငရဲကုံကူးတာကိုယ်ွယ်ကြဘိုးဘိုးအောင်ရဲ့ခေါင်ထက်ကောင်းတင်စားတဲ့သူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံစွာဘိုးဘိုးအောင်ဘုံမင်းကောင်ကိုထွက်ရပေါက်အေးလူတွေကဘုရားရှင်မောတင်လို့တင်ခေါင်းရင်ကောင်ထားလို့ထားအေးဘုရားကုန်းမြင့်ပေါ်မှာအုတ်တိုက်တင်နေအဲ့ဒီအယုတ်တွေရှိနေတယ်အေးဒီတိုက်မြို့ပါကျွန်းမောကျောင်းတစ်ကျောင်းမှာအဲ့ဒီအယုတ်တွေရှိနေလို့ဘုန်းကြီးကထက်ဟောခဲ့တယ် ဒါပဲအဲ့တော့တဲ့ဘုန်းကြီးတို့ကဓမ္မများစဉ်းစားပေါ့ဒီဘိုးဘိုးအောင်ဘုံမင်းကောင်ထွက်ရပါသူ့ဘာသူထွက်ပြီးတော့ရက်ပေါက်မတ်တပ်ပေါက်ကြိုက်တယ်လို့ပါကိုနဲ့ပါဆိုင်တယ်လေကိုနဲ့တကယ်ဆိုင်တာကကိုရွာကဘုန်းကြီးကိုရက်ွက်ကဘုန်းကြီးကိုမြို့ကဘုန်းကြီးတရဏဂုတ်သီလပေးကြတယ်ပေးရတရားဩပေးကြတယ်ဈေးသက်ချမျှဝေးပေးကိုရင်ဖြစ်အောင်ပြုပေးကြတယ်ယဟန်ဖြစ်အောင်ပြုပေးကြတယ်သိမ်ဖြစ်အောင်ပြုပေးကြတယ် တကယ်ကိုအကျိုးပြုတာကကိုရွာကဘုန်းကြီးကိုရောက်ွက်ကဘုန်းကြီးကိုမြို့ကဘုန်းကြီးပါမှန်ရလားအေးအဲ့ဒါကသူကဘိုးဘိုးအောင်ဘုံဘုံအောင်ထွက်ရပေါင်းဆိုပြီးတော့လူတွေလုံနေကြတာကမျက်စိလည်းလမ်းမားနေတာပဲသူတို့ကကိုရင်ဘဏ္ဍပါဖြစ်အောင်လုပ်ပေးတယ်ခိုင်းပြောရဟန်းဘဏ္ဍပါခံမေးတယ်ပြောပါအေးအဲ့ဒါတကယ်အကျိုးပြုတာကကိုရွာကဘုန်းကြီးကိုရွာကဘုန်းကြီးကိုမြို့ကဘုန်းကြီး အခုတော့အဲ့ဒီလိုကိုရွာကိုမြို့ကိုနယ်မြေဘုန်းကြီးကိုဟမ်ပလင်မော်တင်ပြီးတော့ကိုကိုွယ်တဲ့လူကတော်တော်ရှာမှရှားသွားပြီပြိတာဘာမှမဟုတ်တဲ့ဟာတွေနဲ့ဆိုပြီးလောကီဘက်ကလူတွေအလုရှုံနေရအဲ့တော့သူတို့ရဲ့အထက်ကတဲ့ခိုင်းဆရာတွေဆိုတာရှိတယ်သူလည်းသူလူသွမ်းကောင်းတယ်အဲ့ဒီမဲ့ခိုင်းဆရာတွေကဘာပြောလဲဘိုးဘိုးအောင်ဘိုးမင်းအောင်ဆိုတဲ့အကောင်နှစ်ယောက်ဟာခွေးတကောင်နွားတကောင်လို့သုံးတာဒီဘိုးဘိုးအောင်ဘိုးမင်းအောင်ဆိုတဲ့အကောင်နှစ်ယောက်ဟာတဲ့ နေတကိုသေးသိမ့်မိမ့်နဲ့နတ်မကလေးတွေဥရဇောက်မလေးတွေနဲ့ကာမဂုဏ်ပျော်မြူးနေတယ်ဆိုတော့ကိုင်းဘာကောင်းသေးလဲပြောဘာကောင်းသေးလဲအဲဘာမှမကောင်းတာကြီးတွေဘာလို့တင်ထားရတာတော့နောက်တကူသူရသတိအဆောင်ထားလို့သူရသတိဆိုတာဟိန္ဒူဘာသာကလာတာဘုန်းကြီးတို့ဗုဒ္ဓဘာသာကဘုရားတရားတန်ခါကိုယ်ဝေယသုံးပါရှိပြီးသား အဲ့တော့ဟိန္ဒူဘာသာကလာတဲ့သူရသတိသူတို့သမိုင်းစဉ်ရပြောရမယ်ဆိုရင်ဗရမဏဗိရှင်ုရှိပါသူတို့မှာနတ်ကြီးသုံးပါးရှိတယ်ဗြဟ္မာတဲ့ဗိဒနုတဲ့သီဝတဲ့တယောက်ကလောကကြီးကိုဖျက်ဆီးတယ်တယောက်ကကယ်တင်တယ်တယောက်ကထိန်းထားတယ်ဆိုပြီးတော့ကိုဖဲကိုချိုးပြီးကိုဘာကိုဝေးနေကြဟုတ်တယ်လေသူတို့သုံးယောက်တယောက်တည်းရဲ့အဲ့ဒီသူသုံးယောက်နောက်တကူပါလဲဆိုတော့ပရိသတ်ရေသူရတတိအဲ့ဒီသူရတတိဆိုတာက နာမည်၃မျိုးခံပြီးတယောက်တည်းပဲ ဟာသူကလက်ချမီဆိုတာလည်းသူပဲပါရာဟုတီဆိုတာလည်းသူပဲသူရသတိဆိုတာလည်းသူပဲအဲ့ဒါသူကသူ့အမိနဲ့ခုနကဟမ်ဗရမနာဘိဇနုရှိပါဆိုတဲ့နတ်ကြီးသုံးပါးနဲ့အလဲအလဲကာမဂုဏ်ခံစားနေတယ်ဆိုတော့ပါရဲ့ဗျကိုင်းကြည့်စမ်းကိုယ့်ဘာသာကိုယ်စားပင်နဲ့အတိအကျမရှိဘူး အေးအဲ့တော့ကိုမပြောရင်ဗိုလ်ချုပ်အောင်ဆန်းစကားနဲ့ပြောရင်တို့ဗုဒ္ဓဘာသာတွေကဖာကောင်းတဲ့ဖာသမအိမ်မတင်ထားတာဘယ်လိုလုပ်ကြည့်ပွားမှာကိုအမေကိုဖေတော့ကျေးဇူးရှိတာဘယ်သူရှိလဲမှန်ရလားအေးဝိဇ္ဇာရှိသောဘိုးတော်ဘောင်ဘာဝိဇ္ဇာလဲဘာဘိုးတော်လဲကိုကိုအကျိုးပြုရင်တောင်လူမှုဆက်ဆံရေးအရာသာသူလည်းဖက်ရတဲ့ကိုလည်းဖက်ရတတ်နိုင်မယ်ဒါပဲအာယုတ်တုနဲ့ပါနဲ့အုတ်တိုင်းနဲ့ကိုကိုစရာလုံးဝမလိုပါဘူး အေကလေးအဲ့ဒါအိမ်တိန်နာမတိအစဆုံးချွတ်ခဲ့တာဟုတ်ပါလားအဲ့ဒါဒီဘာမှမဆိုင်တဲ့ဟာတွေမလုပ်နဲ့ဘုန်းကြီးကအခုလိုင်း900ကွယ်ကမာရွတ်ပူတာနောက်ကျောဘက်မှာနေပါတယ်ဖြူဓမ္မရဂိတာဖြူမာစီတိုက်ခွဲတဲ့ဟုတ်ပါလားအဲ့ဒီမှာလည်းပဲအဲ့ဒီဟာရှိပါတယ်ဘုန်းကြီးတို့မောင်ရဲထွတ်တော်မအိတိတာဆိုတာအဲ့ဒီတိုက်တာကအဲ့ဒီတိုက်တာမှာအဲ့ဒီအယုတ်တွေဘုန်းကြီးတို့ချွတ်လိုက်ရတာ ပြောမနေနဲ့တော့ဘုန်းကြီးကတော့ ဟိုငကောကကကြုံကင်းဒေတာဘုံကျောင်းကအဲ့တော့အဲ့ဒီအိန္ဒိယပါလာတဲ့ဘူသူရသီဘိုးဘိုးအောင်ဘုံမငောင်း ရုပ်တွေအကုန်လုံးပေါက်စိန်နဲ့ထုပြီးတော့မြေဖို့ထားပါလာခဲ့အောင်မြင်နေရင်အမျောကြီးပဲအောင်မြင်နေရင်လာခဲ့ဟုတ်ပလားဘယ်နဲ့တို့လူတွေကမောင်မယောင်ရာစီလူပြီးတော့တလွဲဆာမင်ကောင်းနေကြတာအတိပ္ပယ်မဲ့အလုပ်တွေနောက်တစ်ခုရှိသေးတယ်ဘိုးတော်ဘွားစုံစွာတဲ့ ဘိုးတော်တွေကပေါ်မှာပေါ်ဘိုးတော်သားနဲ့ဘိုးတော်ကြောက်တဲ့ဘိုးတော်အုပ်ခဲတဲ့ဘိုးတော်သစ်သားတဲ့ဘိုးတော်ဝချမ်းတဲ့ဘိုးတော်ရွှန့်နောက်ကြတော့ဘိုးတော်နောက်ချီဆိုတာပေါ်ဥမလားလူလေလူညာလူကောက်တယ်အဲ့ဒီပုံကိုယ်ဒီကြောင့်ဒုသာသနာဖရာတရားတန်ငါပျက်စီးကုန်ပြီဗျအေးသူတို့ကဘာဖရာမှညာဖရာမှဟောဘုရားတွေကိုတေသားဘုရားမှာအာဘာလုံးမှာညာလုံးမှာလွယ်လွယ်လေးပြောလိုက်မယ်ဘေရင်ကိခန့်ဘိုးတော်ရဲ့ယာယီရ စနေသားမင်းများအောက်မှာတောက်ကြနာရှိတဲ့သစ်အမောမှာတနင်းငွေနာရှိတဲ့အဲသစ်အဲ့သာဖျားထုထားရင်တဲ့ချမ်းမာကြီးကောင်းမယ်ဆိုတော့ဖျားကြီးညိုလို့ကိုးကွယ်တာလားသူနာပြုလို့ခိုင်းတာတို့ဘုရားပဲဘလောက်ရက်ဆက်ခွေခံတဲ့ဖျားဘာခံတဲ့ဖျားမှာဆိုတော့အဲ့ဒါအလကဖျားဖြတ်နေအမှန်တော့ရှင်ကမင်းကဆိုတာဖရာအလောင်းတော်များရှင်စီထွက်တော်မူတာလည်းရှိတယ်မြင်းစီထွက်တော်မူတာလည်းရှိတယ်ဒါနမိတ်ပြ နောင်နောင်လူတွေသိအောင်လုပ်တာကိုယ်ွယ်ဝမဟုတ်ဘူးအခုတို့ဗမာပြည်မှာအယူထနေရတဲ့ရှင်ကံဘုရားမင်းကံဘုရားကတကူကြီးတယ်ဆိုတော့သွားရောဗျာတိမားနေကြပြီသဘောပေါက်မလားအဲသဘောပေါက်ရင်တတိထားတချို့ကြတော့ဘာလို့ဆိုတော့ဟိုမှုကိုကြက်တည်ထားတဲ့အပေါ်ကကြာပဲဆောင်းဇက်ပူပူနဲ့ဘုရားလေးကိုဘာခေါ်တော့တကိနာပါခနော် အဲ့ဒီဒက္ခိဏတာခအိမ်မော်တင်ထားရင်မိကွင်းတဲ့ဆိုတော့ဖရာ ကြီးညိုလိုကိုးကွယ်တာလားမိခင်ဆောင်ခိုင်းတာထိုးလူတွေဘလောက်ရက်ဆက်တော့ကိုယ့်ရဲ့အဓိပတိဖရာခိုင်းစားနေတာအဲ့တော့ဒက္ခိဏတာခဆိုတာရောသိရလားကောင်းပြီပြောပြပါမယ်ဒက္ခိဏဆိုတာတောင်ပိုင်းတာခါကအခက်အဲ့တော့ဗောဓိပင်ကြီးဖရာအမိပြုတဲ့ဗောဓိပင်တော့ကြားဘူးတဲ့နော် တောင်မဲ့ထွက်နေတဲ့ခိုင်းဒီသူလည်းသင်္ခါရသဘောတရားမို့ရဲရှည်လှညောင်းတဲ့အခါမခိုင်မဲ့ကြိုးကြလာခဲ့ကြိုးကြလာတော့အဲ့ဒါဒီဟာကြီးကိုအဲ့ဒါပရိဘောကဘယ်သူမှလည်းမလုပ်ရဲဘူးကြော်လွှားလည်းမသွားရဲဘူးဘုရားရဲ့ပရိဘောကစီတီထိုက်တာကိုအဲ့တော့ဒီဘေဟာဟုတ်လားခုံမနှတ်တို့ဘာတို့ဘီယူတို့ကြောင်းတို့ဒါလည်းမလုပ်ရဲဘူးမလုပ်ရဲတော့မှဘာသာရေးခေါင်းဆောင်တွေညှိနှိုင်းတိုင်ပင်ပြီးတော့ gain ဒီလိုလို့ရအောင်သူ့အနေအထားတော်တော်လောက်ဖြတ်ဖြတ်ပြီးတော့ဖရာရုပ်ထုပြီးကိုယ်ွယ်ရအောင်အဲ့တော့ထိုင်ရထုလဲဒက္ခိဏသာခဘာကြောင့်ဒက္ခိဏကတောင်ပိုင်းသာခကအကိုင်တောင်ကိုင်းကဖြစ်လာတယ်ဖရာမှန်ရလားမှန်ရတော့ဆိုရင်လဲဒက္ခိဏသာခလျောင်းလျက်ဆိုရင်လဲကိုင်းမရတောင်မက်ကဖြစ်တာမှန်သမျှရရအိတ်အိတ်ထိုင်တယ်ဒက္ခိဏသာခအခုတော့မဟုတ်တို့အမားတွေကအတုမြင်အတတ်တဲ့နာ သို့တော့ကောင်းကောင်းမွန်မွန်တတ်တာမဟုတ်ခုနကအချိုးအစားနဲ့သူကနဲ့သူဆိုပြီးတော့ထွင်းထူးတဲ့ပုံကိုယ်တွေလူတွေဟောက်ကအဲ့ဒါကိုသူကလည်းငါလည်းလုံမယ်ဆိုပြီးစောင့်နေသွားထူတာဘုရားကပုံပြပန်းပြကြီးဖြစ်တယ်ပြရဗျာနုလည်းဘုရားဆိုတော့သဲနဲ့ရှာရှာဟဟလားစီနဲ့ဝင်ဝင်စားရဗျာနုလည်းဘုရားကပုံပြပန်းပြတဲ့တဲ့နဲ့ရှာရှာအဲ့တော့မထူးဘူးကွာလူတို့တော့ငါညာမယ်ဆိုပြီးမှကြပြားကြရအဘောက အဲကြာပဲဆောင်းလေးတင်မိုကိုကျက်တင်ပြီးတော့ဟောဒီဒက္ခိဏသာခဘုရားတင်ထားရင် မိကွင်းတယ်ဆိုပြီးတော့ဖြစ်လာလိုက်တာကိုင်းကြီးတို့လူတွေကချီမြည်မြင့်မြင့်ဘာမှမသိပဲဖြစ်နေကြတယ်နားလည်မလားအဲ့ဒါအရေးကြီးတယ်အဲ့တော့သင်လုံးလုံးတန်လုံးလုံးကြောက်လုံးလုံးဗလာစတာလုံးလုံးအုတ်လုံးလုံးဘုရားဟာတဲ့ဘုရားပဲဒါပဲအဲ့တော့ဘေးကြီးဆရာခိုင်းဆရာတွေကကြောက်နုလူတွေကိုယ်ကိုယ်ထိခိုက်တယ်လှုပ်လိုက်ပြန်ပြီ အဲ့တော့ဒုဗေယကဒုဒုထိကလောက်တဲ့ဖရာလို့ဆိုပြီးသွားပြီးတော့အထိပ္ပယ်မရောက်ဘူးလားအဲအဲ့ဒါလေတို့လူတွေနားထောင်နေရဒါလည်းသက်သက်ဘာသာကြီးစော်ကားတာပဲဒုဗေယကဘာသာတူတူမတူတူသူအတတ်နိုင်ဆုံးကုညီတဲ့ရိုင်းပင်းတဲ့မသတယ်မှန်ရလားအဲ့ဒါကိုကြောက်စင်းတို့ဖရဲလူတွေကိုးကွယ်ရင် ထိခိုက်တယ်ဆိုတာဒုဘာသာထိခိုက်ပြန်ဒါကိုဘုရားကိုအုံးမဲ့သုံနေတာ နောက်တစ်ခုပြောဦးမယ်အလိုတော်ပြည့်ဖရာဆိုတာကြားဘူးလားကောက်ပါပြီဘယ်လိုပဲခေါ်ခေါ်ခေါ်လို့ရပါဒါပေမဲ့မေးရအောင်မယ်တို့ဘုရားကပရမဟောတာလားပြညတ်ဟောတာလားထပ်မေးပါမယ်ခိုင်မာအောင်ပရမဟောတာလားပြညတ်ဟောတာသိကြတယ်နော်ဟုတ်ပြီသိကြရင်တို့ကဟမ်ပြညတ်သွားရဓာတ်တပါဆိုတဲ့စကားလုံးခဏ တော်တော်တာစားနေတယ်ပြိတ္တာဒါကြောင့်ဘုရားတောင်းမှဇနီးသားသမီးဖြစ်ရန်ပေါ်မှာအဇနီးသားသမီးအောင်မသစ်ပေါ်ကနေပြီးတော့တနင်္ဂနွေရက်သစ်အဲသာဘုရားထုထားဆိုဟောဒါဟာပရမပညာကြီးပဲမှန်ရလားအေးအဲ့တော့ပညာသွားရဓာတ်သက်ပါဆိုပြီးအခုပါတဲ့အလိုတော်ပြည့်ဘုရားတဲ့အဲ့ဒီဘုရားဖူးရင်အလိုပြည့်တယ်လို့ဆိုရင်ဒါပညာတဲ့ပဲပါသွားပြီဘယ်ဘက်ပါသွားတာလဲပညာ ကောင်းပြီလေကလေးအမေတယောက်ကရုပ်ရှင်မင်းသားထွေးကိုလိုချင်ပြီဆိုပါစို့အဲ့ဒီအလိုတော်ပြည့်ဖရသွားဖူးလိုက်လို့အကယ်၍မြန်အလိုပြည့်ပြီးထွေးကြီးပါလိုက်အင်္ဂကိုဖို့တုံးတယ်ဘယ်လိုထားကြအတိဘယ်မဲ့အလုတ်တွေသွားသွားမလုပ်နဲ့နောက်တကူအပယ်ဘိတ်ဖရတဲ့မပြောကြဘူးလားခေါ်ပါပြောရင်လည်းလို့ပြောပြစ်မရှိပါမိနေနဲ့ပြောရင်မိဟာခေါ်စရာတစ်ခုလောက်ပါပဲမှန်ရလား ဒါပေမဲ့ပြညာသွားရာဓာတ်သက်ပါဆိုတာကိုဆွဲပြီးလို့ဒီဘိဟဖူးလို့သာအပယ်ပိတ်မယ်ဆိုရင်တော့မှားမလားမှန်မလားမှန်ပါဗျာခုမှဆုံးဖြတ်ချက်ရတယ်ဟမ်အေးအဲ့ဒါသတိထားဗျာအဲ့တော့တို့ဖူးရတဲ့ဘုရားကအစ်စ်လားအတုလားအစ်စ်ပါပြောပါဒီဘုရားကိုဘယ်နဲ့ခေါ်ကျေးရှင်သူ ဒီဘုရားဘာနဲ့ခေါ်လဲကြီးသားနဲ့ဘုရားကိုအစင်းကိုတုထားတာလေတိုက်ဖက်တယ်တော့ဖြောင်းလင်းရအောင်ပါဘယ်နဲ့ခေါ်တယ်လဲအဲ့တော့အစစ်လားအတုလားအတုပါဘုန်းကြီးတို့ကအစစ်လို့သဘောထားရင်ဘာပဲကိုယ်ကွယ်ကိုယ်ကွယ်ဘာမှအကျိုးမရုပ်ပါဘူးအဲ့ဒါကိုအာတခါတည်းပဲခொနကဗါတဲ့ အပယ်ဘိတ်ဖရာဆိုတဲ့နာမည်အပယ်ဘိတ်ကိုယူပြီးတော့ဒီဖရာဖူးရင်အပယ်မကြဘူးဆိုရင်ဒုက္ခကအတုဖူးရတာနော်တချိန်ကတက်ရှိထင်ရှားဂေါရမဖရာအစ်စ်ဖူးရတဲ့ဒေဝရဘာလို့များအဝီစီကြတာကိုင်းရှင်းစားမကောင်းတာလုပ်လို့မဟုတ်လားမကောင်းတာလုပ်တာကိုဒုဗိဟာကခါးစီခံမလားယနေ့ဘေးရင်နတ်တိုက်ဓာတ်ရဲ့ရရာဆိုတာအဲ့ဒါဖရာတရားတန်ခါခါးစီခံတဲ့သဘောပြောနေတာ ဒါနားလည်ဖို့လိုတယ်မှားရလားအေးအဲ့ဒါသတိထားဗျာဒါကြောင့်တို့အခုခေတ်ဖူရတာကအတုအဲ့ဒီအတုဖျားဖူရလို့များအပဲပိတ်စရံဆိုရင်တချင်းကဖျားစစ်တက်ရှိထင်ရှားဖူရတဲ့ဒေဝရဘာလို့ပြန်အဝီစီကြတယ်ဒီအုံနောက်ကလေးတွေနဲ့ပြန်စင်းစားအရန်ကရောသိလုံနေရရင် အကုန်လုံးမှားကုန်ပြီအဲ့ဒါကြောင့်အခုဖျားတွေကို အေးပုံမြပားမြဖြစ်အောင်လို့တာဘေးရင်ဆရာနတ်ဆရာခိုင်းဆရာဝိဇ္ဇာဘိုးတော်ဘာရသိဆိုတဲ့လူတွေပဲပြိဋ္ဌာအများစုပေါ့အ ਨੇ ချင်းတော့အကောင်းရှိခြင်းရှိပါလေဒါပေမဲ့ယနေ့ဘာရသိဆိုတာတွေကိုလည်းစဉ်းစားအဲ့တော့ဘုရားမပွင့်မီကယသိဆိုတာရှိတယ်ဘုရားလည်းလောက်ခတ်ဘူးအဲ့ဒါကဘာလို့ तू ကမြေစမ်းခရမ်းပြို့လဲဆိုတော့ဟိုလို့ကောင်းလို့ဒီလို့ကောင်းလို့နဲ့ तू ကမြေစမ်းနေရတာမှန်ရလား ဖျားဖြစ်လာပြီဆိုတော့အဲ့ဒီယသိထက်မပြောတော့ဘူးပရိသတ်ဥစဉ်ကိုရင်သုံးမို့ယဟန်သာမဏေဒါပဲပြောတာဒါလည်းပြန်စင်းတာမှန်ရလားအဲ့တော့တတ္တိရှိရင်ဟုတ်လားဥစဉ်ကိုရင်ဝတ်လိုက်ပါအဲ့တော့ဥစဉ်ကိုရင်မဟုတ်ဘဲနဲ့ယနေ့ယသိဆိုပြီးမကောမကအထက်မရအောက်မကြတွေကရှုံနေပြန်ပြီဇာလန်ကအဲ့ဒါကြောင့်ဘုန်းကြီးတို့ကြွတဲ့နေရယသိတွေကလာတာကိုအရှင်းကမတူပဲကိုဘုန်းကြီးတို့ကအရှင်းမြင်တယ်ဆရာတော်ဘုရားဩဝါဒပေးပါတကယ်နားထောင်ပါလား ဒါပဲမေးတကယ်နားဆိုရင်အဲ့ဒီသင်္ကန်းချော့လိုက်ပါမဟုတ်နဲ့အဲ့ဒီတပိတ်ကိုဖယ်လိုက်ပါအခုယသိဆိုတဲ့လူကဘုန်းကြီးဝတ်တဲ့သင်္ကန်းနဲ့တပိတ်တွေပွေပိုက်နေရတယ်သူတတ်သိရှင်ကိုရင်ဦးချင်းဝဓမ္မကဒီသင်္ကန်းဒီတပိတ်ကင်ကောင်းတယ်ကောင်းပြီဘုရားရဲ့သုံးဆောင်ဟာပရိဘောဂစေတီထိုက်တယ်ဆိုတာအားလုံးသဘောတူလားဟုတ်တယ်မဟုတ်လားအဲ့ဒီလိုပဲယဟန်သာမဏေတို့ရဲ့သင်္ကန်းတပိတ်ဟာလူ့အကြောင်းတွေအတွက်စေတီထိုက်တယ် ဒါသိထားဘူးအဲ့ဒါကြောင့်မို့အခုကယသိဆိုတဲ့လူတွေကသင်္ကန်းလဲဝတ်တာ မဟုတ်ပြီးတော့သင်္ကန်းနဲ့တပိတ်တွေကိုင်းနေရကိုရင်ဥစဉ်လဲမဟုတ်သင်္ကန်းနဲ့တပိတ်ကိုင်းနေတာအဲ့ဒါသာသနာဖြတ်နေတာမှန်ရလားတကယ်ဒီသင်္ကန်းဝတ်ဒီသင်္ကန်းဒီတပိတ်ကိုင်းရင်ကိုရင်ဝတ်ချုံဥစဉ်ဝတ်ချုံဒါလောက်တယ်ထိုက်တာလေအကိုရင်လည်းမဟုတ်ဥစဉ်လည်းမဟုတ်မကောမကနဲ့ဆိုပြီးလောက်ကင်စားနေတာတို့လူတွေအဟုတ်မှပြီးအဲ့ဒါဘာရဲ့သေးတယ်ဘာရဲ့သေးဆိုတာအမေနဲ့ညာလို့ ဟုတ်တယ်လေအဘရဲ့သိဖြစ်တာပေါ့ဖြူစရာတို့မြန်ဘဖရားတို့ဘဖုံးတို့လာမခေါ်ပါနဲ့ခေါ်မဲ့ခေါ်ရင်ကိုကိုဖရားမောင်မောင်ဖရားလို့ခေါ်ပါအဲ့ဒါလောက်လူတွေမှားယွင်းကုန်ပြီမဟုတ်က ဟုတ်ကနဲ့သာသနာတော်ဟာရှင်းလို့မနိုင်အောင်ဖြစ်နေပြီအခုတော့နည်းနည်းနည်းတော့တော်တော်ဟုတ်လာပါပြီပြိတ္တာဘိုးတော်ဒီကနေ့ဘယ်နဲ့ဖြစ်တော့ပေါက်ကုန်ပြီ အကုန်လုံးပျောက်ကုန်ပြီမှန်ရလားအေးအဲ့ဒါတတိထားသူတို့မတိုင်ခင်တည်းကဘုန်းကြီးတို့ကဟောနေတာဒါသာသနာတော်ရဲ့အဲ့ဒါမာယွင်မှုတွေတွေးနဲ့ရေးတဲ့သာသနာလို့ဟောတာအဲ့ဒါလွန်ခဲ့တဲ့အနှစ်20လောက်တည်းကအမေရိကန်အင်္ဂလန်ဂျပန်ကနေဒါယူရီးယားအကုန်ရောက်ပြီအဲ့နောက်ပိုင်းကလိုက်ပိတ်နေတယ်တပည့်လုံးပိတ်ပါဒီအဲ့ဒါတွေပဲလူတွေကအတိပ္ပယ်မရှိတဲ့အလုပ်တွေလုပ်နေကြတာဂိုင်းတော်ပါပြီဗျာအဲ့ဒါကြောင့် ကိုတသက်တာကိုွယ်ရာဖယားသာဖြစ်ပါ၏အဲ့ဒါမမေ့ကြနဲ့ဗျာဒါကြောင့်လေဒီဆရာတော်ဘုရားကြီးက ဧကိုွယ်ရာဘိုးဘိုးအောင်ရဲ့ခေါင်းထက်ကောင်းတင်စာသူရတတိအဆောင်ထားလို့ဘုတော်ဘွားဆုံစွာနှုတ်အာမယွထာကြည့်တော့ခိသာမိတိတရဏကိုင်တိုင်းနိုင်ထဲမှာဒုပရိဒဗုဒ္ဓံတရဏ ကောင်းပြီသူရတရိန်တရဏံကိသာမိလို့ဆိုချပါသလားဘိုးဘိုးအောင်တရဏံကိသာမိဘိုးမင်းအောင်တရဏံကိသာမိဘာယသိတရဏံကိသာမိဒါဖြင့်စီရင်မပါတာတွေဘာလို့ရှုပ်ကြတာလဲဘယ်သူအမှားလဲသူဘာသူကနာမအမြောက်အလီအအမြောက်အနုအပေါင်းအစားသူ့ရဲ့သင်္ကေတနဲ့မှတ်ရင်ကွတ္တိ အခုတော့မဟုတ်ဘူးတို့တို့ပြောတာပါဇာကဗုဒ္ဓဓမ္မသံဃာဘုရားတရားသံဃာကိုယ်ပိုင်လက်တွေ့ကြတော့ဒုရသတိဘိုးဘုအောင်ဘုံမင်းဆောင်ရကန်းစင်တောင်ရွှေကျော်ရွှေဘောကျွန်းတမညာဘာရသေးကြိုက်ထီဆောင်ကောင်းမှုချုံအိမ်တွင်မင်းမာဂိရိရင်ကမဥရှင်ကြီးတွင်39မင်းပြင်း39မင်းပုပ္ပါမင်းကြီးနောင်ပုပ္ပါမေဝနာအမိချောင်းနောင်ကရိုင်အံကုန်အနောက်မဲတော်ရှိမဲတော်တောင်မဲတော်မြောက်မဲတော်အထက်မဲတော်အဝီစီမဲတော် တို့ဗုဒ္ဓဘာသာလောက်ကိုယ်ဝယ်ရဘွက်ပေါက်တာဘယ်မှမှမရှိဘူးဟိန္ဒူခရစ်ယာန်အစ္စလာမ်ဘာသာကြားစီတို့ဘုရားလာပြီးရှ िख ုခိုင်းကြီးလုံးဝမှလုံးဝမှားတယ်မှန်တယ်မပြောလို့သူတို့ရဲ့ဘာသာကြီးခေါင်းဆောင်မှတပါဘယ်သူမှဥမညွတ်ဘူးတို့ဗုဒ္ဓဘာသာကြီးဟိုဟာရှ िख ုဒါရှ िख ုနဲ့အဲ့ဒါဂျပန်မှာတော့ကလည်းအဲ့ဒါတွေဘုန်းကြီးတို့ဖြည့်ရှင်းခဲ့ရသေးတယ်အေးအဲ့တော့တို့ ဘုရားဘာသာတွေကဘယ်နေရာရောက်ရောက်ကိုယ့်ရဲ့ဇာတိမှန်ကိုယ့်ရဲ့မျိုးရိုးဂုံကိုယ့်ရဲ့ဘာသာယဉ်ကျေးမှုတွေမပြောက်ကြပါစေနဲ့ပြိဋ္ဌာမှန်ရလားအေးအဲ့ဒါတတိထားပါသူကအားလျော်စွာသူပေါ့ဘုရားမြတ်စွာတော်ခေါင်းကပြောပြီဝါရင်းသုံးလလူစားမုံမြင်းစားနဲ့ပြီးခဲ့ရသေးတယ်ဒါကအကြောင်းအကြောင်းမလာတဲ့အခါဖြစ်မှာပေါ့ကိုကတသက်လုံးကောင်းတာကြီးလောက်တာမှမဟုတ်ပဲပဲကိုကကိုပြန်စဉ်းစား ကောင်းတာလုပ်ရင် ကောင်းကျိုးရမယ်မကောင်းတာလုပ်ရင် မကောင်းကျိုးရရမှာပဲမကောင်းတာလုပ်ပြီးတော့ဗေဒင်ထတဲ့ဓာတ်ရဲ့ရေရာနဲ့ကြီးမယ်ဆိုရင်တော့မင်းလည်းလုပ်တော့မှာအဲ့ဒီလိုအတွေးအခေါ်မှားယွင်းမှုလေးတွေဒုဒကာရမတွေမရှိသေးနဲ့အကြောင်းမလားသေးရင်ဥစ္စာကံပေးမရသေးနောက်နေ့ပြပါမရှိရကိုကငါကဒါနမပြုခဲ့ပဲဘယ်လိုလုပ်ချမ်းသာမှာတော့မှန်ရလား ကိုကသီလမဆောက်တည်ပဲကျမ်းမာရေးပြည့်စုံမှမလားကိုကဘာဝနာတရားတမထဘာဝနာတရားမပွားများရင်စိတ်မချမ်းသာကိုကအနိစ္စဒုက္ခအနတ္တထင်အောင်ဝိပဿနာမပွားရင်ဘယ်တော့မှနိဗ္ဗာန်မရပါဘူးပြိဋ္ဌာအကယ်၍မစားလို့ရစရန်ဆိုရင်ဖះနဲ့ရာဟုလားဘာတော်တယ်လဲသားဖရင်ခုနှစ်နှစ်သားလေးကရာဟုလားကိုရင်ဝိတ္တဆိုတာလူတိုင်းသိအဲ့တော့ လက်ရဲ့အဲဘုရားရဲ့လက်ရတော်ရဖြစ်တဲ့သို့မဟုတ်ဘုရားရဲ့ဒုတိယနေရာရထားတဲ့ရှင်သာတိဗုဒ္ဓရာရဲ့ညီအဲ့ဒါလေးကခုနှစ်နှစ်သားနဲ့ရဟနာဖြစ်တယ်ဘုရားရင်မကြီးရဲ့သားလေးရဟုလားဘုရားကဟာငါအဓိပတိသားတော်ရဲ့ဘုရားဖြစ်ရင်တော့အုံဖွတ်ခုနှစ်နှစ်သားနဲ့ရဟနာဖြစ်စီလို့မသမှန်ပေါ့ဗျာသူသားသူမမသရေပင်မူလားဒါလေးလေအုံနောက်ထဲကမထွက်သေးနဲ့ ဟိုမှာသားဖွားရင်ခေါက်ခေါက်တော့မဆလို့မရတာခမရတို့တဝင်းခွဲတွေဆန္ဒဝင်းခွဲတွေဘယ်လိုလို့မဆမှာတော့အရိပဲမရှိလိန်စားနေတာမှန်ရလားအေးအဲ့ဒါပဲအခုဘေးရီပွက်တယ်ဘေးချူတဲ့ကိုတော်တွေအကုန်လုံးထောင်ကြကုန်ပြီလူထွက်ကုန်ပြီအဲ့ဒါမဟုတ်ကဟုတ်ကတွေဒီကဗမာပြည်ကလှမ်းပြီးလုံမနေနဲ့တို့ညောင်လေးပင်သားကစမ်းကလေးတဲ့ဒါသူ့ကိုယဟန္တာတဲ့ခွန်ကြီးတို့ကသွားကြည့်တယ် ခြေနေတော့မကောင်းဘူးပေါ့လေဒါမှမပြောပါဘူးဘုန်းကြီးတို့ဖြူကလာပြီလောက်ွယ်တိုင်းမှာ VN က6စီ9စီသွားဟာမဟုတ်ဘူးနော်နင်တို့တို့မြတ်စွာဘုရားမှရောင်ကြည်တော်လွတ်နိုင်တာ तू ကရောင်ကြည်တော်လွတ်တယ်လို့ရဟနာတော်လွတ်တယ်လို့တို့စာပေမှာမရှိဘူးဓာတ်တော်ကွန်မြူတယ်ဆိုတာဓာတ်တော်ဆိုတာသေမဖြစ်တာယဟနာဖြစ်တာတောင်မှပြီးတော့ယဟနာတိုင်းလည်းဓာတ်တော်မကြဘူးတို့ရှင်ဓာတ်ပါတဲ့ ရှင်ဘာကူလာတဲ့ရှင်ဘာကူလာဆိုတာအနာမဲ့သူအဲဒုပရိသသိပြီးသားပဲသူများအကျိုးသာသူကရွက်ဆောင်ခဲ့နောက်သူ့ရဲ့အလောင်းကောင်ရုပ်အကျွင်းနဲ့ပတ်သက်၍အလုံးသောပုံကိုယ်တွေမစင်းရဲစေတည်းလို့အဋိဋ္ဌာမိတော့ကပရိသယေအေးပရိနိဗ္ဗာန်သာတေသောတာလောင်ကျွားလိုက်တာဓာတ်ချီမိရှုသလိုပဲဓာတ်ချီမိရှုတော့ကုံသွားတဲ့အခါပြားချမ်းသလားမိသူခဲချမ်းသ အခုလဲရှင်ဘာကူလရဲ့ဘာမှမကြံခဲ့ပါဘူးဗျာနောက်ဓဗ္ဗသူလဲနေရာခင်းတဲ့နေရာမှာအင်မတန်တော်တန်လို့ဘုရားကဘွဲကုံလူကြီးနဲ့သေနာသနပညာပကဧတတဲ့နေရာခင်းတဲ့နေရာမှာအကောင်းဆုံးအလိမ္မာဆုံးလို့ဆိုပြီးဘုရားက ဖွယ်ထူးတသိမ့်နဲ့ပေးခဲ့သူလည်းပဲငါသည်အများရဲ့အကျိုးသာပြုခဲ့ငါရဲ့အလောင်းကောင်တေဇောအကမ္မဇယုတ်အကျွေးနဲ့ပတ်သက်၍ အလုံးသောပုဂ္ဂိုလ်တွေမဆင်းရဲစေတည်းဆိုပြီးတော့ပရိနိဗ္ဗာန်အဋိဌာမြုတေသောတာလောင်ကြွားလိုက်တာဓာတ်ရှိမိရှို့သလိုပဲဓာတ်ရှိမိရှို့တော့ဘာကြံလဲလောင်စာကုန်သွားတော့ဟုတ်သူငိမ့်သွားတာအဲကိုတော်ကြီးတွေကဘာမှမကြောက်အဲ့တော့ဒုပရိသတ်တွေကဓာတ်တော်ကြတယ်ဓာတ်တော်ကြတယ်ဆိုတော့ဘုရားရှင်ကြီးမြန်ပြန်တော်မူရင်ဓာတ်တော်ကြရင်ငွေ2000ဆင်ရန်ပေးလိုက်ငွေ2000ဆင်ရန်ပေးလိုက်တထွေးကြီးကြစီမဲ့ အဲ့ဒါပဲနားမလဲတော့ယဟနာမှာဓာတ်တော်ကြတယ်ကြီးဒုပိဒယူဆနေရအဋိဌာမဓာတ်တော်ကြတယ်အဋိဌာမတိုင်းဓာတ်တော်မကြဘူးအေးနောက်တစ်ခုဓာတ်တော်ဆိုရင်ဒုပိဒကအလုံးကြီးလိုပဲဆွဲလန်းနေကြတယ်ကောင်းပြီတို့ဃောရမမြတ်စွာဘုရားနဲ့ကတ္တဗဘုရားနတ်ဆုစကြမှာ ရှင်မာတင်္ဂါတဲ့ပိစိကဗုဒ္ဓရှိခဲ့တယ် အဲ့တော့ပိစိကဗုဒ္ဓရှိတော့ဒုခောရမဘုရားလောင်းကလည်းမေတော်မာယာကြားလိုက်ခါမှာဘုရားဖြစ်ဖို့တာနေယူနေအဲ့တော့နတ်တွေကသွားလျှောက်ထားကြတယ်အရှင်မာတင်ကပိစိကဗုဒ္ဓဘုရားသမသမုဒ္ဒဂေါရမအမည်နဲ့လောကမှာဘုရားပွင့်မှုမေရောဝမ်းမှာတန်နေတီးနေပါပြီလို့လျှောက်ထားတော့ဟိုကသိလိုက်ပြီ။ဩလောကမှာသမ္မာသမ္ဗုဒ္ဓနဲ့ပိစိကဗုဒ္ဓတို့နှစ်ဆူပြိုင်ဖြည့်ယူဘယ်တော့မှမရှိဘူး ဘာကြောင့်အံ့ဩစရာပုံကိုဆိုတာတဦးတည်းရှိမှအံ့ဩလို့ကောင်းတာနှစ်ဦးရှိရင်ဝေငှနေရအဲဒါကြောင့်ပိစိကဗုဒ္ဓဖြစ်တယ်ရှင်မာတင်ငါကဩငါတို့ပရိနိဗ္ဗာန်စံပေးရမှာပါလားလို့သူအာသူတောင်းဝန်သူသိပါသူသိလို့နောင်တော့နောင်တော့လေပရိနိဗ္ဗာန်စံတဲ့နေရာ သွားကြည့်တော့အယိုးတွေအချောင်းချောင်းနဲ့ဘယ်နဲ့တော့လုံးညပါအောင်ယဟန္တာတဲ့ပိစိကဗုဒ္ဓကအရှင်းမြင့်တယ် ဘယ်နဲ့တော့လုံးရအောင်မလားအေးအဲ့တော့တို့ဗမာပြည်မှာလည်းပြောရရင်ခက်ပါတယ်ပြိတ္တခဏိဓာတုဗေဒနီးနဲ့နောက်ဆုံးအနိကပြောရရင်ရည်သန့်ဆက်ထဲမှာပါတာကိုဓာတ်တော်လှုပ်ပြီးတော့ရောင်းစားနေကြတယ်ဘလုံမြလူတွေဟာဆိုးရတယ်လေဆိုတာတို့ရည်သန့်ဆက်ကလေးတွေရှိတယ်နော်အဲ့ဒီကဟိုပန်းရောင်အလုံးလေးတွေတွေ့ဘူးမလားပဲအဲ့ဒါကိုဓာတ်တော်ဆိုပြီးတော့သာရိရိကဓာတ်တော်ဆိုပြီးတော့လှုပ်ရောင်းနေကြတယ် ဒါကြောင့်ခင်ဗျားတို့ဥရစိန်ကြီးမြန်ပြန်တော်မူရင်လေဓာတ်တော်ကြရင်နှလောင်းသာရှင်ရန်ပေးလဲတထွေးကြီးကြချင်အဲ့ဓာဒီဒုဗိဒမမားစီနဲ့ကိုပိုင်ညာနဲ့ယဟပညာရှိလူပညာရှိဆွေးနွေးမေးများဖြစ်နိုင်မဖြစ်နိုင်ဟုတ်နိုင်မဟုတ်နိုင်စဉ်းစားပါအခုဘုန်းကြီးထောက်ပြပြီးပြီယဟန္တာတိုင်းလည်းဓာတ်တော်မကြပါဘူးပိစိကဗုဒ္ဓတိုင်းလည်းဓာတ်တော်မကြပါဘူးဓာတ်တော်ဆိုတာလည်းအလုံးကြီးမဟုတ်ပါဘူးအခုပိစိကဗုဒ္ဓကြည့် သူ့ရဲ့တကူစားအယိုးကိုခြံမို့ရကြည့်လိုက်တော့ဟာအယိုးတွေငေါငေါဖြစ်နေတော့မှနောင်တော့နောင်တော့ပိစိကဗုဒ္ဓရဲ့အယိုးတွေတောင်းအောက်တောင်းချောင်းထဲကိုပြစ်ချပြီးတော့သူ့အယိုးတကူစားကြံလောက်ပြီဆိုတဲ့နေရာရပြီဆိုမှသူလည်းပဲအဋိဌာန်ပြီးတော့တေရောတာလောင်ကျွမ်းပြိဋိဘံဆန်လိုက်တာအယိုးပဲကြံပါတယ်ပြိဋ္ဌာအဲ့ဒါတွေလည်းသတိထားကြ။အိုးအမားမအယွင်းယွင်းနေဖြစ်ကုန်ရင်မကောင်းဘူးနော်။ အဲ့တော့ခုနပြောပြီးပြီပုရုဇဉ်ကိုယဟနာထင်တာရဲ့ယဟနာကိုထင်တာရဲ့အပြစ်အတူတူပဲယဟနာမဟုတ်တဲ့ပုဂ္ဂိုလ်ယဟနာလို့ထင်မှရင်အဲ့ဒါအပြစ်အတူတူပဲယဟနာကိုတော့ယဟနာမဟုတ်ဘူးထင်ရင်အပြစ်အတူတူပါပဲနားရှင်းမလားအေးဘာသာရေးတွေကအင်မတန်မှဒုပရိသတ်ကြီးတိမ်မွေ့ပါတဲ့နုညမာတဲ့အဲ့ဒါတွေသိထားဖို့အရေးကြီးတယ်ဗျာဒါကြောင့်ဘိုးတော်ဘွားဆုံးသွား နှုတ်အာမယုထာကြည်တော့ခိသာမိတိတရဏတို့လူတွေတာယိနာယိမှာဘုရန္တရဏကိသာမိဓမ္မန္တရဏကိသာမိသံဃန္တရဏကိသာမိပါဇာကတော့ဆိုတာလက်တွေ့ရတော့ခေါင်းပြောလို့ပွက်စီခဏနေရအခုလူကဘုန်းကြီးအဆောင်ပေးရင်ယူမှာမဟုတ်လားမိုင်းကဇက်ကလေးတွေလိုက်ပေးမယ်လေအဲနင်တို့အမငါယူမယ်ဆိုတဲ့ဟာလေးရေးပေးလိုက်ပဲအေးပြီးတော့ရှိသေးတယ်ကာကြီးခါကြီးနာကြီးလကြီး ကျမ်းကျမ်းဖတ်မှပြီး33လဲကကြီးလေးလုံးထောင်းနိုင်ချအရဟကကဏန်းနေဂျုံလုံးမောက်ကုန်ရေးပြီးတော့အင်းအိုင်ခလက်လက်ဖွဲ့ဓာတ်လုံးဆိုပြီးတော့အဆောင်လုပ်နေကြတာအေးပို့ရင်ပြောင်းဆောင်ရင်လေးရေနွေတဲ့ထက်တော့သေးပေါက်တဲ့စေဗျာအဲ့ဒါလည်းသတိထားရအောင်သူတို့ကသက်မဲ့ရုပ်ဝတ္ထုတွေကိုယ့်အတွက်ဘာစေတနာထားနိုင်မှာလဲမှန်ရလား အဲ့တော့တို့ဖရာကြီးဒီလိုရှင်းလူတော်ပဲဖြစ်စေမြေဆိုင်စေတီပဲဖြစ်စေအနေကစားမတင်ရလားကောင်းပြီအဲ့ဒီအနေကစားတင်ဆိုတဲ့အထက်မှာဖရာကဟောယဟန်ပညာရှိလူပညာရှိတွေကအရေးကြီးဆုံးစကားလုံးတွေထက်ပြောထားခဲ့ရေခိနံကာယကမ္မဝါစာကမ္မပရခိနံပရခိနံမနောကမ္မပဏိတိတေပရခိနေ ပရဂိနာနိကတဝနာလပံတတေပရခိနေဒေအတ္တလတာသုခိတာဝိရုံလာဗုဒ္ဓသာသနေအာရောဂသုခိတာဟောထသဟသဗေဟိညာတိပိရှင်သူယောဘမြေတိုက်စေသည်အနိကသာတင်တဲ့အခါမှာယဟန်ပညာရှိသာထအကျော်မောဆရာတွေက အရေးတကြီးဖရာတရားတွေအဲ့ဒီမှာထက်ပေးထားခဲ့ ကာယကမ္မကာယကာနိပဒကိနံကောင်းပါစေဝစီကမ္မဝစီကာနိပဒကိနံကောင်းပါစေမနောကမ္မမနောကာနိပဒကိနံကောင်းပါစေပဒကိနာနိကတဝါနာကာယကဝစီကမနာကအကောင်းနေပြုခဲ့လေသောကြောင့်လဗန္တတေပဒကိနေပဒကိနေကောင်းကုန်သော အတ္တေကျိုးစီပါတို့ကိုလဗန္တိမုတ်ချပိုင်မိုင်ရနိုင်ရလေကုန်တတိဥမချနဲ့လက်ဥသာတင်ထားရတယ်။ကိုင်းရှိသည်အတိဘက်ကဘာတော့ကိုကောင်းပါစေနှုတ်ကောင်းပါစေစိတ်ကောင်းပါစေကိုနှုတ်စိတ်သုံးပါကောင်းရင် အခုလလည်းလာကောင်းနောက်လလည်း နောက်နှစ်လည်းကိုင်းမယ်ဒါပါပဲကိုနှုတ်စိတ်သုံးပါခေါင်းအောင်လို့ကိုနှုတ်သိမ့်မှမကောင်းရင်ဘာနဲ့လှုပ်လို့ဘာနဲ့မှလှုပ်လို့မရပါဘူးအရတဲ့အခါမှာလည်းပဲသူ့အကျိုးပေးထက်သနဲ့အချိန်မှာစုံစည်းမှုတစ်ခုသာဖြစ်မယ်ဒါလုံးလုံးကတော့အခုရေတွင်တူအခုရေကြီးမတော့ရဘူးဆိုတဲ့သကပုံလေးလည်းနားလဲပါတတိကျွေခိုက်ကြီးနှင်းခိုက်ဆိုတာလည်းနားလဲပါကိုယ်ကွယ်မမရကြည်နဲ့ မှားသွားရင်တော့မလွယ်ဘူးနော်ဟုတ်ပလားအဲ့တော့ဘေးရင်တို့ဘာလို့မေးပါမေးပေမဲ့တိတ်ဆွဲလိုက်မလုပ်ဘာမလို့တော့ဒီဘေးရင်ဆရာကကိလေသာကင်းမလားပြောမိမကြီးတင်းလင်းနေပါခိုင်မဲလို့အဲ့ဒါဘုန်းကြီးတို့တရားတော်မတို့လည်းကိုယ့်ဘာကိုအုံတော့မကြည့်မချမ်းမာတဲ့အခါဟာအတွေ့အတွေ့အကြုံတွေရှုပ်နေတဲ့အခါငွေကဏမမားဘူးလားပြောပါ မမားဘူးလား ဘိနိစ္စယကဏကတော့ထာဝရမှန်ရမယ်လို့ဘယ်သူကတောင်းယူမှာအဲ့ဒါကြတော့တို့လူရဘိနိစ္စယတွက်တဲ့ကဏကြတော့အတိလဲယူထားတယ်မဟုတ်သေးဘူးခံရလိမ့်မယ်ဆိုတော့တတိထားသူလဲပုထုဇဉ်လူသားမလီနိုင်တာနော်ဟုတ်ပါလားအဲ့ဘိနိနတ်တဲ့ရတာထိုင်းတဲ့လောက်တော့ယုံ မကောင်းဘူးဆိုရင်ကိုနှုတ်တဲ့သုံးမှာအထူးယူဆိုင်ဒါပဲဒါကြီးကိုယုံပြီးတော့ဘာလို့ဘာလို့ရမယ်ညာလို့ရညာလို့ရမယ်ဆိုတော့လုံးဝမဖြစ်နိုင်ပါဘူးပိဋက ပြီးတော့သူတို့ကဘာလို့ဘာသာရေးစကားအရငါစကားနွားရဆိုပြီးတော့တားကြတာဟာတက်ရောက်ဂျိုးအိတ်မကောင်းဘူးဟာဆရာရဲ့အဲ့ဒါမကောင်းဘူးကျမဖရားတဲ့ရကောင်းမလားဆိုတော့ဟာဖရားမတဲ့နဲ့ခင်ဗျာဖရားတဲ့သေကိရှိတယ်တဲ့ဟောတို့လူတွေမလုပ်ကြတော့ကဲကုသိုလ်နဲ့ပတ်သက်ဆယ်ပြန်သေးသားမှစီအရှုံးမရှိပါရှုံးမရှိတဲ့အကြောင်းနှစ်ပြန်ကမှပြောမယ်ခနေ့တော့တော်ပြီဒါမှနှစ်ပြန်ကလူလာမအောင်ဟုတ်ပါလား အေးအေးအဲ့ဒါပဲသတိထားပြိတ္တအများကြီးဘုရားလက်ထက်ကလည်းရှိခဲ့ဘူးပါတယ်အဲ့တော့ကိုယ်ရဲ့နှုတ်ရဲ့စိတ်ရဲ့အကောင်းသာလို့အကောင်းကြီးဖြစ်မှာပဲကိုယ်နှုတ်စိတ်မကောင်းကတော့မကောင်းတာဖြစ်လာမှာပဲသဘောပေါက်ပါလားဒါကြောင့်နှုတ်အာမယုထာကြည်တော့ဂိသမီတိတရဏအပြောလို့အဟုတ်မညီပါလက်ဒီချတော့ကြီးကတို့လူတွေဘုရားတရားတန်ခါကိုယ်ကပိုင် အာဒိဗေသူရသတိဘုပ္ပံဘုံမကယကန္တနာရွှေကျော်ရွှေပါညွန်းတာမညာဘိုင်းတိချိုက်တိသာအကိုတော်ပြောတဲ့အထဲမှာတထွေးကြီးပါပါတယ်ရကန်းစင်တော်ရွှေပေါ်ကျွန်းရွှေရင်ကျော်တာမင်ညဘုန်းကြီးတွေမဟုတ်ဘူးလားဟုတ်မှာပါပဲနော်ဒါပေမဲ့စာပေချပါပြောစာချသလားတရားရောပြတာ မကင်ကောင်းတဲ့တရားဓမ္မပစ္စည်းဘုန်းကြီးတို့လက်ကိုဆူဆူသွားတယ်ဆိုရင်အမျိုးသမီးများရှေ့ရတော့အသုံးတော့ဟဲ့မိအေးနင့်အကလည်းငါခဏလှူသာဆိုပြီးတော့အဲ့ဒီလိုလှူဆိုတဲ့ဟောဟာရနဲ့ဆူထွင်ပြီးတော့ပြန်ပေးရဒီတိုင်းကြီးသိတိတင်ပေးတာလုံးဝမလောက်ကောင်းပါဘူးပြိတ္တာဒီမလုံကောင်းတာကိုလုံနေတာကိုသာသနာပြုဆိုရင်အားလုံးပဲဘုရားမျက်နှာအုံးမဲ့တော့ရရောက်သွားမယ်အလိုတူအလိုပါဖြစ်သွားမယ်ဒါလိုပြောရတော့မကောင်းဘူး နားမလဲတော့လဲဘုန်းကြီးတို့ကဇွတ်မစ်ပြောရမှာပဲမှန်ရလားအေးအဲ့ဒါတွေလေသတိထားကြအောင်အဲ့ဒါအဲ့ဒါတချို့ကဘုန်းကြီးပြောရင်အဟုတ်ကြီးမှတ်ပြီးတော့နေကြတာအဲ့ဒါတွေသတိထားဒါရင်ဘုန်းကြီးတို့ရဲရဲပြောတယ်ဒီတရားအပုတ်တိုင်းပြောတယ်ဟောတဲ့နေရာတိုင်းပြောတယ်အဲ့ဒါမှလည်းဘာဖြစ်နေတယ်တော့မသိဘူးပေါ့ဘွဲရထားတာ73နှစ်ရှိပြီ promotion ရတော့မတက်သေးဘူး ဘာကြောင့်ရတော့မျောတတ်ဘူးအေးအဲ့ဒါသတိထားဗျဒုဒကရမတွေမမားကြသည်နဲ့လောကဗါတဲ့ပြိတ္တရေတဲ့ဟိုဗါတဲ့လင်းလင်းလင်းဘာဖြစ်တော့ဘာဖြစ်တယ်တဲ့အကုံရှုံးရင်တစ်ခေါက်လင်းကုံရှုံးရင်တစ်သက်လုံးမောက်ဆရာကုံရှုံးရင် တသန္တရာလုံးမှာအဇတတတိဒီဘဝတည်းသောတာပန်တဂရကစသည်ကျွတ်တန်းဝင်နိုင်တဲ့တိဟိတ်ပုဂ္ဂိုလ်ဒေဝဒဆရာနဲ့အပေါင်းမလိုက်လို့အဝီကြီးငရဲပြင်လောဟဂုံမိမှာခံနေရဆရာသမားအရေးကြီးအဲ့ဒီဆရာသမားဟာကိုယ်ပိုင်အုံနှောက်အရေးကြီးဆုံးပဲဒီများပြောစကားနဲ့ဘယ်ပုဂ္ဂိုလ်ဘယ်လူတော်တာဘယ်လူတဲ့ညာလူတဲ့ရှောက်လုံနေတော့မှားကုန်ပဲပစ္စတန်လက်အတ္တဆိုတာရှိတယ်ခုနကရခိုင်ပြည်ကဒေါ်သားရင်ဆိုတာရှိပါငွေ1000ထဲတာ2000ဖြစ် ရွှေကြသားနှစ်ကြသားဖြစ်ပါတယ်ဒါမစ္စလက်အတတ်ပါအဲ့ဒါလိုတွေနဲ့ခြူယူသွားရင်အလုံးတောင်တောင်ပြဲအေးအဲ့ဒါငွေပြောင်းရွှေပြောင်းကိစ္စမျိုးဘာသာရေးအရာဆွဲမှပြီးအပယ်တော့မကြဘူးရအရေးကြီးပါမှန်ရလားကိုင်းတော်ပြီနှုတ်အာမယုထာကြည်တော့ကိစ္ဆာမိတိတရဏပြောလို့အဟုတ်မညီပါမိစ္ဆာသာမောင်မှားလို့ကိုင်းဒါဒီဆရာတော်ကြီးက ဒုတိဖရာကပဇာကတော့ဘုရားတရားသာငါကုဝပါဤလက်တွေကြတော့မဟုတ်မဟာဒီရှောက်လုံးနေရင်အပြောအလုတ်အဟုတ်မညီပါမိစ္ဆာသာမောင်မလို့မြောက်စားကြဤမျိုးစုံနေ့ရက်တွေကုန်ရှစ်ဆက်လို့တကယ်ဆုံးလင်းအပေဘုံကြလိမ့်ွက်လေအဲ့တော့တို့ဘုန်းကြီးတွေလားရှင်အကိုွယ်က ကိုကိုးွယ်တဲ့တရားဓမ္မမှားယွင်းနေရင်ရဲတင်းပြတ်သားစွာပြောရမယ်မပြောရင်တရားဓမ္မပေါ်ချစ်ရမေတ္တာထားရမရောက်ပါဘူးဟမ်အာနာပါနာနုတ္တိအာနာပါနာနုတ္တိဟမ်ငါပြောလိုက်ရင်ငါမလူမတမပိကမဲ့နေလိမ့်မယ်လို့ပြောညာနဲ့အောက်တန်းစားစိတ်နဲ့နေရင်အဲ့ဒီဘုန်းကြီးသီလရှင်တဲ့ဒါတို့ဗမာပြည်တော့သီလရှင်တွေလည်းရှိလို့အဲ့ဒါပါထက်ပြောอ่ะ ဘုန်းကြီးဒီလားရှင်ဟာရှစ်ဆက်လို့တကယ်ဆုံးလဲအပယ်ဘုံလားကြလိမ့်ွက်လေတဲ့ကဲတို့ဗမာပြည်မှာပလိတ်မွေဖရားဆိုတာကြားဘူးလားရောက်ဘူးကြလားဟုတ်ပြီချို့ရောက်ဘူးတယ်နော်ဟိုမင်းဘူးငကဝဲတောင်နာကမွေဖရားဆိုတာရောကြားဘူးလားအချို့ရောက်ဘူးမှာပေါ့နော်ပသိသားတော်ရမွေဖရားဆိုတာရောကြားဘူးလား မကြဘူးမရောက်ဘူးအဲအဲ့တော့ဘုန်းကြီးဟောဒီသုံးခုတွေ့ခဲ့တယ်ပလိမ့်မွေဖရာမင်းဘူးမွေဖရာပသိမ်တက်တော်ရမွေဖရာတဲ့အဲ့ဒီမှာတရိစ္ဆာန်ဖြစ်တဲ့မွေကိုဘိမ့်ရွေးပြီးတော့ဖရာခေါင်းပေါ်တင်ထားတယ်။ကဲတက်တော်ဤမတော်ဤစဉ်းစားပါ။ကဲပြောလေတင့်တော်မလားမတင့်တော်ဘူးလားမတင့်တော်ပါဘူး အဲ့ဒီမှာတဲ့ဘုရားကအမောင်မွေက လူလားတရိစ္ဆာန်တရိစ္ဆာန်မြင့်တဲ့မွေကိုရိုးရိုးမဟုတ်ဘိန်းရွေးပြီးမှဘုရားကောင်းမွန်တင်ထားတာမန္တကသူနီးသူအနဲ့နေတောင်တွေ့တဲ့လူကဖယ်ပြရမှာမဟုတ်ဘူးလားလူသားတိုင်းတောင်းမရှိဘူးလားအဲ့ဒါဟောဘုန်းကြီးဩဝါဒစီရဆိုတဲ့ပုဂ္ဂိုလ်ဘယ်သူမှဝင်မပြောဘူးဗျာဘုရားတဲ့ကြီးတယ်ဘုရားလူကြီးဂောဘကဆိုတဲ့လူတွေကဟေးဘုရားတိတ်တိတ်နေနော်မလှုံနဲ့ ဒီလိုလုံးမလူလာပြီးတော့ငွေရမှဆိုပြီးတော့ကိုင်းထားကြတာကြည်တာကိုဘုရားဘယ်အရှင်ရောက်သွားပါလဲဒီမွေကြီးကချီးရင်ဘယ်ပေါ်ကြမွေကြီးကသိပေါရင်ဟောဒါမတွေးရဘူးလား24နာရီမကဘူးအေးအဲ့ဒါပဲမလကသူနိသူဟာနဲ့မွေကြီးနေတောင်မှတွေးတဲ့လူတွေကပြောရမှာအဲ့တော့ဂောဘကလည်းဘာမှမပြောဘူးခုနကဗုဒ္ဓဘာသာဝင်တွေဆိုတာမှလည်းတောင်းမရှိဘူးလား ခொနရပ်ဘူးလားရပ်ဘူးတယ်ကြားဘူးလားကြားဘူးတယ်ဘယ်နှယောက်ဝင်ပြောခဲ့လဲပြောဖះနဲ့ဒီမူကြီးတင်ထားတာမတော်ပါဘူးလို့ဘယ်သူဝင်ပြောခဲ့လဲကံကြီးတိတောင်မဲ့ကုန်ကြပြီဖြူစရာတို့ကမနေတတ်လို့ပြောတော့ဘေးကအမျိုးမျိုးဝိုင်းပြီးတော့ချင်းချောက်ကြတယ်ကိုတော့လိုက်ရိုက်ပဲတယ်အာဟူမလာသားမှာထွက်ပြေးမှာမို့အဲ့တော့နားထောင်တာနားမထောင်တာသူတို့တောင်းပြောရဆိုရမှာကိုတောင်း ဘုန်းကြီးတို့တာဝန်ကြီးအောင်ပြောတာမှန်ရလားဒုသာသနာတော်ကနှုတ်စကားနဲ့ဆုံးမတာဒုဋ္ဌာနဲ့ဆုံးမတာမဟုတ်ဘူးနှုတ်စကားကိုဒုဋ္ဌာတဲ့ဘုတ္တမိုးရှိမှဒီသာသနာတက်ရှိမယ်ဒီလိုမှမဟုတ်ရင်အခုပြည့်စည်နေတာတွေများပြီဖရာတွေအမိမျိုးမျိုးပေးအာမျိုးမျိုးထွေးထွေးနဲ့လုံနေကြတာသဘောပေါက်မလားအဲ့တော့ရှင်းတော့ကကျောင်းဘုန်းကြီးနဲ့ကျောင်းတလား လဲတယ်လို့သာနေကို့လူကြီးရောင်ဖုံးကြီးတကားကလည်းစားသာတယ်လို့သာစဖုံးဖျားတလုံးနေနှလုံးနေသုံးလုံးနေလေးလုံးနေဘေးတင်းနတ်တိုက်တိုက်ရဲ့ရေရာသိတိတင်းအဲ့ဒါနဲ့တခါတည်းပဲတယောက်တယောက်လေဘုန်းကြီးနဲ့လူဖတ်ဆစီးပွားရေးလုပ်နေကြအဲ့ဒါအမေအာရမဇောတိကဘွဲရတယ်ဗျာဘာဘွဲရ အေးအဲ့ဒါပဲအဓမ္မတရားနဲ့မညီတဲ့ဘွဲ့ရနေတာတရားနဲ့အညီကစာပေတရားလေးချက်ဆောင်ရွက်ပို့ချတရားဓမ္မဟောဘုံညွန်ပြအားထုတ်ဒီနဲ့လှုပ်လှုပ်ရမှာအခုတော့ကြာကုန်ပါပြီထိုပုဂ္ဂိုလ်တွေလည်းပဲတရားအမှန်ဟာဘယ်တော့ဖြစ်ဖြစ်ပြိဿမှန်ကန်ရဘက်ကယက်တည်နေမှာပါထားအဲ့လိုနဲ့ဘုန်းကြီးနဲ့ကျောင်းတကလေဘေးလေယူမြပြီးတော့လောက်ကင်စားတော့သေတဲ့အခါအိမ်သာတဲ့လောက်ဖြစ်ကြတဲ့ဗျာ အိမ်နာတဲ့ဘာဖြစ်လောက်ဆိုတော့ဘယ်တဲ့ပါအပဲဘယ်နှပါတော့အပဲဘယ်နှပါတော့အဲဘာတွေပါလဲအောင်မယ်စင်ကာပူကလူတွေကဂရုနဲ့သွားထားတာထင်တယ်။တယောက်မှငရဲပြိတ္တာတရိစ္ဆာန်လူတကယ်လို့မပြောဘူးဗျာ။အုပ်စုလိုက်သွားထားကြတာထင်တယ်။အေးအခုလောက်ဖြစ်တယ်ဆိုတော့ တရိษံတရိษံဆိုတော့အပေပုံသားမဟုတ်လားအဲ့တော့ကျောင်းတွေကလောက်ပေါ်မှာအခြားလောက်တွေကကြောကြလွှားကြတော့ကျောင်းတွေကလောက်ကမာနာစကားဆိုတယ်အေးကောင်းနေငါ့ပေါ်ကြောလားလွှားနေငါဖတ်ကောင်းမှတ်တယ်လေကွာငါကျောင်းတွေကလောက်ကွာကျောင်းတွေကလောက်အဲ့တော့ဘေးကလောက်ကလေးတွေကပါဇက်ပြဲမျက်လုံးပြူးပြအေးအံ့ဩစကားဆိုကြတယ်ဗျာကျောင်းတွေကရင်မကြီးက လောက်ဖြစ်ရတဲ့လားဗျာအဲ့တော့ကျောင်းတော်ကလောက်ကပါပြောတယ်ဟေးကောင်းနေတိုးတိုးပြောငါအောက်ကကျောင်းဘုန်းကြီးလောက်ကြားပါအောင်မယ်ခဏဘုန်းကြီးဒီလားရှင်ကကိုအမားလည်းကိုမမြင်ဘူးသူများမားတာလည်းထောက်မပြရင်တော့ဘာလို့မှလဲဒီသာသနာတော်ကြီးသာသနာပြုကြတာလားသာသနာဖြတ်ကြတာလားအေးအဲ့ဒါတတိထားဒါတို့လူရဲ့သာသနာပြုသာသနာပြုနဲ့အလိုတူအလိုပါသွားလိမ့်မယ်နော် နားရှင်းမလားခိုင်းနားရှင်းရင်အခုဘယ်နှပါးသီလဆောက်တည်မလဲလာပြန်ပြီတခါလာ၅ပြားသီလတခါလာ၅ပြားသီလငါးပြားမပြောနဲ့တကြက်တောင်ဝယ်စားလို့မရတော့ဘူးအဲ့တော့ငါးပါးသီလဆိုတာအိမ်မှာနေတဲ့အခါဝတ်ကြတဲ့ဝတ်စားများနဲ့တူပါတယ်အိမ်ငါထွက်တဲ့အခါမြည်သူမဆိုသစ်လွင် တောက်ပကောင်းမွန်သောအဝတ်များမဟုတ်ကြဘူးလား အမလီအခုစင်ကာပူရောက်နေတာတွေဝတ်လာတာထက်ထက်မဟုတ်ဘူးနဲ့နန္ဒလိုင်းရှုံးတော့ပါတယ်ဒါတရားပွဲနော်မှန်ရလားအဲ့တော့တရားနာစင်မှာအောက်ထစ်ဆုံး၈ပါးသီလစောင့်တည်ကြပါ။တာရေးပဲဖြစ်ဖြစ်နာရေးပဲဖြစ်ဖြစ်ဒါဘုန်းကြီးတို့ကအထူးတရားပွဲမို့ရောက်တုံးရောက်ခဲမို့ဒါဘုန်းကြီးတို့ကကြာကြီးဟောနေတာအခါတိုင်းဒီဘာကြာပါဘူး။အဲ့ဒီအတွင်းတော့ပြ၈ပါးသီလစောင့်တည်သင့်ပါတယ်။ဂိုင်းဆို အာလုံးတတဝါကိုကြမ်းမချမ်းသာအသက်ရှိပါသည်ဘာလို့ထားလဲဟုတ်ပြီဆိုအသက်ရှိကြောင်းသညင်ရှာမြတ်ကောင်းသိက္ခာကျင့်မလေဘာလို့ထားလဲ ဟောဇဝီဇဝါဖြစ်ကုန်ပြီဟမ်သီလဆောက်တည်တာနဗင်ကကြမှာရှင်းမယ်အမလိရှင်းလင်းနေရတယ်အများကြီးရှိသေးတယ်ခဏခုနာကြီးခွဲပြီးမို့အဲ့ဒါဒီသီလပြီးရင်တော်ပြီတရားအနည်းငယ်မှတ်မယ်ဆိုအာလုံသတ္တဝါအာလုံသတ္တဝါစီပွားယရနာစီပွားယရနာစင်လာတိုးတက်မြဲပါစေစင်လာတိုးတက်မြဲပါစေဘာလို့ထားလဲ ဟုတ်ပြီဆိုစီးပွားတကြောင်စီးပွားတကြောင်ကိုယူရှောင်းကိုယူရှောင်းမြတ်ကောင်းသိက္ခာခြင်းမလေးမြတ်ကောင်းသိက္ခာခြင်းမလေးမလုပ်ထားလေဟုတ်ပြီအာလုံးအတ္တဝါအာလုံးအတ္တဝါအိမ်ထောင်မှာအိမ်ထောင်မှာဘာယာခိုင်မြဲရှိပါစေဘာယာခိုင်မြဲရှိပါစေမလုပ်ထားလေဆိုအိမ်ထောင်သားကြောင်အိမ်ထောင် ကျင့်ရုပ်ရှောင်မြတ်ကောင်းသိခါခြင်းမလေဒါလို့ထားလဲဟုတ်ပြီအာလုံသတ္တဝါမြတ်သစ္စာမန်စွာစကားဆိုပါစေသစ္စာတီကြောင့်လိညာရှောင်မြတ်ကောင်းသိခါခြင်းမလေမြတ် အာလုံးသတ္တဝါမူရစ္စာရှောင်းငါလောကသာယာစေလောကသာကြောင့်မူရစ္စာမြာကောင်းသိက္ခာခြင်းမလေအာလုံးသတ္တဝါအနာခံပမမြတ်သာကာမငြိမ်းပါစေမြတ် ကာမငြိမ်းချောင်မြတ်စွာရှောင်းမြတ်ကောင်းသိခါခြင်းမလေအာလုံးသတ္တဝါအနာခံပမာပျော်ရာရာဂငြိမ်းပါစေရာဂငြိမ်းချောင်ရှင်ပျော်ရှာ မြာကောင်းသိခါခြင်းမလေအာလုံးသတ္တဝါအနာဂံပမမြင်ရမာနာငြိမ့်ပါစေမာနာငြိမ့်ကြောင်းမြင်ရရှောင်းမြာကောင်းသိခါခြင်းမလေဤသို့အဖြစ်မေတ္တာပြဋ္ဌာန်းသည့် မေတ္တာပြဋ္ဌာန်းသည်ရှင်ပါသီလကိုအေးအဲ့ဒါချို့ကမေတ္တာကြီးထည့်ပြီးကိုးပါသီလကိုးပါသီလဆိုနေရမနှက်ဖင်ကမှရှင်းမယ်အဲ့ဒါဆိုမေတ္တာပြဋ္ဌာန်းသည်ရှင်ပါသီလကိုမြတ်စွာဘုရားဤသီလပါရမီတော်သံဃာတော်တို့ဤ သီလသိက္ခာကိုပူဇော်သောအဖြစ်၎င်းတရားဝဲဖြစ်မြောက်အောင်ရွယ်ဆောင်ကျူပညာသည်သံဃာတော်ကျူဆောင်တို့ဤကုသိုလ်စေရနာကိုဂုံပြုသောအဖြစ်၎င်းခံယူခြင်းသုံး သောတိပါဤရှင်ဖျားအပမဒေနသံပါဒေထအေးဒီတော့အရေးကြီးတဲ့အချက်ကလေးကဘုန်းကြီးတို့လောကမှာစပါးတွေလဲတစည်းလောက်ဘေးမှာငွေလေးလက်တဆုပ်စာရပါတယ်ငွေတွေတပိတပိုက်ဘေးမှာ ရွှေလေးလက်တဆစ်စာလောက်ရပါတယ်ရွှေတွေပိတ်တာလိုက်ခြေဘေးမှာကြောက်တံပရမညာဟာလက်သေးခွန်လောက်ရပါတယ်။ အဲ့တော့ဒါနကုသိုလ်ကဇဘာလဲတစည်းထိုက်လောက်နဲ့တူတယ်မှသီလကုသိုလ်ကငွေတပွေတပိုက်လောက်နဲ့တူတယ်မှသမထကုသိုလ်ကရွှေပိတ်တာလိုက်လောက်နဲ့တူတယ်မှဝိပဿနာကုသိုလ်ကလက်သေးကွန်လောက်ကြောက်တံပရမညာနဲ့တူတယ်မှဘယ်ဟာအမြတ်ဆုံးလဲအဲဒုဝိဒကဒီလိုတောင်း ရှေ့ကျိုးမြင်နေမှတော့ဘုန်းကြီးသူပြောကြမလို့ဘူးဒါနသီလသမထသည်ဖះမပွင့်တဲ့ခက်မှလည်းရှိတယ်တိရစ္ဆာန်လောကမှလည်းရှိတယ်ဒီဝိပဿနာကဖះပွင့်ရာခက်မှမှရှိပါတယ်တိရစ္ဆာန်လောကမှာဝိပဿနာမရှိပါဘူးဒါကြောင့်နဲ့ဘုန်းကြီးတို့တရားဓမ္မများလူဖြစ်လာတဲ့ဖះပွင့်လာတဲ့အခိုက်မှာဒီဝိပဿနာတရားရှုကိုရှုမှမှဖြစ်ပါတယ်မနေ့ဖင်ကကြမှာအဲ့ဒါရှင်းပါမယ် အခုတော့အားလုံးနဲ့သဘောပေါက်ကြပြီဖြစ်ပြီးရောမရောရောမလို့ကျင့်ရမယ်ဆိုတဲ့အတိုင်းတတိပဋ္ဌာန်နဲ့ဟလားဝိပဿနာတရားဟောပြရာဒီသဌာနဖြစ်သောကြောင့်မများပါဘူး9မိနစ်လောက်တရားရှုမှတ်ပွားများ၍ဝိပဿနာကုသိုလ်ယူကြရအောင်။ဒါရင်ပြသကလည်းဆိုခန္ဓာကိုယ်လည်းပြင်။တင်မလင်းခွေကထိုင်နေပါ ရှောင်းစွာခါကိုထားမလုံအိန္ဒြေငြိမ်ငြိမ်နေစိတ်တွေမလွင်ပါ မျက်ကြည်မိတ်ကာခေါင်းတဲ့ပါဝမ်းမာစိတ်ကိုထားဖောင်းနာပိန်နာစိတ်ဆိုင်ကာမပါယောဂီများ မနှိမမြန်ဟောင်းပိန်ဟံမပြန်တရိထာစလေအဆုံးသုံးမလုံးသိမ့်ကြုံသည်အောင်ပွားအောင်ရုပ်ပိန်ရုပ်ငြိမ်မလုံးပျောက်ချုပ်တတိထာပေါ်တိုင်းမူရာလိုက်မှတ်ပါ ဤရာဖောင်းပိန်ထသူငါမဟုတ်နာနှဲ့ယုတ်အဟုတ်သည်အောင်ဘွားနာယုတ်ထင်မြင်သူငါရှင်ပဲခွင်ငိမ့်စေသာလက်အုပ်ဖြဲမြတ်ကြီးမိတ်တမလင်းခွေပစစ်တော့ကြိုက်တယ်လို့ထိုင်အေးကိုယ့်ရဲ့လက်ကလေးကို ရင်ဝင်ရမှာဘလဝါဝညာလဝါဖြန့်တဲ့လမထချင်းထီလိုကထားပြီးတော့ခန္ဓာကိုယ်မြင်မှုကြားမှုနားမှုစားမှုဘာကမှမထင်ရှားရင်ကိုယ်စိတ်လေးကိုယ်ဝါမိုက်လေးကိုစိတ်ဆိုင်လိုက်မြည်သူမဆိုလေးရွှင်ဖောင်းလာမယ်အဲ့ဒီအခါဖောင်းမှုအရှိတရားကို ဖောင်းတယ်လို့အသိနဲ့ kait အောင်လုပ်မဟာကြီးမုန်းကိုဆုံးလုံးသက်ပါဝေဘူးလဲဒီဟန်သာပြီးတဲ့ရင်ကိုယ်အင်္ဂါဒါကထုတ်လုပ်သောပုဂ္ဂိုလ်ရဲ့အမိနာမှပါ အရှုခံတရားကတော့ယုတ်နဲ့နာကြီးအာလုံးတူရမယ်ဟောတဲ့ပုဂ္ဂိုလ်ကလည်းတူအောင်ဟောရကျင့်တဲ့ပုဂ္ဂိုလ်ကလည်းတူအောင်ကျင့်ရအေးငါတို့ကတော့မာဇီမမာဇီဟိမုဂုမမုဂုဟိလို့အတ္တဆွဲတိုင်ထုပုဂ္ဂိုလ်ဘယ်တော့မှမညာဖုန်ညာနိဗ္ဗာန်မရပါဘူးဒါကြောင့်ဘယ်ဝိပဿနာနည်းနဲ့ဖြစ်ဖြစ်အစွဲပြုတ်အတ္တပြုတ်ဒိဋ္ဌိကွာဖို့ရှုမှတ်ကြအဲဒါကြောင့်မာဇီမုဂုဆိုတာညွန်ပြသောပုဂ္ဂိုလ်တို့ရဲ့ဆိုင်ဘုတ်ပါ အတွင်းကရှုခံသည်အာလုံးယုံနဲ့နာမဲ့တူရမယ်။ဒါကြောင့်ဖောင်းတယ်လို့မှတ်တဲ့အခါဖောင်းတက်လာတဲ့ရုပ်တရားလေးဖောင်းတယ်လို့သိတဲ့နာတရားလေးအတွဲလာရေးဆုံးလိုက်ဖြစ်ပြီးတော့လာ။ဖောင်းတာလေးပေါ်ပြီးတော့ပျောက်သွား။အေးအဲ့တော့ဖောင်းတာလေးပေါ်တာက ဖြစ်တာဖောင်းတာလေးပျောက်တာကပြက်တာဟောဖောင်းတယ်လို့မှတ်လိုက်ရင်ဖြစ်ပြရတပါးလေးပါသွားပြီ။အတူတူပါပဲ။တိကြဆိုကြရမလို့ပါ။အေးအားလုံးသဘောကအတူတူပဲ။ ဖြစ်ပြက်ဆိုတာဘာလဲဖောင်းတာလေးပျောက်ပြီးတော့ဖောင်းတာလေးပြက်သွားတာဖြစ်ပြက်ပဲလို့လက်တွေ့လည်းပဲလက်စုပ်လက်ကင်ပြနိုင်ပါလေတပံဖောင်းလေးပျောက်သွားရင်ဆက်ကမဆိုင်ဘူးပုံဝင်လေးဇက်တိုက်ပေါ်လာတယ်အဲ့ဒီပေါ်လာတာပိန်တဲ့အရှိတရားလေးကိုပိန်တယ်လို့သိနေကြိုက်အောင်လုပ်လိုက်ဒါဝိပဿနာပဲဒါကြောင့်ပိန်တယ်လို့မှတ်ရင်ပိန်မှုယုတ်တရားလေးရဲ့ပိန်တယ်ဆိုတဲ့အတိကလေးရဲ့တွဲလိုက်တွဲလိုက်ဂုံပြောက်သွားလိမ့် ဘိန်းသားလေးပေါ်တာက ဖြစ်တာဘိန်းသားလေးပြောက်တာကပြက်တာဟောဘိန်းတယ်လို့မှတ်လိုက်ရင်ဖြစ်ပြရတပါးလေးပါသွားပြီတိကြတောင်ဆိုကြရမလို့ပါဘာကြောင့်လဲအတူတူပဲမို့ပေါ့အဲဒါကြောင့်နဲ့ဒါဘိန်းသားလေးပြောက်ဖောင်းသားလေးပေါ်ဖောင်းသားလေးပြောက်ဘိန်းသားလေးပေါ်အဲတော့ပေါ်စေပေါ်စေဖြစ်ချက်ဖြစ်တဲ့ယုံနာလေးကိုအတိနဲ့ကိုက်အောင်လုပ်လိုက်အဲလိုအတိနဲ့ကိုက်အောင်လုပ်တာဝိပဿနာပဲလို့ယုံကြည်စိတ်ဆွသွားဖြင့်ကိုက် ကိုယ်တဏ္ဍတကယ်ဖြစ်တဲ့ဖောင်းမှုပိမှုလေးကိုရှုဆိုင်သေးချာစွာနဲ့ရှုမှတ်ကြပါစို့။ခိုင်းရှုမှရင် ရှုမှရင်ဖြင့်သတ်မှတ်တဲ့9မိနစ်ပြီးသွားပါပြီ။မမလည်းဒီ9မိနစ်ကကုန်မှာပါ။မှတ်သွားလဲကုန်သွားမှာအခုတော့မှတ်ရကုန်တာကကိုယ့်အတွက်အမြတ်ကြံရစ်ပါတဲ့10မိနစ်မှပြီးမှသင်္ချာနိယမှတ်စိတ်ပေါင်း30 ဓမ္မတကုသိုလ်ဆိုတော့ဓမ္မနဲ့မှာကုသိုလ်ပေါင်း30 35 45 5မိနစ်ဆိုတော့ဝိပဿနာ ကုသိုလ်ပေါင်း150ရသွားပါတယ်အဲလိုအဲလိုနေ့ချင်းနေ့ချင်းအေးပုံမှန်လေးထားပြီးတော့5မိနစ်တဲ့7မိနစ်15မိနစ်တဲ့15မိနစ်နာယဝတ္တနာယစသည် မှတ်သွားကြမယ်ဆိုရင်ဝိပဿနာဉာဏ်အပြည့်လို့လူလားတဲ့နိဗ္ဗာန်ဟာ ုန်းကြီးတို့ဘယ်နေရာမှာဖြစ်ဖြစ်အလုံးရှိပါတယ်တရားလေးပါမဂ္ဂင်၈ပါးကျင့်တရားတွေရှိနေရင်မက်ဖို့နိဗ္ဗာန်ကဘယ်နေရာမှာဖြစ်ဖြစ်အလုံးရှိပါတယ်စင်ကာပူမလေးအဲဘယ်နေရာဖြစ်ဖြစ်တရားရနိုင်တယ်ဆိုတာကိုသိရင်ဖြင့်အဲလောကီနီးနဲ့လည်းပဲဒါစီပွားချလောကုတ္တရာနီးအပြင်လည်းပဲဤသို့တရားဘာဝနာတွေပွားများကြပါလို့မေတ္တာဆန္ဒပြုရင်ဂိုင်းတော်ပြီအလုံးစုံယနေ့ပြုရ ကုသလအဟုံဝီစီဘဝက်အောက်ထက်လွမ်းချုံလူရောနတ်ရောမြမရောအစုံပေဝေငါအမြရစေကုန်အမြအမြအမြ ယူတော်မူကြအာကုန်လောသာဓုသာဓုသာဓုမြာမြာမြာယူတော်မူကြအာကုန်လောသာဓုသာဓုသာဓုမြာအမြာအမြာယူတော်မူကြအာကုန်လောသာဓု သာဓုသာဓုအလုံးကိုယ်နှုတ်စိတ်ဝမ်းငြိမ်းချမ်းသာယာကြပါစေ။